ယနေ့၄ရက်12လ2021ခုနှစ်ကွန်တမ်ဗုဒ္ဓ USA မှာကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်ပွဲတော်ကြီးမှာယနေ့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေဘုသူတရဝေရာမျောများနဲ့အာလုံးထေရီမာကြီးတွေရဲ့ဘဝအကြောင်းတွေ တဲ့သိရအောင်လောကကျင့်ဝတ်တွေရှိရသူတော်ကောင်းတွေဘလို့ကျင့်နေဖះဆုံးမတန်ခါဆုံးမဘလို့တွေဆုံးမခဲ့တယ်ဆိုတာတွေလည်းသိရအောင်လို့ဒီနေ့သင်္ကာလဆိုတဲ့အမျိုးသားရဲ့အမေအဲ့ဒါကိုသင်္ကာလမာတာအိန္ဒိယမှာအမေဆိုမာတာကြီးအဖေဆိုပိတာကြီးမာတာကြီးပိတာကြီးသူအဲ့လိုပဲခေါ်တာဟိုမှာအဲ့ဒါကြောင့်မို့သူကအခုလဲ သင်္ကာလမာတာတဲ့သင်္ကာလမာတာထေရီမာကြီးနဲ့သူ့ရဲ့သားအကြောင်းရသော်ဖျားအဆုံးအမတွေကိုဒီနေ့နာယူကြမယ်ကြည်ညိုကြမယ်ကိုယ့်ရဲ့ဘဝတွေအတွက်အာလုံးအသုံးချလို့ရအောင်လို့နိဗ္ဗာန်မရခင်ဘဝတန်ត្រာမှာအထက်တန်းကြတဲ့ညံတပန်းလှတဲ့ဘဝကဘာပေါင်းတသိမ့်လုံးလုံး အပယ်၄ပါးကိုမဆင်းရဘဲနဲ့လူပြည်နတ်ပြည်ကျင်လည်ရတဲ့ကုသိုလ်ကအရှိန်နေဒါတွေဘာကြောင့်ရခဲ့တာလဲဘယ်ဆုံးမကြောင့်လဲဆိုတာတွေကိုဦးဇင်းတို့နာယူပြီးတော့ကြည်ညိုရအောင်အဲ့တော့တရားဓမ္မသဘင်မစတင်ခင်မှာဘုရားရှင်ကိုရောမြတ်ကြီးအားခွင့်တောင်းပြီးတော့ရှိခိုးပါမယ်ဘုံတော်နန္ဒဂန္ဓောနန္ဒညာတော်နန္ဒဒီကုတော်နန္ဒ ကြဝဠာကဘာမြေမောပြံမြန်ကြောမြအနန္တတကုတော်တို့နဲ့ပြည့်စုံတော်မူသောသီလာကုံသမာဓိကုံပညာကုံဝိမု ക്തി ကုံဝိမု ക്തി ညာနာတသနာကုံတို့တွင်ပြည့်စုံတော်မူသောမြတ်စွာဘုရားဘုံတော်အနန္တကံတော်အနန္တညာတော်အနန္တတကုတော်အနန္တတို့တွင်ပြည့်စုံတော်မူသောမြတ်စွာဘုရား လောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူသောမြတ်စွာဘုရားတရားရှိမင်းပိုင်ရှင်တရားမင်းပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးအားဖရာတပည့်တော်နှင့်တကွာတရားတော်မှာအပေါင်းသူတော်ကောင်းတို့သည်လက်စပြာထိမ်မာမော၍ရှ िख ိုးပါဤမြတ်နိုးပါဤပူဇော်ပါဤမြတ်စွာဘုရား မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်များကိုဘုရားတပည့်တော်အားဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားဘုရားတပည့်တော်သည်ကောင်းမြတ်သော စိတ်စေတနာဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်များကိုတရားတော်မှာအပေါင်းသူတော်ကောင်းတို့ကသိစေခြင်းငါ၎င်းသိပြီးတော့ကျင့်ပါစေခြင်းကျုံငါ၎င်းကျင့်ပြီး၍မတရားဖို့တရားရပါစေခြင်းကျုံငါ၎င်း ကောင်းမြတ်သောစိတ်စေတနာဖြင့်ဘုရားတပည့်တော်သည်တရားဓမ္မများကိုဟောပြောပါမည်မြတ်စွာဘုရားဘုရားတပည့်တော်အားဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားအာလောဟုဇင်းတို့ဒကာတော်မတို့တွေဒီနေ့သင်္ကာလမာတာသီရိမာကြီးကဣတရက်ကဘာဣတရက်လဲဆိုတော့တဒါတိမௌတဣတရက် တတ္တာတတ္တာတဓာတွေဓာဥချိုက်ဆင့်တာဟိုကရိုးရိုးတတ္တာဆိုပြီးတော့အဲ့ဒါမျိုးနှစ်ခုဓာတွေနှစ်ခုဆင့်တာမျိုးမဟုတ်ဘူးဒါကတတ္တာယုံကြည်မှုအဲ့ဒီဖះရှင် ကိုတော်မြတ်ကြီးပေါ်မှာကြည်ညိုမှုယုံကြည်မှု အပေါ်မှာဘသူနဲ့မှနှိုင်းရှင်လို့မရအောင် ကြည်ညိုတဲ့တရားတရား ဟိုဘက်ကတန်ဃာတော်ဒီဘက်ကအရှင်ဝက်ကလိမထေမြတ်ကြီးလေရသော်ဘုရားကိုတော်မြတ်ကြီးကိုတစိမ့်စိမ့်မဲ့ထိုင်ကြည့်သူကြည့်လို့ကိုမဝတာတဲ့သူကနော်ဖះဘေနာသွားပြီးငိုတို့ထိုင်ပြီးတော့ကြည်ပြီးတော့အဲ့ဒါသူကအဲ့ဒါခါနဲ့ကြည်ညိုနေတာသူကအဲ့ဒါပြီးနောက်တော့မြတ်စွာဘုရားသူ့တရားသူရသေးခြင်းလို့မင်းဒီအပုတ်ကောင်ကြီးဒီလောက်ထိုင်ကြည့်တာသူဖះဂုံတော်တွေပွားသေးခြင်းမှာပေါ့နော်ဟိုကခါနဲ့ရုပ်ဆင်းကိုကြည်ပြီးကြည်ညိုတာ နော်ဒါလည်းသူ့ပါရမီနဲ့သူ့တခါပြရဆိုရင်ဦးစင်းဒကာကြီးတယောက်ကဒါလည်းသူအိတ်ထဲကနေမှဓာတ်ပုံလေးထုတ်တာတယ်ရှင်ဖျားဖျားဆိုတာဟလို့ဖြစ်ရမှာဖျားတယ်ဟာဒကာကြီးဘယ်ဟာဓာတ်ပုံရတာမုံရွာကဖျားတဆူထုထတာဖျားတဲ့တခါတည်းကိုအဲ့ဖျားပုံကခန့်ခန့်ညာညာနဲ့ကြီးညိုစရာကောင်းလို့တပည့်တော်အိတ်ထဲထဲထဲထားတာဖျားတယ် တပည့်တော်အဲ့ဖျားပေါ်လေးကြည်ကြည်ကြည်ကြည်ပြီးကြည်ညိုတာတဲ့ဒါဖျားရဲ့ပုံတော်လေးတော်မှာပေါ့နော်အဲ့လိုဖြစ်ကြတာ။အိုးအခုလဲဟိုကတတ်တော်ထင်ရှားဖျားလေတတ်တော်ထင်ရှားဖျားဆိုတော့ဖျားဘုံကြည်ကြည်ကြည်ကြည်ကြည်ကြည်ပြီးတော့ကြည်ညိုတာ။နောက်ဆုံးပြသွားပြမင်းငါနာမနေနဲ့သွားတော့ဆိုပြီးတော့နေတော့ဖျားမှမဖူးရရင်တော့ခုံချသေးတာအေးပါတယ်ဆိုပြီးတော့အဲ့ဒီမှာတောင်ထက်ကနေခုံချမယ်လို့လို့မြတ်စွာဘုရားအဲ့မှာတရားဟောတော့မှကြွတန်းဝင်သွားတာ။ အဲ့ဒါဝက်ကလိအဲ့ဒါသာသနာတော်ထဲမှာဦးဇင်းတို့တန်ဃာတော်ဒီဘက်ကမြတ်စွာဘုရားကြည်ညိုတဲ့နေရာမှာဧတရေရတာနော်အခုသင်္ဃာလမာတာတဲ့သင်္ဃာလမာတာကတော့အမျိုးသမီးတွေဘက်ကနောက်ဆုံးတော့သူကဘိက္ခုနီမာကြီးဖြစ်သွားတယ်ဒါကြောင့်မို့သင်္ဃာလမာတာထေရီမာကြီးဖះပေါ်မှာကြည်ညိုတာဘသူနဲ့မှကိုနှိုင်းရှင်လို့မရအောင်ကြည်ညိုတာဘုရားဖះရှင်ရဲ့ အပေါ်မှာကြည်ညိုတဲ့ဒီစုကိုသူကတောင်းခဲ့တာဘယ်တော့ကတောင်းခဲ့လဲဟောကဘာတသိမ့်အထက်ဒါဦးဇင်းတို့ဘုရားရှင်လက်ထက်မှာအရှင်သာရိပုတ္တရာအရှင်မောကလံလွှဲရင်ကျန်တဲ့မထေမြတ်တရားအဲ့ဘုရုမုတ္တရာမြတ်စွာဘုရားလက်ထက်မှာဆုတောင်းခဲ့တာတွေပဲများတယ်ဘာလို့လဲကဘာတသိမ့်ပါရမီဖြည့်ရတာဒီဆုတွေပြည့်ဖို့ရအတွက်ကဘာတသိမ့်လောက်ပါရမီဖြည့်ရတယ်အလကားအချောင်းတော့မရဘူး ကဘာတသိန်းလောက်ပါရမီဖြည့်ရတော့အဲ့ဒီချိန်တုန်းကအဲ့ဒီမှာတထဲသမီးလေးဖြစ်ခဲ့တယ်အမကြီးရဲ့သမီးတထဲသမီးလေးအဲ့ဒါတထဲသမီးလေးဖြစ်ခဲ့တဲ့အခါကျတော့ကြောင်မာသူ့အဖေနဲ့သွားတရားတွေလိုက်နာနာပြီးတော့အဲ့ဒီမှာ တနေ့ကျတော့ဘုရမောဒရမြတ်စွာဘုရားရှင်ကဘိက္ခုနီမလေးတယောက်ကိုအင်တရက်ပေးတယ် ငါဖះသာသနာမှာတဲ့ငါဖះပေါ်မှာကြည်ညိုတဲ့တရားတရားနေရာမှာဟောဒီဘိက္ခုနီမာလေးဟာအတာဆုံးအမြတ်ဆုံးပဲဆိုတဲ့တရားဒီမုတ်တအဲ့ဒီအတရက်ကို ပေးတဲ့အခါကျတော့လူဆိုရလဲကိုယ်ကြိုက်နဲ့ကိုယ်ပဲလေအဲ့ဒီဆူလေးပေးလိုက်တာနဲ့အဲ့ဒီအမျိုးသမီးလေးသဘောကျတာဩငါလဲဒီလိုဆုရရင်ကောင်းပါငါလဲဒီလိုဆုမျိုးရရင်ကောင်းပါ အဲစုဒီလိုရဖို့တော့ဒီတိုင်းနေလို့မပြုတ်ဘူးငါလည်းဘိက္ခုနီမှာဝတ်မယ်ငါလည်းကြက်မယ်ဒီစုကိုငါတောင်းမယ်ဆိုပြီးတော့အိမ်မှာသူ့အဖေကိုအလှူတန်းကြီးတွေလှုပ်ခိုင်းအဖေအလှူတန်းမေလှုပ်ပေးပါဦးသူ့ဖေကလည်းလှုပ်ပေးတယ်သူသမီးကအဲ့ဒါနဲ့အဲ့ဒီစုတောင်းတောင်းပြီးတဲ့အခါကျတော့ဟောဒီတိုင်းတောင်းရုံနဲ့မဟုတ်ဘူးနော်ဒီခါလဲတောင်းပြီးတော့မြတ်စွာဘုရားပြည့်မယ်လို့ပြောလိုက်တာဩပြည့်တော့မှာပဲအေးဆေးသေးဆိုမနေဘူး ဘာလို့လဲဘိက္ခုနီမှာဝတ်တာဘိက္ခုနီမှာပြုပြီးတော့ဝတ်ပြီးတော့အဲ့ဒီမှာနေတော့မြတ်စွာဘုရားပရိမုဒ္ဒရာမြတ်စွာဘုရားဆုံးမတဲ့တရားစကား၄ခွန်းရှိပါတယ်ပရိမုဒ္ဒရာမြတ်စွာဘုရားကချက်သမီးတဲ့ပစ္စုပန်တန်တရာနှစ်ဖြာသောဘဝတွေမှာအထက်တန်းကြမြန်တပန်းလှပြီးတော့ ကောင်းကောင်းမွန်မွန်နဲ့ဘဝလမ်းကိုဖြတ်တန်းခြင်းရင်တတ္ထာဆိုတဲ့ငါဖះပေါ်မှာမတုံမလှုပ်ယုံကြည်တဲ့တရားတရားရှိဖို့လိုတယ်နံပါတ်1ကနံပါတ်1တရားတရားကံကံရဲ့အကျိုးကိုယုံကြည်ပြီးတော့ဩဗုဒ္ဓဘုရားရှင်ကဂုဏ်တွေကို အမြတ်ပြတ်ပွားနေနော်ဒါဗုဒ္ဓနောတတိ ကုသိုလ်ပဲနော်ဖះရှင်ရဲ့ဂုံတွေကို ပွားနေတာဂုံတွေကိုအမျက်မပြအာယုံပြုတ်နေတာဖះရှင်ရဲ့ဂုံတွေကိုအာယုံပြုတ်သောအဖြစ်ဘာလို့လဲဆိုဒီစုပြည့်ဖို့ကဘာတသိမ့်ဖြတ်တန်းရမှာကဘာပေါင်းတသိမ့်တကဘာတကဘာဆိုတာအင်မတန်မှကြာညောင်းတယ်ဒီကဘာကြီးပြက်ဖို့ပြက်ဖို့ဆိုတာဘလောက်ကြာသလဲဆိုတော့ ဟို73မိုင်လောက်ရှိတဲ့ကြောက်တောင်ကြီးအဲ့ဒီ73မိုင်လောက်ရှိတဲ့ကြောက်တောင်ကြီးကိုနှစ်ပေါင်း100မှာဝါခွန်းနဲ့တစ်ချက်သွားပုတ်တယ်နောက်နှစ်ပေါင်း100နဲ့ဝါခွန်းနဲ့တစ်ခါသွားပုတ်တယ်အဲ့ဒီဝါခွန်းနဲ့ပုတ်လို့အဲ့ဒီကြောက်တောင်ကြီးဟာတဲ့နှစ်ပေါင်း100မှာတစ်ကြိမ်တစ်ကြိမ်ဝါခွန်းနဲ့သွားတုပ်လို့အဲ့ဒီကြောက်တောင်ကြီးကပါပြီးကုံသွားမယ်ဟောဒီကဘာမပြတ်သေးဘူးကဘာကြီးတစ်ခုဟာအဲ့လောက်ကြာ အဲ့ဒီလောက်ကြာညောင်းတဲ့ကာလမှာဘဝတွေဟာအမျိုးမျိုးသွားကြအဲ့လိုအမျိုးမျိုးသွားကြတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမဟာကရုဏာတော်နဲ့ကြည့်ပြီးတော့ဒီမျိုးသမီးလေးဘိက္ခုနီမလေးကိုဘဝတန်တရာမှာမဆေးရစေခြင်းလို့လို့ချစ်သမီးတဲ့ငါဘုရားပေါ်မှာ ကြည်ညိုတဲ့သရာစိတ်နဲ့အမြဲတမ်းနေနိုင်အောင်နေပါဘာလို့လဲဆိုဒီဧတရရဒီစုပန်ထားပြီးရင်အဲ့ဒီဘဝမှာ ဘလို့နီးနဲ့မှတရားတို့မရနိုင်တော့ဘူးเนาะတချို့တလေယူဆတွေမှတမက်နှစ်ဘက်တွေတော့ရပြီးပြီဟိုမှာနောက်ဖျားမှဗျာဒိခံဥမာမှုဘာဒေတရက်ယောမှာမှုဆိုပြီးအဲ့လိုတွေရေးကြသားကြအဲ့ဒါလုံးဝမအမှားပဲအဲ့ဒါလုံးဝမမဖြစ်နိုင်အဲ့ဒီဘဝမှာမတရားဖို့တရားရပြီးသားပုံကိုဒီနောက်ဖျားရှင်လက်ထက်မှာသွားပြီးမှအေတရက်တွေပြန်ပြီးတော့ဟောပြန်ယူဖို့ဆိုတော့ဘလို့မှမရနိုင်ဘူးအဲ့ဒါကမဟုတ်ဘူးသူတို့က ဦးဇင်းတို့အခုစာရီမှာဖះလောင်းတော်တွေဆိုဘာတွေပါလဲဆိုရင်ဒီဦးဇင်းတို့တေခါရုပ္ပခညာအဲအဲ့ဒီတေခါရုပ္ပခညာလောက်ရောက်ရပ်သွားပြီဆက်ပြီးတော့အာမထုတ်တော်သူတို့ကဟိုဘက်မှာအဲသောတာပန်ကိုပြီးမှနောက်မှဖះဖြစ်မယ်တို့သောတာပန်သဂရာကံဖြစ်ပြီးမှနောင်ဖျားရှင်လက်ထက်မှာဣတရက်ယူမယ်တို့ဆိုအဲ့ဒါအဲ့ဒါမဟုတ်တော့အဲ့ဒါစာပေနဲ့အကုန်လွှဲထွက်သွားတာနော်အဲ့ကြောင့်မို့အခုဒီမှာဒီဘိက္ခုနီမလေးကိုမြတ်စွာဘုရားက ကဘာပေါင်းတသိန်းကြီးဒီသမီးတော်လေးဖြတ်နှမ်းရအောင်မယ်သူ့ရဲ့ဧတရေရဖို့ရအတွက်အဲ့တော့မြတ်စွာဘုရားစိတ်ချရအောင်ပေးတာငါဘုရားရဲ့အပေါ်မှာယုံကြည်မှုတရားကိုမတုံမလောက်ခိုင်မြဲအောင်လုပ်ထားပါတဲ့ဘုရားပေါ်မှာဆိုလိုတာကတော့ဦးဇင်းတို့ဂုံတော်ပွားနေအာငါဘုရားယုံတယ်ဆိုပြီးတော့ဒီတိုင်းနေလို့မရဘူးเนาะမြတ်စွာဘုရားအကြောင်းမကြီးဝိသခါတို့ကျတော့ ချစ်သမီးအချိန်တိုင်းအချိန်တိုင်းငါဖျားတရိယာလားမှန်ပါဗျာတပည့်တော်အဆုံးစုံပြောရရင်ကိလေသာနဲ့ပျော်ပါနေခြင်းကလွဲရင်ကြံတဲ့အချိန်နဲ့ဖျားတပည့်တော်တတိမပြတ်တမ်းရအောင်ကိုကြိုးစားပြီးတပည့်တော်ထားပါတယ်ဗျာအဲ့ဒီအချိန်တော်မှာချစ်သမီးမမိတ်နဲ့ကဲဒါအဆုံးစုံဒီဖျားမိတ်ငယ်တဲ့စကားပဲเนาะအဲ့ဒါကြောင့်မို့ဒီဂုံတော်တွေကိုပွားပွားပွားပွားအမြဲတမ်းဖျားဂုံတော်ဖျားကိုအာယုံပြုဖျားရဲ့အရဟံ ပူဇော်ထုခံယူတော်မူလိုက်တဲ့ဂုံတွေနော်တမ္မာတမ္ဗုဒ္ဓဝိဇာသရဏတမ္မာဂုံတော်ကိုပါဆင်ញင်လဲဆင်ញင်ပေါ့မိမိဂုံတော်တစ်ခုကြိုင်တစ်ခုတည်းပွားပေါ့အဲ့ဒီလိုတခါတည်းဂုံတော်တွေပွားများအထုတ်ပြီးတော့တခါတည်းအဲ့ဒီလိုအမျက်မပြတ်ကိုဖះရှင်ကိုတော်မြတ်ကြီးအပေါ်မှာဂုံတွေကိုအာယုံပြုတ်ပြီးနေခိုင်းတာနော်အဲ့ဒီသရတရားနဲ့ငါဖះပေါ်မှာကြီးကြီးညိုညိုနဲ့လေးလေးစားစားနဲ့ကံကံကြောယုံပြီးတော့မှကိုတခါတည်းအဲ့ဒီလိုကို တခါတည်းနေနော်အဲ့လိုနေခိုင်းတာအဲ့ဒါနံပါတ်1တရားနဲ့ပြည့်စုံရမယ်နံပါတ်2တဲ့အရိယာတွေမကက်ရတဲ့သီလမျိုးဖြစ်အောင်နေတဲ့ငါးပါးသီလအခြေခံပြီးတော့သူအသက်လည်းမတတ်နဲ့သူအသက်တတ်မှစားရမယ်။အော်ဒီကောင်လေးတွေအရှင်လက်လက်လေးတွေသွားအောင်ဆိုင်မှာတွေ့လို့ဝယ်လို့မဝယ်နဲ့ သူကိုကြောင့်သူတည်ရမယ်ဆိုရင်အဲ့ဒါကိုအကုသိုလ်ကဖြစ်တယ်နော်အာသူတတ်ပေးပါအောင်ဆိုပြီးတော့သူ့သွားတတ်ခိုင်းပြီးကိုစားတယ်ဆိုရင်လည်းသူတဝက်ကိုတဝက်ခိုင်းရမှာပဲနော်သူ့သွားတတ်ခိုင်းတာဟုတ်တယ်မို့လားနော်ကိုကစားခြင်းလို့ကိုကိုတိုင်းတော့မတတ်ဘူးသူများသွားတတ်ခိုင်းလိုက်တယ်ဆိုမရဘူးအဲ့ဒီအာကုသိုလ်မျိုးတွေဒါကြောင့်မို့အရှင်လတ်လငါတို့ကြက်တို့အစရှိတဲ့ဖြင့်အရှင်လတ်လဝဲရမယ်ဟာမျိုးတွေဆိုလဲရှောင်ရှားမယ်ကိုတိုင်းလည်းမတတ်ဘူးသူ့စားမခေါ်ဘူး နော်အတုတစ်ချောင်းတောင်မှသူတစ်ပါးမပေးတဲ့ပစ္စည်းကိုမယူကိုယ်စိတ်ကိုနိုင်နေအောင်ဆုံးမတာနော်သူတစ်ပါးပစ္စည်းသူတစ်ပါးဥစ္စာဆိုတာအတုတစ်ချောင်းတောင်မှမယူရဘူးနော် သူတစ်ပါးမပေးဘဲနဲ့မကမ်းဘဲနဲ့ယဟန်နေဆိုရင်အဲ့ဒါတမတ်တမတ်ထက်လွန်ရင်သူတစ်ပါးပစ္စည်းကို မတရားသဖြင့်အဲ့ဒါသိမ့်ပြီးယူပြီးဆိုသွားအဲ့ဒါပါရာဓိကကြသည်ပဲယဟန်နေဆိုရင်နော်လူတွေဆိုရင်တော့ပါရာဓိကမရှိတော့သီလာကြိုးတယ်မယူရဘူးနော်ကာမေတုမိစ္ဆာစာရ သူတော်ဘာသားမယားတွေမကျွလွန်ရဘူးနော်မှုသားဝါဒအလိမ်အညာကိုအပျော်စီပြက်စီလေးတော့မပြောပါနဲ့အပျော်ပြက်တော့မပြောနဲ့လိမ်စကားညာစကားဘာလို့လဲဆိုတော့တချို့လေကစကားကိုမှုသားဝါဒကိုလွယ်လွယ်သုံးလေးရှိကြမှုသားစကားကိုလွယ်လွယ်သုံးတဲ့ပုံကိုဟာလောကမှာကြောက်เสียအကောင်းဆုံးပဲနော်မှုသားစကားလွယ်လွယ်သုံးတဲ့ပုံကိုဘာလို့လဲဆိုတော့ အဲ့ဒီလိန်တဲ့ပုဂ္ဂိုလ်ဟာမကောင်းမှုမလုပ်ရတာမရှိဘူးတဲ့အဲ့ဒါဥစဉ်တို့ဒကာတော်မတွေမှတ်ထားအပြောအပြက်လေးတောင်မှမပြောနဲ့ပူသားစကားကိုအရင်တော့ကစေတိယဆိုတဲ့မင်းကြီးမှုသားစကားပြောလို့မြင်မျိုးခဲ့ဘူးတဲ့သူ့ရဲ့ပုရောဟိတ်အမတ်ကြီးသေးတော့သားနှစ်ယောက်ရှိတာအကြီးကိုခန့်ရမှာအကြီးသူနဲ့မတည့်လို့မခန့်ရင်တော့အငဲကောင်ကအကြီးဆိုပြီးတော့ရှင်မင်းကလိန်ပြီးခန့် ဟာရှင်မင်းလိမ်မီဆိုတာနဲ့သူ့မှာစောင့်နေကိုစောင့်နေတယ်အကုန်ထွက်ပြေးတာမှုသားစကားပြောတဲ့လူကိုလက်တည်းအလွန်မုန်းတယ်ကိုရောက်ကိုဝါတွေအကုန်ပြောက်သူ့စေးတော်ရင်နဲ့အကုန်ပြောက်နောက်ဆုံးမြေမျိုးအဲ့ဒါပထမဆုံးကဘာမှာပူသားစကားစပြောတယ်စေတိယမင်းကြီးเนาะကြောင့်မို့ပူသားစကားဆိုတာရသော်ဖရာကဒါတော်ရာဟုလာဆုံးမတော်လေရေွက်ထဲကရေကိုတွန်ပြရေရှိလားရှိပါတယ်ဖျက်ဖန်ွက်ထဲရေတွန်လိုက်တာရှိသေးလားမရှိတော့ ခြေသာမှတ်ထားမှုစားစကားတွင်တွင် ပြောတဲ့လူဟာအဲ့ရေကွက်ထက်ကရေမရှိသလိုဘာကိုချင်းသီလမှမရှိဘူးမှုစားစကားပြောတဲ့ပုဂ္ဂိုလ်ရဲ့တန်တာမှာလိန်တယ်ညာတယ်အဲ့ဒါမှုသားစကားဒါကလောကီမှုသားစကားနော်ဥစ္စံတို့ယဟန်နေဆိုရင်ဇန်တို့မက်တို့ဖိုတို့သောတာပန်သဂရာဂံတွေမဟုတ်မှဖဲနဲ့ပြောပြီးမြန်အဲ့ဒီဟာမျိုးမြန်လှုပ်လိုက်ပြီးဆိုရင်တော့ အဲ့ဒီပုဂ္ဂိုလ်ကိုသွားပြီသူတန်တာမှာအဲ့ဒါနောက်ထပ်အကျင့်တထောင်ပြန်ယဟန်ခံယဟန်မဖြစ်တော့ဒါမို့မြတ်စွာဘုရားသာသနာတော်သောတာပန်တဂရကံအဲ့ဒီဟာတွေမပြောရဲကြဘူးဆိုတော့အဲ့ဒါကြောင့်အဲ့ဒါတွေသွားပြောမိလိုက်လို့ကိုကလုံးဝမမောက်ဖဲနဲ့ပြောမိလိုက်လို့ကတော့အသွားပြီအကျိတ်တထောင်ရမ်းပြန်ခံမရတော့ဘူးအမှုသားအဲ့ဒါကိုဦးဇင်းတို့သာသနာဘာခေါ်လဲမဟာစောရလို့ခေါ်တာတခိုးအကြီးစားလူတွေရဲ့ပစ္စည်းတွေ လူတွေရဲ့ချွေးနှဲတာနဲ့ရတဲ့ဟာကိုမက်တွေဖိုးတွေအကြောင်းပြပြီးတော့မှငွေကိုစီးစိမ်တွေလက်လာပါတွေရအောင်လုပ်ယူလို့အဲ့ဒါမဟာစောရလို့ခေါ်တာနော်တခိုးအကြီးသားလို့ပြောတာနော်သူများပစ္စည်းတွေကိုဓမ္မနဲ့အကြောင်းပြပြီးတော့ဒါမျိုးတွေလည်းမလုပ်ရဘူးယဟန်နေဆိုရင်လူတွေဆိုလို့ရှိရင်လည်းအခုပြောသလိုလိန်နဲ့ညားတယ်ညားဈေးလေးရောင်းတာကစားအာတကြက်တန်လေးဝယ်ထားတဲ့ဟာတို့ဈေးများများနေမဟုတ်ဘူးဒါငါဝယ်တော့ငါလည်းနှစ်ကြက်ဆိုအဲ့ကြဲသွားပြီ အာကိုကလိန်နာဖြစ်ပြီအဲ့တော့ကိုရောင်းနိုင်ရောင်းနိုင်တဲ့ဈေးပဲရောင်းဒါ price ဒီဈေးဒီဈေးဆိုဒီဈေးပဲရောင်းဒါပြောဒါပဲပြောမှန်မှန်တယ်မှားရင်မှားတယ်ဟုတ်ရင်ဟုတ်တယ်မဟုတ်ရင်မဟုတ်ဘူးနောက်ဆုံးဒီစကားကိုမပြောလို့မဖြစ်ဘူးဆိုရင်ပြောကိုမပြောချင်ဘူးကဲမပြောရင်တတ်မယ်ကဲတတ်ချင်လဲတာဟောသူတော်ကောင်းအဲ့လိုနေသွားတာနောက်သူတော်ကောင်းအဲ့လိုနေသွားတာဘာလို့လဲဆိုတော့ကိုကမပြောပြောရင် အမှန်အမှန်ပြောရင်သူများဒုက္ခရောက်တော့မယ်မပြောရင်လည်းတတ်မယ်ဆိုအတ္တတာခံမယ်တဲ့အဲ့ဒါအရိယာသူတော်ကောင်းတွေရဲ့လမ်းကြောင်းเนาะဒါကြောင့်မို့နောက် ပြီးတော့မူရစေတတ်တဲ့ဒေယီတေယဒီကိုเนาะအဲဒီချွတ်တလေပြောတယ်ဟာတပြည့်တော့အရက်တော့မတော့ဘီယာတော့တောက်ပါတယ်ပြဘီယာလည်းတောက်မနေနဲ့လို့ဘီယာလည်းရှောင်းတာရှောင်းပြတယ်နော်ဘီယာလည်းရှောင်းတာရှောင်းလို့မူရစေတတ်တဲ့အရာဆိုရင်အဲ့ဒါအခုပြောသလိုပဲအကုန်လုံးဒါဥစဉ်တို့အရင်က ဟိုသူတော်စင်စတိုရီရှိတယ်လေပုံမြင်လေးအရက်ရက်အပြစ်အရက်ရက်ဆိုဂျိုဟိုတော့ကအာသူတော်စင်တယောက်ကတော်လန်ခီသွားတယ်တဲ့တော်လန်ခီသွားတဲ့အခါကျတော့အဲ့မှာတော်ကြီးတဲ့ပင်ကလည်းပင်မညလည်းမိုးချုပ်နေရလဲဝင်းတော့မဲဆိုတော့လှက်ပတ်ကြီးနဲ့အိလေးတိန်တွေ့အိလေးတွေ့တွေ့တော့တကားလေးသွားခေါတော့အမျိုးသမီးတယောက်ထွက်လာတယ်တဲ့မျိုးသမီးကိုအဲ့ဒါနဲ့ဒီအိလေးမှာတညလောက်တဲခွင့်ပေးပါဆိုတော့ဟိုကမျိုးသမီးကပြောတယ်တဲ့ ဒီအိမ်တဲတဲ့လူမှန်သမျှသူနဲ့အတူတူနေပေးရမယ်တဲ့နော်အဲ့လိုတော့မနေနိုင်ဘူးသူကသူတော်စင်မှုအေးအဲ့ဒါဆိုလဲရပါတယ်ပေါ့အဲ့ဒါနဲ့သူ့ခန်းလေးနေရာလေးပေးလိုက်တော့နေတယ်တဲ့ညရောက်တဲ့အခါကျတော့ဗိုက်တွေရမ်းစားတယ်တခုလေးစားစရာမရှိဘူးလားဟောမှရှိရလေအောက်မှာသိုးလေးကိုယ့်ကိုအဲ့ဒါလေးတတ်ပြီးတာချက်စားလိုက်တော့လို့ပြောတယ်အာမလုပ်ပါနဲ့ငါသူတော်စင်သူ့တက်လည်းငါမတတ်ပါဘူးဆိုပြီးတော့အေးအဲ့ဒါဆိုလဲမတတ်နိုင်ဘူးငါမှလည်းမရှိဘူးဆိုပြီးတော့ညရောက်တော့အရန်ချမ်းတယ် ချမ်းတယ်ဆိုတော့ဆောင်းလည်းမရှိဘူးပေါ့ဆောင်းလည်းမရှိဘူးဆိုတော့ကဲငါတို့ချမ်းရင်တောက်နေကြတော့ဒီရက်ပဲရှိတယ်ဆိုတော့အရက်တောက်လိုက်တာအရက်လည်းမိုးရောအဲ့ဒီအကောင်လေးတတ်ချက်စားပြီးတော့အဲ့ဒီမျိုးသမီးတွေပါအဲ့တော့သူ့တီလာမှန်တယ်မြအကုန်ပျက်စီးရောတဲ့ဒါကအရက်ရဲ့ဆိုးကျိုးကိုပြောတာအရက်မတော့ခင်တော့ဟိုကမလို့ပါဘူးဒီကမလို့ပါဘူးသူတော်စင်မှာသူတော်စင်မှာလို့ကိုယ်စိတ်ကိုထိနိုင်တယ်ကိုယ့်ကိုယ်ကိုနေနိုင်တယ် အရက်တောက်ပြီးလိုက်တဲ့အချိန်လဲရောက်ရောအဲ့ဒါတွေအကုန်ပြောက်သွားတော့တာမကောင်းမှုမှန်သမျှအကုန်လုတ်တယ်တဲ့။ကြောင့်မို့တေရီတေရက်ဆိုတာလည်းပဲလုံးဝမှမလောက်ရဘူးရှောင်ရမယ်။နော်မှုသားဆိုတာလည်းပဲလိန်တဲ့လူဟာကမ္ဘာလောကမှာမလောက်ရတဲ့အကုသိုလ်မရှိပါဘူးတဲ့မြတ်စွာဘုရား။လိန်တဲ့ပုဂ္ဂိုလ်တယောက်ဟာ तू မလောက်ရတဲ့အကုသိုလ်မရှိဘူးတဲ့။ဘာလို့လဲဆိုတော့ तू တတ်ပြီလဲ तू မတတ်ဘူးလိန်ပါ ခိုးပြီလည်းမခိုးဘူးလိမ့်ပါပဲအဲတောက်ပြီးတော့လည်းမတောက်ဘူးလိမ့်ပါပဲနော်အဲ့ဒါကြောင့်မို့လိမ်တဲ့လူဟာမလုံရဲသောအကုသိုလ်မရှိဘူးတဲ့ဒါကြောင့်မို့အကုသိုလ်အရာမှာမှုသာဝါဒလို့ပြောတာလောကမှာအကုသိုလ်အရာမှာမှုသားစကားပြောခြင်းသည်အပြည့်အကြီးဆုံးပါပဲနော်အဲ့ဒါကြောင့်မို့ကုသိုလ်တွေဘက်မှာကျတော့တစ္ဆဝါစာကုသိုလ်အင်အားတွေကျတော့အမှန်တစ္ဆာအာကြီးဆုံးတယ် အမှန်သစ္စာကိုပြုလို့အကြောင်းမို့တေလူမျောဝဖြစ်နေတဲ့ပုံကိုယ်ဒီအသက်တွေပြန်ရှင်ရတယ်သစ္စာတရားရဲ့အစွမ်းတွေကြောင့်မို့နော်အဲ့ဒါကြောင့်မို့သစ္စာနှုတ်သည်မန္တန်ကြီးကတေပြီးတော်မှ ပြန်ရှင်ရ၏လို့တေလူမျောဝဖြစ်နေတဲ့ဟာတွေတေမလို့ဖြစ်နေတာတွေတော့မှ အကုန်လုံးပြန်ပြီးတော့ရှင်အောင်သစ္စာတရားဟာအစွမ်းထက်တယ်အကုသိုလ်တရားမှမှုသားဝါဒကြောင့်မို့အဲ့ဒီသီလကို ကိုယ့်ရဲ့တန်တန်မှာအရိယာတွေနှစ်သက်တဲ့သီလာမျိုးဖြစ်အောင်ဒီကိုစ조사ပြီးအားထုတ်ရမယ်ဒါအခြေခံ၅ပါးသီလာနော်ဒီထက်အရိယာတွေနှစ်သက်တဲ့သီလာဆိုအိန္ဒိယသံဝရသီလာတို့လည်းပါတယ်ကြည့်တဲ့အခါမှာမကောင်းတာတွေတွေ့မိမယ်မကြည့်တော့နားကြားတဲ့အခါမှာမကောင်းတာတွေကြားနေရမယ်ဆက်နားမထောင်တော့ အဲ့ဒီလိုတခါမျက်စိတကားနားတကားရှားတကားကိုယ်တကားမနှောတကားဆိုတဲ့အဲ့ဒီတကား6ပေါက်ပါကိုစောင့်ထိန်ပြီးတော့မကောင်းတာမကြံဘူးမကောင်းတာမပြောပြအောင်မကောင်းတာမလုပ်ပြအောင်မကောင်းတာမကြည့်ပြအောင်မကောင်းတာတွေနားမထောင်ပြအောင်အဲ့ဒီလိုကိုကိုကိုကို စိတ်ကိုဆုံးမပြီးတော့နေတဲ့သီလမျိုးတွေအထိပါပါတယ်အရိယာတွေနှစ်သက်တဲ့သီလဆိုတာနော်အဲ့ဒါကိုမြတ်စွာဘုရားချက်သမီးတဲ့အရိယာတွေနှစ်သက်တဲ့သီလမျိုးဖြစ်အောင် သီလကိုလည်းစောင့်တည်ထားပါတဲ့ကိုယ်သီလကိုမြဲမြဲခိုင်ခိုင်ခန့်ခန့်ရအောင်လုပ်ထားပါဖရာငါဖရာပေါ်မှာနံပါတ်1ယုံယုံကြည်ကြည်နဲ့နေပါတနည်းပြောရင်ဂုံတော်တွေပွားပြီးတော့နေပါနော်ဂုံတော်တွေပွားပြီးတော့နေဖရာဂုံတော်တွေနော်နံပါတ်2ကိုကျင့်သီလတွေကိုဘလို့အကြောင်းနဲ့မှကိုမချိုးမိအောင် မဖောက်မိအောင်မဖျက်ဆီးမိအောင်ဘလို့အကြောင်းမဲ့ကြုံကြုံငါသီလငါမဖျက်ဘူးအသက်သေးခြင်းသေးပါစေ ငါဘဝကိုဒီသီလနဲ့အမျက်ဆုံးမွမ်းမံထားမယ်ဆိုတော့စိတ်မျိုးဖြစ်အောင်မနှမိုးလင်းနာနဲ့ဖရာတပည့်တော်တရဏဂုံသုံးပါးနဲ့ငါးပါးသောသီလကိုစောက်တည်ပါ၏ဖရာစောက်တည်ထားစောက်တည်ထားပြီးအဲ့ဒီကနေမှသီလအကျိုးမဲ့အရာမှန်သမျှမဖြစ်အောင်ကိုယ်စိတ်ကိုဆုံးမနော်အဲ့ဒါမျိုးနဲ့နေရတယ်နော်ကိုချင်းသီလနဲ့လည်းပြည့်စုံနေရတယ်တဲ့နော်တတ္ထာတရားရဲ့သီလတရားရဲ့နောက်ပြီးတာထတဲ့အယောသေးလေးမြတ်ထားအပ်တဲ့ပုဂ္ဂိုလ်တွေ တန်ဃာတော်အရှင်သူမြတ်တွေတို့နော်ကိုယ့်ရဲ့ဆရာသမားတွေတို့သူတို့ဘောမှာအမျက်မပြတ်ရိုသေးလေးသာကြိုက်ကြပြီးတော့နေပါနော်အထူးအဖြစ်ဆိုရင်တော့ဦးဇင်းတို့တန်ဃာတော်အရှင်သူမြတ်တွေဘလောက်ကျေးဇူးကြီးလဲဒကာတော်မတို့ကြည်အခုဒီတရားတွေဒကာတော်မတို့နာခွင့်ရနေတာဒီတရားတွေကိုအခုကျင့်သုံးခွင့်ရနေတာတန်ခါကျေးဇူးနော်ဒါကြောင့်မို့တမနာနိစ္စဒသနာ တန်ဃာတော်တွေကိုဖူးမြော်ရတယ်ဆိုရင်ကိုသူ့အကုသိုလ်ကဖြစ်သွားသင်္ကန်းလေးကိုမြင်ရတာနဲ့ကိုတန်ဃာတော်ရှင်သူမြတ်တွေမြင်ရတာနဲ့ကိုကုသိုလ်တွေဖြစ်တာအဲ့ဒီတန်ဃာတော်တွေပြန်ဟောတဲ့တရားဘုသူတရားတို့မြတ်စွာဘုရားတရားမြတ်စွာဘုရားဟောခဲ့တဲ့တရားတွေမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကလေးကြော်ကလေးပြိဋိဘံပြုတ်သွားပြီဒါကြောင့်မို့မြတ်စွာဘုရားကတန်ဃာတို့ကိုအကုန်လွှဲအပ်ပေးခဲ့တာငါဟာမင်းတို့ရဲ့ဆရာ လက်စားဟိုဆရာသားခြံပြီးသင်တဲ့ဆရာမျိုးမဟုတ်ဘူးမြတ်စွာဘုရားရှိသမျှကိုအကုန်အိတ်တော်ဖာမှာပေးခဲ့တဲ့ဆရာဟောတဲ့ဟောလိုက်တဲ့တရားတွေပေးသင်ပေးလိုက်တဲ့တရားတွေငါအကုန်ပေးခဲ့ပြီဒီသာသနာတော်ကြီးကိုချက်သားတို့မင်းတို့ပဲဆက်လက်ပြီးတော့ထမ်းဆောင်တော့နော်တတဝရရဲ့အကျိုးစီးပွားအတော့အလို့ငါနော်လူနာနိဗ္ဗာန်သုံးနာသောချမ်းသာတွေရဖို့အလို့ငါတတဝရအပယ်ဖေးမှာလွတ်ဖို့ရအလို့ငါသင်ချက်သားတော်မင်းတို့အရာတွေကိုတည်တည်ချာချာ ကမ္ဘာလောကကြီးကိုလှည့်လည်ပြီးဟောကြားတော်ဒါပထမ missionary နော်ယဟန်တော်အပါ60မြတ်စွာဘုရားနဲ့60နဲ့တပါးဗာရာဏသီမြို့မိဂရာဝန်တော်မှာပထမဆုံးသာသနာပြုခရီးစလွတ်ခဲ့တဲ့နော်ဘဟုဇနာဟိတယဘဟုဇနာဒုက္ခယနော်ဒီလူတွေရဲ့ခြံသားတွေအကျိုးငါလောကကြီးကိုစောင့်ရှောက်ဖို့အကျိုးငါတတ္တဝါတွေရဲ့လူနာနိဗ္ဗာန်သုံးနိုင်ကြီးပွင့်ဖို့ ချက်သားတို့တလန်းကိုတဘာသွားတလန်းကိုနှစ်ပါးတွဲမသွားနဲ့တလန်းတဘာသွားပြီကမ္ဘာလောကအနှံ့ကိုဟောဒီဓမ္မတွေကိုဖြန့်ဝေကြပြီတော့အစာကြီးကောင်းခြင်းအလဲကြီးကောင်းခြင်းအဆုံးကြီးကောင်းခြင်းဆိုတဲ့ကောင်းခြင်းတွေနဲ့ပြည့်နေတဲ့ဒီဓမ္မတွေနော်အဝိဇ္ဇာအမှောင်ဖုံးပြီးတော့လောကကြီးနေတဲ့လောကကြီးကိုအမှောင်ဖွင့်ပြီးအလင်းဆောင်ပေးကြပြီတော့နော်ဒီဓမ္မတွေကိုပြပေးကြပြီတော့ဆိုမြတ်စွာဘုရားတန်ဃာတော်တွေကိုအားကိုးပြီးတော့ တခါတည်းကမ္ဘာလောကကိုတပါးတည်းဘယ်အကုန်လိုက်ဟောနိုင်မလဲနေမနာညမနာဒါတော့ဟောနေရဟုတ်တယ်မဟုတ်လားအဲ့တော့တန်ဃာတော်ရှင်သူများတရားလဲလှဲ့လဲပြီးတော့လိုက်ပြီးတော့တရားဟောအဲ့ဒီလိုနဲ့မြတ်စွာဘုရားပြိဋိဘံပြုတ်သွားတော့လဲတန်ဃာယရဏတွေအကြိမ်ကြိမ်တင်းအဲ့လိုတန်ဃာယရဏတွေတင်ပြီးတော့တန်ဃာတော်တွေဟာအခုတနေ့တနေ့တနေ့တနေ့ဟောကြတယ်ပြောကြတယ်ဆိုဆုံးမပေးကြတယ်အော်တန်ဃာဂုံကျေသူတန်ဃာဂုံကျေသူ အဲ့တော့ဒကာဓမ္မတွေဘက်ကလည်းပစ္စည်းလေးပါးတွေနဲ့ပြန်ပြီးတော့ထောက်ပံ့ကြတယ်ဟောအတူနဲ့တူအပြန်ပြန်အလှန်လှန်ဒကာဓမ္မတွေကပစ္စည်းလေးပါးနဲ့ထောက်ပံ့တော့တန်ဃာတော်အရှင်သူမြတ်တွေကလည်းချမ်းချမ်းသာသာနေရထိုင်ရသုံးဆောင်ရတရားဓမ္မတွေဟောရဟောတန်ဃာတော်ဘက်တွေကလည်းဟောပြန်ပြီးတော့ချမ်းသာတယ်အပြန်ပြန်အလှန်လှန်နဲ့အဲ့လိုကျေးဇူးတွေပြုနေတာအဲ့ဒါကိုမြတ်စွာဘုရားချက်သမီးတဲ့အဲ့ဒီလိုတန်ဃာတော်တွေအပေါ်မှာလည်း အမြဲတမ်းယုံရိုသေးပါကြီးညိုပါလေးစားပါတဲ့ဘယ်နှခုလဲ၃ခုเนาะဖရာရှင်ကိုယုံကြည်မှုတရားတရားကိုကျင့်သီလနဲ့ပြည့်စုံမှုပတာရဆိုတဲ့တန်ဃာတော်ရှင်သူမြတ်တွေနောက်ပြီးတော့ကိုယ့်ရဲ့ဆရာသမားတွေကိုယ့်ရဲ့ကျေးဇူးရှင်တွေအဲ့ဒီရဲ့အပေါ်မှာเนาะယုံသေးလေးစားရမယ်တဲ့နောက်ပြီးတော့နံပါတ်၄ကတမ္မာဒိဋ္ဌိတဲ့ အမြင်မှန်အောင်အယူမှန်အောင်တရားကိုကျင့်ထားရမယ်နော်အမြင်မှန်အောင်အယူမှန်အောင်တရားကိုကျင့်ထားတဲ့ဆိုတော့ဥစဉ်တို့မိစ္ဆာဒိဋ္ဌိ62ပါအဲ့ဒီထဲမှာအတ္တဒိဋ္ဌိလို့ခေါ်တယ်တနည်းပြောရင်တက္ကာယဒိဋ္ဌိလို့ပြောတယ်ပြောတယ်အဲ့ဒီအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်အောင်ဥစဉ်တော်ကကြိုးစားထားနော်ကြိုးစားထားအဲ့ဒီလိုကြိုးစားလိုက်လို့ ဒီယုတ်တရားတွေနံတရားတွေဒီတရားတွေကို ကြည့်တဲ့အခါကျတော့အော်ဒီယုတ်ဆိုတာဖောက်ပြန်တတ်တဲ့သဘောကြီးသူကနဲ့သူ ပထဝီတေသောအဘောဝါယောဆိုတဲ့ဒီဓာတ်ကြီးလေးပါပေါင်းစုပြီးတော့အစုဝေးကြောင့်ဖြစ်ပေါ်လာတဲ့ယုတ်တရားတွေအဲ့ဒီဓာတ်ကြီးလေးပါဖြစ်ပေါ်ဖို့ရာဆိုတာလဲအတိတ်ကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတွေရှိတယ် အတိတ်ကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတွေကြောင့်ဒီဘဝမှာကလလရည်ကြီးစရပြီဆိုတာနဲ့ဒါဥစဉ်တို့ဓာတ်ကြီး၄ပါးတွေရနော်ပထဝီတေသောအဘောဝါယောဆိုရအဲ့ဒီဓာတ်ကြီး၄ပါးကိုအခြေခံပြီးတော့ရုပ်နဲ့နာရအဲ့ဒီရုပ်နဲ့နာမှာဒီရုပ်တရားဆိုတာခွဲခြမ်းစိတ်ပြာကြည့်တော့အခုပြောသလို32မျိုးသော32ကုဋ္ဌာသားတွေရှိတယ်အဲ့ဒီ32ကုဋ္ဌာသားတွေအကုန်လုံးကိုပြန်ခွဲကြည့်တော့ဘာပြန်ရလဲ ဓာတ်ကြီးလေးပါပဲရတာပဲလေအဲ့ဒါကြောင့်ကိုမြတ်စွာဘုရားပထဝီဓာတ်က20ဘယ်အာဘောဓာတ်ကဘလောက်ဒေသောဓာတ်ကဘလောက်ဆိုပြန်ဟောတာလေအဲ့တော့ဒီဟာတွေဟာဒီခန္ဓာကြီးရလာတယ်ဆိုတာအတိတ်ကမတိမှုအဝိဇ္ဇာအမှောင်ဖုံးပြီးတော့သင်္ခါရဆိုတဲ့ကံတွေပြုခဲ့တာအဲ့ဒီကံတွေပြုတဲ့အချိန်မှာအဝိဇ္ဇာနဲ့အမှောင်အဝိဇ္ဇာအမှောင်ဖုံးပြီးကံပြုတဲ့အချိန်တုန်းကဘသူပါလဲဆိုတော့တဏှာတို့ပါခဲ့တယ်နော် အဲ့ဒီတဏှာတို့ဥပါဒာတို့ဆိုတဲ့အဲ့ဒီကံတရားတွေဟာပါခဲ့လို့ဒီရုပ်တရားရတယ်ရုပ်တရားရလို့ဓာတ်ကြီးလေးပါလို့အဲ့ဒါတွေဖြစ်ပေါ်လို့အဲ့ဒီဓာတ်ကြီးလေးပါရဲ့အစုဝေးဖြစ်တဲ့ရုပ်တရားကြီးအဲ့ဒီရုပ်တရားထဲမှာ အတ္တကောင်ဝိညာဉ်ကောင်ဆိုတာရှားကြီးမရှိဘူးရုပ်တရားထဲမှာเนาะအဲ့ဒီရုပ်တရားထဲမှာငါကောင်အတ္တကောင်အတ္တကောင်လိပ်ပြာကောင်ဝိညာဉ်ကောင်ဆိုတာရှားသန်းဘယ်နာမှရှားလို့မရเนาะ ဘယ်နာမှရှာလို့မရဘူးတရားဘုရားလက်ထက်ကရှင်မြင်းကြီးတော်ကအာဝိညာဉ်ကောင်ဝိညာဉ်ကောင်ဘယ်ဟာထွက်တယ်လဲအဲ့တော့ဟိုသေမိတ်ပေးတဲ့ကောင်ငါဒီလွတ်စမ်းဆိုပြီးတော့တခါလဲပိုင်တိမင်းကြီးကဘာလုပ်လဲသေမိတ်ပေးထားတဲ့လူကိုတခါလဲစင်အိုးတဲ့ထည့်ထားတာအပေါ်ကနေအလုံးဖုံးထားတာအလုံးဖုံးပြီးသူစောင့်ကြည့်စောင့်ကြည့်ဟိုကအလုံးအုပ်လိုက်တော့မှလေမမရှူရတော့သေရောပေါ့အောင်သေတဲ့ခါကျတော့ အဲ့ဒီမှာနေသူကအပြင်အနေမှာဝိညာဉ်ကောင်ဘယ်ကထွက်တယ်လဲဆိုပြီးတော့သူကဝိညာဉ်ကောင်လိုက်ဖမ်းတာဘာမှမတွေ့ဘူးဟာဒါဆိုရင်တော့ဖွင့်ကြည့်သားဆိုတော့ဟိုအောက်ကသေသွားပြီပြောတော့လေဝိညာဉ်ကောင်ရှိတယ်အတ္တကောင်ရှိဘလို့ပါလဲငါလည်းရှာမတွေ့ပါအတ္တကောင်ဝိညာဉ်ကောင်လေးကနောက်ဘဝကူးတယ်သူကယူထားတာကိုဝိညာဉ်ကောင်လေးအတ္တကောင်လေးတွေကနောက်ဘဝကူးတယ်လို့ယူထားတော့သူကအဲ့ဒီနောက်ဘဝကူးမဲ့အကောင်လေးကိုလိုက်ဖမ်းတာဘလို့မှဖမ်းလို့မရကဲဒီနည်းနဲ့ဖမ်းလို့မရရင် တခါတည်းအရေကုန်ခွာပြီးတော့ရှာသန်းကွာဆိုပြီးတော့နောက်တစ်ယောက်ကျတော့အရှင်လက်လက်တခါတည်းအရေကုန်ခွာအသာခွာတမျိုးပြီးတမျိုးခွာချတာကဲဟိုကလူကတော့ဘလောက်လိမ့်ခံမှမသိသူကတော့ဝိညာဉ်ကောင်ရှာတာရှာလို့မတွေ့ဘူးဟောအဲ့လိုနည်းနဲ့အမျိုးမျိုးရှာဟုတ်ပြီးတော့စမ်းတပြီးတော့လုပ်တော့ဘာမှမတွေ့အယူတွေလွဲတာပဲဝိညာဉ်ကောင်အတ္တကောင်နောက်ဘဝတွေရှိတယ်နဲ့ပြောနေတာအလကားပါမရှိပါဘူးနောက်ဘဝဆိုတာလည်းမရှိပါဘူးလွဲသွားပြန် မမြင်နိုင်ဘူးနော်ဒါကြောင့်မို့ဒီယုတ်ကြီးထဲမှာလိုက်ရှာကြည့်ရင်တော့အတ္တကောင်မရှိဘူးဝိညာဉ်ကောင်မရှိဘူးအတ္တကောင်ဝိညာဉ်ကောင်မရှိလို့အဲ့ဒီဘယင်ကြီးယူသလိုနောက်ဘဝတွေမရှိဘူးယူရင်အဲ့လိုလဲလွဲပြန်ရောနော်အဝိဇ္ဇာတဏဥပါဒံကံဆိုတဲ့အကြောင်းတရားတွေကြောင့်နောက်ဘဝအရှိန်အဟုန်နဲ့ကံတွေပြန်ဖြစ်ပေါ်သေးတာတဏဝံပြတ်အောင်မဖြတ်နိုင်သေးရင်နောက်ဘဝကြီးကသွားရအောင်မအဲ့ဒါကိုမသိရင်လဲအဲ့ဒါဥစေတာဒိဋ္ဌိဖြစ်ပြီးအယူလွဲပြန်တယ် ဝိညာဉ်ကောင်လေးအတ္တကောင်လေးတွေတကွာပြီးတဘသွားတယ်လို့ဆိုဆိုလို့ရှိရင်လည်းပဲအဲ့ဒါအယူလွဲပြန်တယ်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိဘူးနော်သေပြီးပြတ်တယ်လို့ဆိုရင်လည်းအဲ့ဒါဥစေတာဒိဋ္ဌိဝိညာဉ်ကောင်အတ္တကောင်လေးကူးနေတယ်ဆိုရင်လည်းသတ္တတာဒိဋ္ဌိအဲ့ဒီသတ္တတာဒိဋ္ဌိဥစေတာဒိဋ္ဌိဆိုတော့အဲ့ဒီဒိဋ္ဌိနှစ်ပါးကိုဉာဏ်အမြင်နဲ့တရားကိုနားနားထောင်ပြီးတော့မှကိုတရားအထုတ်တဲ့အခါကျတော့ကြည် ရုပ်တရားတွေဟာသူ့အတူဘူးတလဲတောင်းတလဲတင်းတလဲထုံတလဲကျင်းတလဲရိပ်ရိပ်ရွာရွာမောမောရှိန်ရှိန်ဒိတ်ဒိတ်ဒိတ်ဒိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမောမောမောမောတရှိန်ရှိန်တရိပ်ရိပ်တဒိတ်ဒိတ်တရွာရွာတမောမောနဲ့ကဲဖောက်ပြန်ပြောင်းလဲပြီးနေတဲ့ရုပ်တရားတွေပဲရှိတယ်အဲ့ဒီထဲမှာအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူးငါကောင်ဆိုတာမရှိဘူးအဲ့ဒီငါကောင်သူကောင်မရှိတဲ့အတ္တဝိညာဉ်မရှိဘူးရုပ်တည်ရုပ်ပနာ သဘောဖောက်ပြန်တတ်တဲ့သဘောပဲရှိပါလားလို့ယုတ်တရားဟာဖောက်ပြန်တတ်တဲ့သဘောပျက်စီးတတ်တဲ့သဘောပဲရှိတယ်ဒီယုတ်တရားကိုပိုင်းခြားကြည့်တော့လဲပထဝီဓာတ်ဒေသောဓာတ်အာဘောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီး၄ပါးရဲ့အစုဝေးကြီးနော်အဲ့ဒါဝိဇာတဏဥပါဒံကံဆိုတဲ့အတိတ်ကအကြောင်းနဲ့အကြောင်းကိုရရှိလာတဲ့ခန္ဓာကြီးအဲ့ဒီရလာတဲ့ခန္ဓာကြီးယုတ်တရားနံတရားတွေ အဲ့ဒီယုတ်နံခန္ဓာတွေထဲမှာယုတ်တရားထဲမှာလည်းအတ္တကောဝိညာဉ်ကောင်းဆိုတာမရှိဘူးဝိညာဉ်ဆိုတဲ့သိတတ်တဲ့နံတရားဆိုတာလည်းသိပြီးပြက်သိပြီးပြက်ယုတ်တရားလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်နံတရားကလည်းသိပြီးအဲ့နံတရားထဲမှာအတ္တကောင်ရှိတာနံတရားထဲလည်းအတ္တကောင်မရှိဘူးနံတရားထဲကလည်းအဲ့ဒီနာလေးကဝိညာဉ်သွားလေးအတူအတူမျက်စိနဲ့ဆင်းနဲ့တိုက်ရင်မြင်သိသိပေါ်တယ်နားနဲ့အတန်နဲ့ကြိုက်ရင်တိုက်ရင်ကြားသိသိပေါ်တယ် နှာခေါင်းနဲ့အနံ့နဲ့တိုင်ရင်ဒီနန္တိစိတ်ပေါ်တယ်ရှာနဲ့ရတာတွေ့ထီရင်စာတိစိတ်ပေါ်တယ်ကိုယ်နဲ့တွေ့ထီနဲ့တွေ့ထီရင်ကာယဝိညာဏတ္တဆိုတဲ့တွေ့ထီစိတ်ပေါ်တယ်အဲ့ဒီဟာမှာမဖြစ်ပေါ်ဟိုးတဲ့မနောတဲ့အလျှောက်တွေးနေတာတွေးရတဲ့ကြံစီတတ်တဲ့သဘောတွေဖြစ်ပေါ်တယ်အဲ့ဒီလိုဟာတွေကလည်းမြဲသလားဆိုတော့ဉာဏ်သိစိတ်ကလည်းဖြစ်ပြီးပြတ်သွားတာကြားသိစိတ်ကလည်းဖြစ်ပြီးပြတ်သွားတာတွေးသိစိတ်ကလည်းဖြစ်ပြီးသွားတော့ဝိညာဉ်ဆိုတဲ့သဘောကဘာလဲသူ့အတူ ဖြစ်ပြီးတော့ပြက်တတ်တဲ့သဘောပဲရှိတယ်အဲ့ဒါမှာအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူးအဲ့ဒါမျိုးအမှန်ကိုမြင်အောင်လုပ်ရမယ်ကဲခံစားတတ်တဲ့ဝေဒနာတွေကြည့်ကောင်းတာလေးလည်းခံစားတယ်ဆိုတာလေးလည်းခံစားတယ်အလယ်လည်းခံစားတယ်အဲ့ဒီခံစားတတ်တဲ့ဝေဒနာတွေမှာအတ္တရှိလားဝိညာဉ်ရှိလားအတ္တမရှိဘူးဝိညာဉ်မရှိတော့သူဝေဒနာတိခံစားတတ်တဲ့သဘောလေးဝေဒနာဆိုတာလဲနာမယ်ဝိညာဉ်ဆိုတာလဲနာမယ် အဲ့ဒီဝေဒနာဆိုတာခံစားတတ်တဲ့သဘောလေးပဲရှိတာပဲသူကသူအတ္တကောင်လက်ပြကောင်မရှိဘူးနော်အဲ့ဒီလိုနဲ့တခါတည်းအခုဝေဒနာလည်းဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာလည်းအကုန်ဖြစ်ပြီးပြတ်တယ်ဟောတင်ညာခန္ဓာဆိုတင်ညာတရားတွေအဲ့တင်ညာလည်းသူကသူဖြစ်ပြီးပြတ်တယ်ယောက်ျားလိုသိတာလည်းတင်ညာမိန်းမလိုသိတာတင်ညာပူရာသိတာတင်ညာအေးတယ်သိတယ်တင်ညာအလုံးကိုမှတ်သားထားတာတင်ညာတွေအဲ့တင်ညာတွေကလည်း မြဲသလားဆိုမမြဲဘူးတင်ညာလည်းဖြစ်ပြီးပြဲသင်္ခါရဆိုတဲ့ဝိညာဉ်တရားတွေကြီးအဲ့ဒီဝိညာဉ်တရားတွေကလည်းဖြစ်ပြီးပြဲဟောခန္ဓာ၅ပါးဒီတရားထဲမှာဖြစ်ပြနေတာပဲရှိတယ်ဝိညာဉ်ကောင် အတ္တကောင်ငါကောင် သူကောင်ဆိုတာတကယ်တော့မရှိပါလားဘယ်ဖះဖန်နေတာဖះတရားဖန်နေတာလည်းမရှိဘူးအတ္တကောင်ဝိညာဉ်ကောင်လည်းမရှိဘူးလို့အဲ့လိုဥစ္စံတော်ဒကာဓမ္မတွေသိရင်အဲ့ဒါဒီတမ္မာဒိဋ္ဌိ အဲ့ဒါတမာဒိဋ္ဌိဉာဏ်ဒါကအဲ့ဒီတမာဒိဋ္ဌိဉာဏ်ကအခြေခံဒီဉာဏ်ရအောင်လုပ်ပြီးမှနောက်ကြတော့မှတခါတည်းအကျင့်နဲ့နော်တဆင်ပြီးတဆင်လောက်ရတာပေါ့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့အခုတမာဒိဋ္ဌိအမှန်မြင်တဲ့ဉာဏ်ရအောင်လုပ်ရမယ်အဲ့ဒါကိုမြတ်စွာဘုရားချက်သမီးတဲ့အဲ့ဒီတရား၄မျိုးတရားတရားရဲ့သီလရဲ့တသာရရဲ့တမာဒိဋ္ဌိဘုရားရှင်ကိုရောမြတ်ကြီးရဲ့ဘောမှာယုံကြည်ပြီးအမြဲတမ်းဂုဏ်တော်ပွားတယ် သီလအမြဲတမ်း၅ပါးသီလကိုထားဖို့ပစိုးကဲ့သို့မြဲအောင်မိမိတန်ထာမှာကျင့်သုံးထားတယ်ပတာရဆိုတဲ့တန်ဃာတော်ရှင်သူမြတ်ဒီပေါ်မှာကြီးညိုတယ်ရိုသေတယ်လေးစားတယ်မိမိစွန့်နေသမျှလှူဒန်းတယ်ထောက်ပံ့တယ်နော်အဲ့ဒီကနေမှတမ္မာဒိဋ္ဌိအယူတွေမှန်အောင်လို့အတ္တဒိဋ္ဌိပြုတ်အောင်လို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးယုံ nant တရားထဲမှာအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူး ဘယ်ဖရာတရားမြမာမဖန်သင်းထားတာမရှိဘူးအလုံးအတိတ်ကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတရားတွေလောက်ခက်လို့တဏှာမကုံသေးလို့တပွားပြီးတပွားသွားနေရတယ်ဆိုတာကိုသိပြီးတော့နေရင်တမ္မာဒိဋ္ဌိဖြစ်ပါတယ်အဲ့တော့ချက်သမီးတဲ့အဲ့ဒီတရား၄မျိုးကို သိရတန်တာမှာအမြဲတမ်းကိမ့်ပြီးနေမယ်ပွားပြီးနေမယ်ဆိုရင်ပစ္စုပန်တန်တရာနှစ်တန်သောဘဝတွေမှာဆင်းရဲဒုက္ခမရောက်နိုင်ဘူး အဲ့တော့ဘိက္ခုနီမလေးဟာဘလောက်ထိကြိုးစားပြီးကျင့်လဲဆိုတော့ဒီဖျားကုံတော်တွေပွားတဲ့တန်ဃာတော်တွေယုံကြည်တယ်အဲဘိက္ခုနီမဝတ်ပြီးတဲ့အခါကျတော့ဘိက္ခုနီမရဲ့ဝင်နီးပေါ့အဲ့တော့ငါးပါးသီလတွေမကဘူးဘိက္ခုနီမရဲ့ဝင်နီးတွေပါအခါသေးတိမ်ကြုံပြီးတော့ပွားများအားထုတ်ပြီးတော့ကြိုးစားလိုက်တဲ့ကောင်းမှုတဲ့အဲ့ဒီမှာဘာပြလဲကဘာပေါင်းတသိမ့်တိတိအပယ်လေးပါတစ်ခါမှမစင်ဘူး သေသေးပေးခြင်းကတာဝရိန္ဒာနတ်ပြည်ရောက်တယ်နော်လူစိတ်စိတ်နတ်စိတ်စိတ်မြမစိတ်စိတ်စိတ်စိတ်မှန်သမျှချမ်းသာမှန်သမျှအမျိုးမျိုးသော ကောင်းကျိုးတွေကိုအဲ့ဒါခံစားစံစားပြီးတော့လဲပတ်လိုက်တာနော်ကဘာပေါင်းတသိန်းနဲ့ဦးဇင်းတို့ကိုဒီကဘာလေးတောင်စိတ်မချဘူးဟုတ်တယ်မဟုတ်လားဒီကနေပြီးသေသွားရင်ငါတို့ဘယ်သွားမှလည်းမသိဘူးငါဘယ်ရောက်မှလည်းလည်းမသိဘူး သေပြီငါဘယ်ဟာနေရမယ်ဆိုတာလည်းမသိသေးဘူးငါဘယ်မြန်ကြာဤမကြာဤကလည်းမသိသေးဘူးဘာလို့လဲဆိုတော့သောတာပန်မှာမဖြစ်သေးတာဘူးမဖြစ်သေးတဲ့အခါကျတော့အပေကြနိုင်သေးတယ်သောတာပန်ဖြစ်ပြီဆိုရင်တော့ဂတိကမြဲတော့အခုသောတာပန်လည်းမဖြစ်သေးဘူးဆိုတော့ကိုကကဘာပေါင်းတသိမ့်တိတိတောင်မှအဲ့ဒါဒီဘိက္ခုနီမကြီးဟာကဘာပေါင်းတသိမ့်တိတိကို အပယ်ငရဲကိုတစ်ကြိမ်မှတော့မဆင်းခဲ့ရဘူးတဲ့အဲ့ဒါ ပရုမုဒ္ဒရာမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရား၄မျိုးအဲ့ဒါလေးမှတ်ခဲ့ရမယ်နော်တရား၄မျိုးတရာတရားရဲ့ဘုရားပေါ်မှာယုံကြည်ပါဂုဏ်တော်တွေပွားနေပါနော်သီလတရားရဲ့ငါးပါးသီလတွေကိုလုံခြုံစွာစောင့်တည်ထားပါပတာရသံဃာတော်တွေပေါ်မှာကြီးညိုပါလေးသားပါထောက်ပံ့ပါလှူဒါန်းပါသံဃာဆိုတာလေယာမြေကောင်းမိမိဘာလေးလှူလိုက်လှူလိုက်လှူလိုက်တဲ့အကျိုးတွေဟာအင်မတမအကျိုးများ အဲ့လိုလဲအမြေကောင်းပြအောင်လုပ်ပါ နော်တမ္မာဒိဋ္ဌိအယူမှန်အောင်တရားတွေကိုကျင့်ပေးပါအနေစာတို့ကလက္ခဏာတရားတွေကို အမှန်မြင်အမှန်သိသွားအောင်အဲ့ဒီလိုများတာကြိုးစားပြီးတော့အမှန်တွေမြင်လာအောင် အမှန်တွေသိလာအောင်ဒီလိုတွေလှုပ်ထားပြီဆိုရင်စိတ်ချပါတယ်ဒါကအခုဘိက္ခုတွေပါလေးကိုမြတ်စွာဘုရားအဲ့ဒီဘဝမှာဒါဘုရုမုဒ္ဒရာမြတ်စွာဘုရားဟောကြားတော်မူတဲ့တရားပါ အဲ့ဒီကနေပြီးတော့ဒီဘိက္ခုနီမလေးဟာဘဝပေါင်းများစွာတန်တရာကြီးမှာဖြတ်တန်းပြီးတော့ဥဒ္ဒနောဘုရားရှင်ကိုရောမြတ်ကြီးလက်ထက်တော်ခါရောက်တော့ရာဇဂျိုမြို့မှာတထေသမီလာဖြစ်တယ်ရာဇဂျိုမြို့မှာတထေသမီလာဖြစ်ပြီးတော့အိမ်တော်ကြသားလေးတယောက်ရတယ်သားလေးနာမည်ကတိန်ကာလာ မေကတော့သားလေးဆိုလို့ချစ်လိုက်ရတာဖေကလည်းဒီသားလေးတယောက်ရှိလို့ချစ်လိုက်ရတယ်သားလေးကလည်းဘလောက်လိမ်ပါလဲဖုံချောင်းပို့လို့ကိုမရဖေမေကတော့ကြည်ညိုလိုက်တာဖေကကိုကြည်ညိုလိုက်တာတရားကိုကြည်ညိုလိုက်တာတန်ခါကိုကြည်ညိုလိုက်တာဖေမေကတော့တာရဲ့ဘုန်းကြီးကြောင်သွားပါဘုန်းကြီးတွေနဲ့ရင်းနေနေလေးနေပါဘုန်းကြီးသွားကြတော့ပါဘုန်းကြီးကြောင်သွားဒူးပွန်းတာပဲရှိတာပဲ အောက်ကလည်းထိုင်ကြောရသေးတယ်သူတို့နဲ့နေလို့ရှိရင်ဘုန်းကြီးရှေ့ရောက်ရင်ကျမ်းပေါ်ထိုင်ရတာမဟုတ်ဘူးမြေကြီးပေါ်ထိုင်ရတယ်သူကတထေသားဆိုတော့ဘယ်ထိုင်ပြန်ပါလဲသူကอืมအဲ့တော့သူတို့အတွေ့ရှက်ကလည်းခိုးရသေးတယ်နော်အောက်ကလည်းထိုင်ရသေးတယ်ခြေထောက်တွေရှစ်ခိုးတော့လက်တွေလည်းဖုံနေပေးဒူးတွေလည်းပေးအဲ့ဒါမျိုးဆိုတော့သွားခြင်းမူဟောဗျာဒီသာခက်ပြီငါသာကုသိုလ်ရတာကုသိုလ်ရဘယ်မှာလဲမြင်ရလား ကုသိုလ်ကလည်းမမြင်ရဟောဗျာဒီသာခက်ပြီဖះအဆုံးမကိုဘလို့မြတ်ရအောင်လုပ်ရပါဒီသားလေးတယောက်ရှိလို့တခါတည်းသာသနာကြီးညိုသာသနာထောက်ပံ့သာသနာလှူဒန်းသာသနာအဆုံးအမတွေရသေးခြင်းလိုက်တာအမေနဲ့အဖေကတော့ကိုကသားတော်မှာတော့ဘယ်ဟုတ်မလဲအဲဘုန်းကြီးကိုကိုယ်လို့ဘာရတာမှလို့ဘုန်းကြီးဒီသွားလို့ဘာရတာမှလို့အင်းအဆူခံရအောင်မယ်အငေါ့ခံရအောင်မယ် ထိုင်းရှိခိုးရခြေတော့ပေးအောင်မယ်နဲ့သူသားပေးကပ်ပြီးတော့သာသနာတော်မှာဘလို့မှအသက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်မဟုတ်ရှာနောက်ဆုံးမိဘတို့ရဲ့မေတ္တာသူ့ဖေရတေဃာနာနီကျတော့သူ့သားကိုပြောတယ်ငါသားတဲ့ငါလည်းအခုအိုမင်းမစွမ်းဖြစ်ပြီဒီတောင်တော့ငါကြော်နိုင်တော့မှာမဟုတ်တော့ဘူးငါသားရေအဲ့တော့ မသေးခင်လေးမှာငါသားကိုငါမှားထားခဲ့ခြင်းပါတယ်မှားစရာစကားလေးအဖေမှားပါဘာလို့လဲဆိုသားသမီးဆိုတာသေခါနာနီဆိုတာအမေဖေစကားအတော်မှတ်သားတတ်တယ်လို့ပြောတာเนาะအဲ့တော့မသေးခင်တော့ကတော့ဇောက်တိဇောက်ကနဲ့နားမထောင်မြဲသေခါနာနီကြတော့ဒါမှတ်သားတတ်တယ်တဲ့နားထောင်တတ်ကြတယ်ဆိုတော့အဲသူ့ဖေကဒီချိန်တော့ငါအခွင့်အရေးယူမှာပဲအဲ့တော့ တာရဲ့ငါတေကနာနီနောက်ဆုံးချိန်လေးငါဒီတောင်ကြော်နိုင်တော့မှမဟုတ်လို့ပါကွာငါမှားထားခဲ့ကြဟာဖေးမှားပါဖေးပြောပါဘာတွေမြဖေးမှားထားခဲ့ကြတာတော့ပြောပါငါသားငါမြန်တည်သွားရင်လေမင်းနေ့စဉ်နေ့တိုင်းအရက်6မျက်နာကိုမင်းရှ िख ိုးသားမှာဘလို့ရှ िख ိုးရမှာလဲဖေးအရှေရက်ကို ရှ िख ိုးကွာတောင်ရက်အနောက်ရက်မြောက်ရက် အောက်ရက်အထက်ရက်ဆိုတဲ့ အဲ့ဒီအရက်၆မျက်နာကိုမင်းနေတိုင်းနေတိုင်းရှစ်ခိုးသားမှာကွာဟိုကသားလိမ့်ပါပဲအဲ့ဒါပြောတော့လေနောက်ဆုံးချိန်ဆိုတော့ तू ကအာဖေမပူနဲ့သားနေတိုင်းကိုရှစ်ခိုးမယ်သူ့ဖေကလည်းဘာကြောက်လဲဆိုတော့အဲ့လို तू အထက်ရှစ်ခိုးလိုက်အောက်ရှစ်ခိုးလိုက်အရှိရှစ်ခိုးလိုက်နောက်ရှစ်ခိုးလိုက်နေတိုင်း तू အဲ့လိုနေတာရှစ်ခိုးနေတနေ့နေ့တော့ဖယားနဲ့တန်ဃာတော်တွေတွေ့ရအဲ့ဒါ မင်းဘာလုပ်တာလဲလို့မေးမှာတဲ့မေးတဲ့အခါကျတော့ဟာအဖေကအဲ့လိုရှ िख ိုးခိုက်လို့ပါဆိုရင်သူတို့ပြုပြင်ပေးကြလိမ့်မယ်တဲ့ငါတော့ပြောလို့မရတော့ဘူးဆိုတော့ဖေကပရိယေနဲ့သူ့သားကိုတခါတည်းလှုပ်ထားခဲ့တယ်သားကလည်းဖေသေးသွားတဲ့ခါကျတော့ဟာဒါငါဖေနောက်ဆုံးပါတဲ့စကားအဲ့တော့ဒါလေးကတော့ငါလှုပ်ကိုလှုပ်ရမှာအဲ့တော့မနမိုးလင်းနာနဲ့တခါတည်းခေါင်းနဲ့သပင်းနဲ့ရေစွတ်တကိုယ်လုံးရေတွေဘွမ်းဆိုတခါတည်းရေတွေနှလောင်းချ အဝတ်ဆိုရေဆိုကြီးနဲ့အိတ်ချိတ်ထွက်ထွက်ထွက်ထွက်ပြီးတော့တခါတဲ့အဲ့ဒီမှာရှစ်ခိုးတာတဲ့အရှိရှစ်ခိုးလိုက်နောက်ရှစ်ခိုးလိုက်တောင်ရှစ်ခိုးလိုက်မြောက်ရှစ်ခိုးလိုက်အောက်မြေကြီးကုန်းရှစ်ခိုးလိုက်အထက်ကောင်းကင်ရှစ်ခိုးလိုက်ဆိုပြီးတော့သူ့အနေနဲ့သူလှုပ်နေသူများတွေကမဲရင်ဟာတင်္ဂလာဘာတွေလှုပ်အာငါဖေခိုင်းလို့ငါဒါလှုပ်နေတာအဲသူကတော့အဲ့ဒါသူ့ဖေခိုင်းလို့ဒါသူ့ဖေရဲ့နောက်ဆုံးစကားဆိုပြီးသူလှုပ်နေတော့ဒီနေ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဦးဇင်းတို့ရာဇဂျိုမြို့ကိုရောက်လာဝေလူဝန်ကျောင်းတော်ကြီးမှာအဲ့ဒီမှာတရင်တောင်းနေတော့တပည့်ညုတရွှေညံတော်ကြီးနဲ့ဒီနေ့တတ္တဝါတွေငါဘသူကိုချွတ်ရမတော့ဆိုပြီးတော့မြတ်စွာဘုရားတနေ့သုံးချိန်ကြည့်တယ်တနေ့တနေ့နော်အဲ့ဒါမျိုးတပည့်ညုတရွှေညံတော်ကြီးနဲ့ဒါကြည့်လိုက်တဲ့အခါရောက်တော့ သဗ္ဗညုတညာတော်ကိုရထဲမှာဘု து သွားတွေ့လုံးဆိုတော့သင်္ကာလာသရုဒ္ဓသွားတွေ့အော်ဒီနေ့သင်္ကာလာသရုဒ္ဓငါဖျားသာသနာကြီးညိုမယ်ထောက်ပံ့မယ်ဒီနေ့သူ့အမေကလည်းဒီနေ့သောတာပန်ကြီးတည်တော့မယ်ရသော်ဘုရားရှင်နေဆိုတာကြွတ်ထိုက်တဲ့ပုဂ္ဂိုလ်တ attva ရှင်ဘလောက်ပဲဝေဝေဝေအဲ့ဒီနေရာကိုအရောက်သွားပြီးချွတ်တာအဲ့ဒါမြတ်စွာဘုရားရဲ့ထုံးတာ အဲ့တော့သင်္ဂလာသရောသားရှိတဲ့ဒီကိုမြတ်စွာဘုရားကြွသွားပြီးတော့သင်္ဂလာသရောသားလည်းဟောအရှိရှစ်ခိုးလိုက်အနောက်ရှစ်ခိုးလိုက်တောင်မြောက်အောက်အထက်ချနေတာသူကလည်းသူ့အတူရှစ်ခိုးနေမြတ်စွာဘုရားရှေ့ကြွရောက်သွားတော့ဘာတွေများမင်းလုံနေတော့ကွမြတ်စွာဘုရားအာရှင်ဘုရားတပည့်တော်ဘုရားသေဃနာနီမှာ နောက်ဆုံးမှားသွားတယ်ဘုရားအယက်မျက်နာ ၆မျက်နာကိုနေတိုင်းနေတိုင်းရှ िख ောပါလို့မှားထားခဲ့လို့တပည့်တော်အဖေစကားနားထောင်ပြီးရှ िख ောနေရပါတယ်ဗျာ။အော်ဟုတ်လား။ငါတို့ရဲ့သာသနာမှာငါတို့အရိယာတွေသူတော်ကောင်းတွေရဲ့ရှ िख ောနေရတော့မင်းနဲ့မတူဘူးကွ။မင်းတို့ရှ िख ောနီးနဲ့ငါတို့ရှ िख ောနီးကတော့ကွာတယ်။ဟာရှင်ဘုရားတပည့်တော်မသိလို့ပါဗျာအဲ့ဒါဆိုအရှင်ဘုရားတို့ရှ िख ောနီးကဘာတွေပါတော့ အေးငါတို့ရှစ်ခုနီးလဲ6မျိုးရှိတယ်ငါတို့ရှစ်ခုနီးက6မျိုးဒါပေမဲ့ငါကအဲ့ဒီရှစ်ခုနီး6မျိုးကိုမင်းကို မပြောရသေးခင်မှာနောက်ထပ်မင်းရှောင်ကျင်ရမယ်တရားတွေ14မျိုးရှိသေးတယ်အဲ့ဒီဟာကိုရှစ်ခေါမှု မလောက်ခင်နော်မကောင်းမှုတွေအဲ့ဓာတွေကိုရှောင်ကျင်ရမယ်အရာ14မျိုးရှိတယ် အဲ့ဒီရှက်ခေါနီ6မျိုးကို မပြောသေးခင်မင်းအဲ့ဒီ14မျိုးကိုအရင်ဆုံးမင်းသေးသေးချာချာမှတ်သားအာရှင်မြတ်ပြောပါဖေဟာပြောပါဆိုတော့အကုသိုလ်တရားမနော်ပယ်ရမယ်အကုသိုလ်တရားပထမ၄ပါးကိုမြတ်စွာဘုရားပြောပြလိုက်တယ်နော်ပယ်ရမယ်အကုသိုလ်တရား၄ပါးဆိုတာရှိတယ်တဲ့အဲ့ဒီပယ်ရမယ်အကုသိုလ်တရား၄ပါးဆိုတာဘာလဲ ဦးဇင်းတို့ငါးပါးသီလတွေကဒါတရားကိုပြန်ပြောတာပါပဲအဲ့ဒီပယ်ရမယ့်တရားလေးပါးကဘာလဲပါဏာတိပါဒသူ့အသက်ကို မတတ်နဲ့တတ္တဝါမှန်သမျှကိုမညှင်းသေးနဲ့သူ့အသက်ကိုမတတ်နဲ့သူတော်ဘာတွေကိုမညှင်းသေးနဲ့မဆဲဆိုနဲ့မရက်ဆက်နဲ့တတ္တဝါတွေရဲ့အပေါ်မှာနော်ပါဏာတိပါဒမလုံနဲ့အရိဏာဒါနသူတော်ဘာပစ္စည်းကို မပေးတဲ့ပစ္စည်းကိုအတူတစ်ချောင်းကစားမယူနဲ့စင်စင်ကြဲကြဲကိုဘဝကိုအသက်မွေးဘာနာတိဘာတာရဲ့အဒိဏဒါနရဲ့နော်နောက်ပြီးတော့ဗာလဲကာမေတုမိစ္ဆာစာရကာမေတုမိစ္ဆာစာရသူတော်ဘာသားမယားကိုဘယ်တော့ကမှမကျွလွန်နဲ့သူတော်ဘာရဲ့သားမယားကို မျက်စိနဲ့ကြည့်ပြီးတော့စိတ်แท้ကတော့မသွားပြီးမပြတ်မနဲ့အဲ့ဒါမျိုးရှောင်းနော်ဒါသူတော်ကောင်းနေအဲ့လိုဒီရှောင်းတာနော် သူတစ်ပါးရဲ့ကာမပိုင်များတွေယောက်ျားတွေဆိုလို့ရှိရင်စိတ်နဲ့တောင် မပြမအောင်သူကနေရနော်ကာမေတုမိစ္ဆာဆရာမှုသာဝါဒဘလို့အကြောင်းနဲ့မှကိုမလိမ်နဲ့မှုသားစကားကိုနော်အပြော်အပြတ်တောင် မပြောနဲ့နံပါတ်1အဲ့ဒီတရား၄ပါးကိုမင်းရဲ့တန်တမာပြည့်အောင်လောက်ရမယ်အဲ့ဒီတရား၄မျိုးကိုမင်းရှောင်ထားရမယ်ဒီမကောင်းမှု၄မျိုးကိုဘယ်တော့ခါမှမင်းမလုပ်နဲ့ तू အတမတတ်နဲ့ သူဥစားမခေါ်နဲ့နော်သူတော်ဘာသားမရမကျွလွန်နဲ့လိန်ညာမပြောနဲ့ဒါလည်းမြတ်စွာဘုရားရဲ့ပြည့်ညတ်တော်မဟုတ်ဘူးနော်မြတ်စွာဘုရားသူများတက်တက်ရင်ကိုပြန်တက်ခံရမှာသူများညှင်းတဲ့ရင်ကိုပြန်ညှင်းတဲ့ခံရမှာသူများကိုရက်ဆက်ခဲ့ရင်ကိုပြန်ရက်ဆက်ခံမှာသူများပစ္စည်းကိုရင်ကိုပြန်ကိုခံမှာသူတော်ဘာသားမရကျွလို့ရင်ဒီဘဝမှာလည်းဂုံပြက်နာမပြက်တိတ်ခါကြဟောနောက်ဘဝတွေကြတော့လဲသွားရော နော်အပေဘုံတွေခံရတယ်မှုသာတကပြောတဲ့ပုံကောလည်းဒီဘဝမှာလိန်ရင်လိန်ရင်နဲ့အဲ့ဒီပုံကောရဲ့ဂုံတွေသတင်းတွေသူ့ရဲ့အကြော်သောတွေကတဖြည်းဖြည်းဆုပ်ယုပ်ဆုပ်ယုပ်ဆုပ်ယုပ်သွားတာနောက်သေးတဲ့အခါကျတော့လည်းငရဲဆင်ရအဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီအာကုဇိုတွေရဲ့အကျိုးအပြစ်တွေမြင်လို့မတတ်နဲ့မညင်စဲနဲ့နော်မခေါ်နဲ့သူတော်သားများ မကျွလွန်နဲ့လိန်ညာမပြောနဲ့အဲ့ဒီတရား၄ပါးကို မင်းပယ်ရှောင်ရှားရမယ်နော်အဲ့ဒီတရား၄ပါးနောက်ထပ်တစ်ခါဘာလုပ်ရမလဲသံသာဂတိဒေါသဂတိမောဟဂတိဗယာဂတိဆိုတဲ့အဂတိတရား၄ပါးလည်းမင်းမလိုက်စားရဘူးတဲ့နော်တခုခုလေးဆိုရင်အာဒါတော့ငါချစ်တဲ့လူပဲမှားတာမှန်တာပဲချိန်ငါငါချစ်တဲ့လူပဲကလိုက်မှာပေါ့ဟောအဲ့ဒါချစ်ချင်းကြောင့် မကောင်းတာလုပ်တာအာဒီလူငါမုန်းတယ်ကွာဒီလူပျက်စီးသွားရင်ပြီးရောဟောက်ဟောမဟုတ်လာကွာငါလက်မှတ်ကိုတိုးပေးမယ်ဒီကောင်ဒုက္ခရောက်ရင်ပြီးရောဆိုပြီးတော့မုန်းလို့အဲ့ဒါဒေါသကတိဒေါသနဲ့အဂတိတရားကိုလိုက်စားတာမသိလို့တွေဝေမှုနဲ့တခါတည်းမှားမှမသိမှားမှမသိလို့မောဟကတိနဲ့လိုက်စားတာမင်းဒါမပြောရင်မပြောရင်တော့မင်းတတ်မှာနော် ကြောက်လို့ကြောက်လို့လိမ်လဲရတာပါဗျာကျွန်တော်တော့ကြောက်လို့လည်းမလိမ်ရဘူးကြောက်လို့လည်းမကောင်းမှုဘက်ကိုမလိုက်ရဘူးเนาะချစ်လို့လည်းမလိုက်ရဘူးမုန်းလို့လည်းမလိုက်ရဘူးတွေဝေတဲ့မသိမှုမောဟကြောင့်လည်းမလိုက်ရဘူးအဂတိတရား၄ပါးကိုဘယ်တော့ခါမှမလိုက်စားရဘူး အမှန်တရားပြောရမယ့်နေရာပြောကိုပြောရမှာကြောက်လို့အသက်အသက်ပဲကြောက်လို့နိဟာထားကြောက်လို့လုံမနေနဲ့သူကသူအသက်တစ်ခါနဲ့နှစ်ခါပြန်သေရုံထုံးတာမရှိဘူးငါရဲ့သီလနဲ့ငါရဲ့အသက်နဲ့ငါရဲ့အကျင့်နဲ့လဲမယ်ဆိုတဲ့စိတ်ကိုမွေးသိကျင်သိပါစေဟောဂုံတော်ဘွားနေလိုက်မေတ္တာပို့နေလိုက်ဟုတ်တယ်ပေါ့လားနော်အဲ့တော့ဘာဖြစ်လဲကိုယ်သေးကိုသေးရတယ်လေဒါတတ္တိရှိတဲ့ပုဂ္ဂိုလ်ရဲဝတ်တဲ့ပုဂ္ဂိုလ်အမှန်တရားပေါ်ယက်တည်ရတဲ့ပုဂ္ဂိုလ်ကအဲ့လိုအမှန်တရားပေါ်မယက်တည်ရတဲ့ပုဂ္ဂိုလ်ကြတော့ အာဒါလောက်လေယုံနဲ့ဘာမှဖြစ်ပါဘူးအဲငါကြောက်တာဆိုတော့အဲ့တော့ငါအသက်လေးမှာချမ်းသာရအဲ့ဒါဆိုရင်သွားပြီအဲ့ဒါအဂတိတရား၄ပါးကို မြတ်စွာဘုရားကမလိုက်စားတဲ့ချက်သားတဲ့နော်ချစ်ချင်းကြောင့်မုန်းခြင်းကြောင့်မသိမှုကြောင့်နော်ကြောက်လို့ဆိုတော့အဲ့ဒီအကြောင်းတရား၄ပါးသနာဂတိဘယဂတိဒေါသဂတိမောဟဂတိဆိုတော့အဂတိတရား၄ပါး ရှောင်ရှားပြီးတော့မင်းရဲ့ဘဝကိုနေနိုင်အောင်ကြိုးစားရမယ်တဲ့ဒါဘဝနေနည်းတွေပေးနေတာနော်မြတ်စွာဘုရားဘဝရဲ့နေတဲ့အခါမှာလူတွေဟာအဲ့ဓာတွေနဲ့မကင်းဘူးနော်အရေးတဲ့အကြောင်းနဲ့ဆိုရင်ဒီကြောင့်မို့အရေးတဲ့အကြောင်းနဲ့ဆိုရင်လူတွေကလိမ့်ကုန်သေဘေးရှိတွေ့ရပြီအခက်အခဲတွေ့ရပြီဆိုရင်လိမ့်ကုန်နဲ့နောက်ပြီးတော့ငွေရကြေးရေးငွေရကြေးနဲ့ပတ်သက်လာပြီဆိုလို့ရှိရင်ပျက်စီးလာတယ် အဲအမျိုးသမီးအမျိုးသားကိစ္စတွေနဲ့ပတ်သက်လာရင်ပျက်စီးလာတဲ့ဒါလူလောကမှာပျက်စီးတတ်တဲ့အရာတွေပျက်စီးလွယ်တဲ့အရာတွေအခြားအကြောင်းနဲ့ခိုင်လုံပါတယ်ပြောနေအကြက်တက်တွေ့တဲ့အချိန်ကျဒီလူကထလိမ်သွားအဲ့ကြမှာဩဒီလူဟာတကယ်သူတော်ကောင်းကြီးလို့ထင်နေတာတကယ်အရေးကြတော့ဘယ်ဟုတ်မလဲထပြီးလိမ်သွားပါလားဆိုအဲ့ဒီ तू ကတော့လိမ်လိုက်တာခဏရဒါပေမဲ့သူ့ရဲ့ဘုံကံတွေသူ့ရဲ့အရှိန်အဝါတွေ သူ့ရဲ့ကံတွေဟာအဲ့ဒါတဖြုတ်ဖြုတ်တဖြုတ်ဖြုတ်နဲ့ဆုပ်ယုပ်ဆုပ်ယုပ်သွားအဲ့ဒါကိုလာစုပ်ပက္ခမှာရှိတဲ့လာလိုပဲလာစုပ်ပက္ခရှိတဲ့လာကတိုးတိုးလာတာမဟုတ်ဆုပ်ဆုပ်ဆုပ်ဆုပ်ဆုပ်တော့သွားပြီနောက်ဆုံးတော့လာွယ်ညမှောင်မိုက်သွားသလိုနောက်သူ့တဲ့တဏ္ဍာမှာဘာမှကုသိုလ်ကိုမကြံတော့တာအဂတိတရားတွေလိုက်စားပြီးတော့လိန်နဲ့ညာတဲ့ပုံကိုယ်တွေနော်အဲ့တော့ပထမ၄ချက် ပါဏာတိပါဒအရိနာဒါနာကာမေတုမိတ်စာစာရမှုသာဝါဒဆိုတဲ့ပထမ၄ချက်မင်းရှောင်ရမယ်သနာဂတိဒေါသဂတိမောဟဂတိဘေယဂတိဆိုတဲ့အဂတိတရား၄ပါးမင်းရဲ့တန်တန်မှာမင်းမဖြစ်အောင်ရှောင်ရှားရမယ်မြတ်စွာဘုရားအဲ့ဒီအဂတိတရား၄ပါးရှောင်ရှားပြီးတော့မှတဲ့နောက်ထပ်ဘာလုပ်ရမလဲဆိုတော့နောက်ထပ်6မျိုးတဲ့နော်ပျက်စီးကြောင်း နော်မမီဝဲအပ်တဲ့မလက်မလိုက်စားအပ်တဲ့ပျက်စီးကြောင်6မျိုးကိုလည်းပဲငါထပ်ပြောအောင်မယ်ပျက်စီးကြောင်6မျိုးကအရက်သေးစာတောက်စားတာကိုမင်းရှောင်ကျင်ရမယ်တဲ့နော်အရက်သေးစာတောက်စားတယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာပျက်စီးတတ်တယ်အရက်သေးစာတောက်ပြီးတော့သူများတွေမကောင်းမှု လုပ်တာတို့တတ်တာဖြတ်တာတို့ ဆိုတော့မကောင်းမှုအကုသိုလ်မှန်သမျှအရက်တောက်ပြီးသားပုဂ္ဂိုလ်ကလှုပ်တတ်တယ်နော်လိန်တတ်တယ်ခိုးတတ်တယ်ဝှက်တတ်တယ်မကောင်းမှုမှန်သမျှအရက်တောက်ပြီးရင်ကျန်တဲ့၄ပါးသောသီလတွေကိုအကုန်လုံးသူကဖြည့်ဆည်းနိုင်လို့တေရတေရတွေကိုမတောက်ပါနဲ့နောက်ပြီးတော့သွားတဲ့လာတဲ့အခါမှာအချိန်မတော်လျှောက်မသွားနဲ့တဲ့ကိုကအလဲပတ်သွားမယ်ဆိုရင် အဲဒီလမ်းဟာတင့်တော်သလားမတင့်တော်သလားဆိုတော့ကိုယ်ချိန်ရတယ်တဲ့အဲ့လိုမချိန်တဲ့အခါရောက်တဲ့အခါကျတော့အခုဟိုကဘာရရမှာလဲခုခိုးလေးတွေကြောင့်ဖြစ်ကြတယ်ချို့လေးအဲတခါတည်းအသက်ခံရတဲ့ဘယ်နိုင်ငံသွားခြင်းနဲ့အိုမမိုက်ရမ်းမိုက်ပြီးတော့မူယိုးပြီးတော့တကယ်ရန်ကားနေတဲ့နေရာကြီးလေအဲ့ဒါမျိုးနေရာကြီးဟာမတင်တော့မတင်တော့တဲ့နေရာကြီးကိုအယက်ဆုံးသွားသွားလိုက်တော့ဘာဖြစ်လဲအဲ့ဒီနေရာ မသိတော်တဲ့နေရာမသိတော်တဲ့အချိန်တွေအခါတွေမှာသွားမိတဲ့အခါကျတော့ဖမ်းတယ်တတ်တယ်ဆိုတာမျိုးတွေခံရတယ်။ဒါကြောင့်မို့ကိုကအပြင်ထွက်မယ်ဆိုရင်အော်ဒီချိန်ဟာတင့်တော်တဲ့အချိန်လားမတင့်တော်တဲ့အချိန်လားဒီချိန်ကလူစီတဲ့အချိန်လားမစီတဲ့အချိန်လားကို့အတွက်အမျိုးသမီးဆိုရင်လည်းအမျိုးသားတွေသွားလို့တင့်တော်တဲ့အချိန်မျိုးဆိုအမျိုးသမီးဆိုရင်အော်ဒီချိန်လေးကတော့ငါတို့အမျိုးသမီးတွေအတွက်မတင့်တော်ဘူးဆိုပြီးတော့ချင့်ကြိမ်ပြီးတော့အဲ့ဒီဟာမျိုးကိုသွားသင့်မသွားသင့်အဲ့ဒါမျိုးချင့်ကြိမ်ပြီးတော့သွားပါတဲ့အချိန်မတော် အော်မယော်တွေတခါတည်းသူများထင်သေးသူများအဆွဆွဲခံရမယ့်အချိန်မျိုးတွေမှာမသွားပါနဲ့နံပါတ်1အရမတော့နဲ့နံပါတ်2မသိတော်တဲ့အချိန်တွေမှာမသွားနဲ့နော်နံပါတ်3ပွဲလန်းသဘင်ကြည်တာတွေကို မလုပ်နဲ့ပွဲလန်းသဘင်ကြည်တဲ့အခါမှာအဲ့ဒီဇာပွဲတွေဒါတွေလိုက်ကြည့်ဟာပြောကြကားကြတီးကြခုံကြ အဲ့ဒီအချိန်မှာလောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်ဖြိုးကလေးပြက်ကလေးဒါအဲ့အချိန်သေးသွားပြီအဲ့ဒါနော်နော်ပဟာတငရဲဆိုတော့ရှိတယ်နော်ဦးဇင်းတို့တရားတော်မတွေပဟာတငရဲဆိုတော့ဟိုတုန်းကဇတ်တပင်တဲ့ဆရာကြီးတယောက်ကမြတ်စွာဘုရားကိုလျှောက်တယ်အရှင်ဘုရားတပည့်တော်တို့ဇတ်တပင်တဲ့တွေသေတဲ့အခါကျတော့ နတ်ဘုံကြီးတစ်ခုမှာသွားပြီးတော့နေရတယ်လို့ပြောတာဟုတ်ပါလားဖေဟာရသော်ဗျာတခါကြီးမမင်းနဲ့တဲ့တပိတော့သိကျင်လုံးလို့ပါဖေဟာမြတ်စွာဘုရားတပိတော့ဆရာကြီးအဲ့လိုကိုမှားသွားတာငါတို့သေလို့ချင်းဘာမှမပူနဲ့ငါတို့ကကြဖုံညတေးကြမှုတ်ကြအဲ့သေကြတဲ့ပုံကိုယ်တွေသေသွားတဲ့အခါကျရင်နတ်ဘုံကြီးရှိတယ်အဲ့ဒီနတ်ဘုံကြီးမှာရောက်ရတယ် ဒုတိယကြိမ်မြတ်စွာဘုရားတခါကြီးမမေးနဲ့ဟိုကလည်းမဟုတ်ပါဘူးဗျာသိကျင်လွန်းလို့ပါဗျာသုံးကြိမ်မြောက်ပြီးတော့တခါကြီးတဲ့မမေးပါနဲ့မမေးပါနဲ့ပြောရတဲ့နဲ့သုံးကြိမ်မြောက်ထိမေးတော့ကဲငါဖះပြောမယ်နတ်ဘုံမဟုတ်ဘူးတခါကြီးငရဲဘုံကြီးအဲ့ဒါပဟာတာငရဲနော် ကတဲ့လူတွေကလည်းကာရင်းနဲ့ငရဲခံနေရတယ်ကြည်တဲ့လူကလည်းကြည်ရင်းနဲ့ငရဲခံရတာအဲ့ဒါကြီးကနတ်ဘုံမဟုတ်ဘူးငရဲဘုံကြီးတဲ့အမီးတွေဟုံဟုံတောက်ပြီးတော့တခါတည်းအဲ့ဒီမှာခံစားနေရတာလောဘမီးတွေဒေါသမီးတွေမောဟမီးတွေအုံတောက်ပြီးတော့ခံစားနေရတဲ့ငရဲဘုံကြီးရှိတယ်တခါကြီးအဲ့ဒီငရဲဘုံကြီးကိုနတ်ဘုံမြန်သွားမထင်လေနဲ့သေသွားရင်ဇတ်သပင်တွေသေရင်အဲ့ဒါက ဒါအကုန်လုံးကိုပြောတာမဟုတ်တော့တော်နေအကုန်လုံးဆိုဘုန်းကြီးဝယ်ဝလုံးသိမ့်ရိုက်ပါလေပြောနေအောင်ပဲဆိုသူကအဲ့ဒီစိတ်နဲ့သေသွားရင်ပြောတာအဲ့ဒီစိတ်နဲ့ဇာသပင်တွေကြည်ရင်းနဲ့ဆွဲလန်းပြီးသေသွားရင်ပြောတာတော်နေကြတော့အကုန်လုံးဘုန်းကြီးကအကုန်သေကြရရောက်တယ်ဟောတယ်ဖြစ်နေဟုတ်မယ်နော်အဲ့လိုပြောတာမဟုတ်ဘူးသူ့ရဲ့ဒီစိတ်နဲ့သေရင်နော်ဇာသပင်နေတခါတည်း तू ကအမြဲတမ်းဇာသပင်နေကြည်မျောပြီးသေမယ်သေရင် तू ကအဲ့ဒီမှာဆွဲလန်းပြီးသေလို့အဲ့ဒါကိုဖြစ်တာကိုပြောတာ နော်ဒေါသနဲ့သေတဲ့ပုံကငရဲဆင်းသွားတာပဲလေဟိုမှာမာနိကာမိဖုရားကြီးတွေကြည်ပါလားဒါအနုသားဒေါသလေးတွေနော်အဲ့ဒါကြောင့်မို့စိတ်ဆိုတာကနောက်ဆုံးတေဂာနာနီမှာကိုကအမြဲတမ်းတက်တလုံးဇာသဝင်နဲ့ကခုံတိမှုတ်ဒါနဲ့ပဲနေပြီးတော့သွားရင်တော့တခါတည်းအဲ့ဒီကရာတွေခုံတာတွေတိမှုတ်တာတွေစွဲလန်းပြီးတော့သွားရင်တော့အဲ့ဒီသူနဲ့ထိုက်တံပုံရောက်မှာပဲဒါတွေကနေမှဩငါတို့ဟာ ကုသိုလ်ကောင်းမှုတွေပြုမယ်ပြုမယ်ပြုမယ်ဆိုပြီးတော့ငါတို့ရလာတဲ့ဒီဇာသပင်အလုံးနဲ့နော်အခုမင်းသမီးမင်းသားအလုံးဆိုတော့အလုံးဒါအသက်ဘိုးဘွားညောင်းနေပဲလေအဲ့တော့ဒီအလုံးတွေလှုပ်ရင်းနဲ့ရလာတဲ့ဒီစည်းစိမ်ဥစ္စာတွေကိုငါတို့သာသနာကိုထောက်ပံ့မယ်ငါတို့လှူဒန်းမယ်နော်အဲ့ဒီအနေမှာဒါနကိုပြုမယ်သီလကိုစောင့်တည်မယ်ဘာဝနာကိုပွားမယ်ဟောအဲ့လိုပုံကောမျိုးကြတော့ဒါသူ့ရဲ့အသက်မွေးဝါးကြောင်းအရာသူ လှုပ်ရှားခဲ့ပြီမဟောဒီဘက်ကဒါနသီလဘာဝနာရှိတော့ကောင်းတဲ့ဘုံရောက်သွားမှာပေါ့ဟုတ်တယ်မဟုတ်လား तू ကကြတော့ကောင်းတဲ့ဘုံရောက်သွားမှာပေါ့စောစောပြောဆိုကုသိုလ်ကောင်းမှုကိုသေချာမပြုတ်တဲ့ပုံကိုများဆိုရင်တော့မရဘူးတို့ဆိုရင်တော့အကုန်လုံးမေမေလျော်လျော်နဲ့တခါလေပြောလိုက်ပါလိုက်စားလိုက်တောက်လိုက်နဲ့နေရင်တော့အဲ့ဒီဘုံကြီးရှိတယ်အဲ့ဒီဘုံကြီးကိုရောက်သွားနိုင်ပါတယ်ကုသိုလ်မပြုတ်မေလျော်သူများအတွက်ကိုဥစဉ်ပြောခြင်းဖြစ်ပါတယ်ကုသိုလ်လည်းမပြုတ်မေမေလျော်လျော်နဲ့ အဲ့ဒါနေကြတယ်ပြုတ်ကြတယ်ဆိုရင်ကတော့အဲ့ဒါကိုသေသေးချာချာတတိထားဖို့လိုပါတယ်အဆိုတွေအကတွေအတိတွေဝါသနာပါကြတဲ့ပုဂ္ဂိုလ်များအတွက်ပြောတာပါเนาะအဲ့တော့ဆိုခြင်းလဲဆိုကခြင်းလဲကမမေ့မလျော်ကုသိုလ်ပြုเนาะကုသိုလ်ပြုအဲ့လိုကုသိုလ်ပြုမှရမှာเนาะကာတိုင်းခုံတိုင်းကိုအကုန်ငရက်ရောက်တယ်မဆိုလိုပါဘူးเนาะသူ့ရဲ့ဒီဟာထဲမှာဒီစိတ်ထဲမှာပဲနှစ်ပြီးတော့နေပြီးတော့နောက်ဆုံးတည်သွားကြတဲ့ပုဂ္ဂိုလ်များကတော့ အဲ့ဒီဘုံကြီးတွေရောက်နိုင်တယ်ဆိုတော့စောသောကအဲ့ဒီတခါကြီးကမြတ်စွာဘုရားမေးတဲ့တခါကြီးကထိုင်းငိုတယ်အရှင်ဘုရားတပည့်တော်ဆရာတွေကတပည့်တော်တက်တက်လုံးလိန်သွားတာဘုရားတဲ့လိန်သွားတာတဲ့ကုသိုလ်အကုသိုလ်ကြိုသေချာသူတို့မသိမသိမသိဘူးပြောတာမဟုတ်ဘူးတဲ့သေတခါတဲ့နတ်ဘုံကြီးရောက်ပါတယ်ဆိုပြီးတော့ဘုရားတပည့်တော်လိန်သွားတာဘုရားတဲ့ နော်အဲ့ဒါနဲ့မြတ်စွာဘုရားငါမပြောချင်ဘူးတဲ့မပြောချင်ဘူးတဲ့နော်ပြောရင်လည်းဘုရားလည်းဝိုင်းတိုက်တိုက်ခိုက်နေမှာလေအဲ့ဒါကြောင့်မြတ်စွာဘုရားသုံးကြိမ်နေမပြောချင်ဘူးမပြောချင်ဘူးသုံးကမြောင်မေးလို့မြတ်စွာဘုရားအဲ့ဒီကြောင့်ကိုပြောလိုက်တာနော်ဒါဥဇင်းတော်မြတ်စွာဘုရားကတော့အဲ့ဒီဘုံပေါ့ဥဇင်းတော်ငယ်ငယ်တုန်းကဥဇင်းတော်တောင်းနေတောင်းနေကျတော့ဘာတွေ့ရကြက်ကြက်နဲ့ခေါ်တဲ့ဟာလေလေကြက်တရဲဆိုတာဥဇင်းတော်ကတော့ကြက်တရဲလို့ခေါ်တာဥဇင်းတော်နယ်ပဲပေါ်မှာပေါ် တခါတည်းဦးဇင်းတို့ငယ်တုန်းကဆိုဩရွာရဲ့တောင်ဘက်တင်းချိုင်းကုန်းရှိတယ်ရွာတွေလည်းမနေဘူးတရက်ကြတော့အဲ့ဒါညနေခင်းထမင်းစားပြီးတော့အဲ့ဒီမှာပကံနေဆေးနေတော့မှ ဟာဆိုင်ဇန်နေဘုံဇန်နေအော်ဒီတောင်ဘက်ကရွာလည်းမရှိဘာလည်းမရှိနဲ့ဆိုင်ဇန်နေဘုံဇန်နေကြားနေတာဘာတွေလည်းမသိဘူးအဲ့နဲ့ဦးဇင်းဦးဇင်းခမက်တော့ဖေးဘာဘဲရွာဆိုင်တင်းတာ ဆိုင်တည်နာမဟုတ်ဘူးအဲ့ဒါကြက်တရေတွေတီးနေတာတဲ့ကဲအံ့ဩစရာကောင်းတယ်အဲ့ဒါရွာတွေကနေဟိုအိန္ဒိယတိုင်းတိုင်းကြားနေရတယ်ဒါနောက်ကြတော့ဦးဇင်းတို့တခါညာကြီးဒီဦးဇင်းတို့ကလေးတွေဦးဇင်းတို့ကတော့မတွေ့ရဘူးညအိပ်ပြောနေည7နာရီတစ်ချက်လောက်မှာဦးဇင်းတို့ရွာရွာလေးကဒီဒီဘက်ကချောင်းဒီဘက်ကမိုးမြက်အဲ့ဒီမိုးမြက်နဲ့ချောင်းနဲ့အဆုံလေးမှာအဲ့ဇွဲလေးမှာရွာတီထားတာရွာတီထားတဲ့အခါကျတော့အဲ့ဒီချောင်းက ရေကြချိန်ကြရင်ရေတွေကနည်းနည်းပဲရှိတယ်အဲ့ဒီချောင်းရိုးလျှောက်ကိုအဲ့ဒါမီးလုံးကြီးတွေနဲ့အဲ့ဒါအဲ့ကြက်တရေတွေဟာအဲ့ဒါတီးမှုတ်ကခုံပြီးတော့ချောင်းရိုးကြီးလျှောက်တက်သွားတော့ရွာလူကြီးတွေအကုန်လုံးအပေါ်ကနေလှမ်းအကုန်ကြည့်နေရတာဟာညာကြက်တရေတွေကခုံသွားတာတွေ့တယ်တွေ့တယ်နဲ့ဆိုပြစ်တာနောက်ဦးစင်းသင်္ကန်းဝော့လာသင်္ကန်းဝော့လာတော့ဦးစင်းတို့ဒီတေးရပင် ရွှေမုတ်ထောတော်အကြောင်းဆိုတာနေတော့အဲ့ဒါညကိုင်းနေအကုန်လုံးစာကြက်ခိုင်းနေရင်းနဲ့ အဲ့ဒါနဲ့ဦးဇင်းတို့ကြောင်းနေရပဲအဲ့ဒီမှာတောင်မဲ့ချမ်းတောဇက်လေးရှိတယ်အဲ့ဒီကတချင်းတွေဆိုကြတီးကြမှုတ်ကြဦးဇင်းကသွားကြည့်တာဘာမှလည်းမတွေ့ရဘူးဟောဗျာဒီနာအတန်ကြားတယ်ကိုကကြည့်ခုနမြည်လိုက်ဆိုင်တန်လည်းပါတယ်ဘုံတန်လည်းပါတယ်နှဲတန်လည်းပါတယ်အဲ့ဒါနဲ့ဟိုဘက်လိုက်ကြည့်ဒီဘက်လိုက်ကြည့်ဘလို့မှလည်းမတွေ့တော့အဲ့ဒါနဲ့ဦးဇင်းကိုင်းနေအကုန်ခေါ်ပြီးတော့လာကွာလို့အဲ့ဒီသိချကြည်သားလို့ ဒီထဲမကခုံနေတာအတန်နေလဲငါကြားနေရတယ်အကောင်လည်းမမြင်အောင်အဲ့ဒါနဲ့ကိုရင်တွေကအကုန်လုံးလာပြီးတော့ဝိုင်းအော်မီကြည်တာခါကျတော့ဟုတ်တယ်ဖေဒီမှာတီးနေပြီဒီနာတီးနေဒီနာတီးနေကိုကရှေ့တိုးလိုက်သူတို့ကနောက်ဆုတ်လိုက်နဲ့နောက်ဆုံးတော့ကိုရင်ကဟာရှင်မြတ်ဒါကြက်သေးရကြက်သေးရဆိုပြီးတော့ခဲနာကောက်ထူတော့ထွက်ပြေးရောအတန်အတန်နေပြေးတာတခါတည်းဆိုင်းတဲ့ဘုံနဲ့တီးပြီးလူတွေထွက်ပြေးဆိုလို့ပြေးတာအဲ့ဒါကိုရင်ဘုရားတွေးကြရဘူးတဲ့အဲ့ဒါကြက်သေးရဆိုတာဩဒါလူဘုရားတုန်းက တီးကြမှုတ်ကြကားကြခုံကြပြောကြပါကြတဲ့လူတွေဒါသေတော့အစုလိုက်ပြုံလိုက်သွားဖြစ်တာတင်ပါလို့ဒါကြက်သေးရကြက်သေးရဆိုမြန်မာပြည်မှာသမိုင်းနေနာမည်တော်ကြည့်တာဥဒနောအထက်အညာဘက်တွေမှာဆိုပေါ်တယ်အတော်နဲ့တောင်းတယ်တွေဆိုတော့လေဒါဥဒနောကလေးဘဝတုန်းကအများကြီးအဲ့ဒါမျိုးတွေအတန်နဲ့ကြားဘူးတယ်အကောင်ကိုယ်တိုင်တော့မတွေ့ဘူးပါဘူးเนาะဟိုသူတို့ကိုကိုယ်တိုင်ဟွာတော့အဲ့ဒါမျိုးတော့ရွာလူတွေအဲ့ဒါမျိုးကြီးသွားတာမျိုးတွေ့ဘူးတယ်ဆိုပြီးဥစဉ်တော့ငငယ်တုန်းကအဲ့လိုတွေပြောဘူးတယ် အဲ့ဓာတွေဟာဘာလဲဆိုတော့ပွဲလန်းတပင်နှစ်သက်တဲ့ပုံကိုယ်တွေတည်ပြီးတော့လဲဒါသူတို့အဲ့လိုပဲသွားနေမှာပဲရောက်မို့ဦးဇင်းပြောတယ်ဦးဇင်းအခုဒီနောက်ကျောကဝယ်ထားတဲ့အဲအိမ်ကသူတို့ဒီဆာမိုနီးယားလူမျိုးတွေဆိုတာဩစတြေးလျအောက်ကကျွန်းလေးတစ်ကျွန်းရှိတယ်အဲ့ဒီကျွန်းသားတွေပေါ့အာသူတို့ကခရိယန်တွေဆိုတော့ဟာတီးလိုက်တာကလိုက် ခုံလိုက်တီးလိုက်နေသူတို့ကဒါအခု ကိုဗစ်နဲ့မို့နည်းနည်းငြိမ်တာဘလို့ဆိုဒီငြိမ်ဆိုစူးနေပြီဦးဇင်းတော်မစနေတရားဝဲအဲ့ဒါနေရာရွှေ့ပြီးဟောရင်ဟောမှာသူတို့ဟောဖြစ်တဲ့အခါဆိုသူတို့အတန်ကအဲ့ဒါဆိုင်သံဘုံသံသူတို့အများအားလေပဲအဲ့ဒါညာအတိုင်းလဲလာပြီးတော့တီးကြမှုတ်ကြကကြခုံညသူအဲ့လိုနေကြတာဟိုအဲ့တော့ဦးဇင်းတော်မြတ်စွာဘုရားကတော့ဒီအာယုန်တွေကိုဖြတ်ဖို့ရအတွက်ဒီဟာတွေနောက်ตายာနေရင်ဒါတွေနောက်လိုက်နေလို့ရှင်ဘယ်တော့မှမဆုံးနိုင်တော့ဘူးဘယ်တော့မှမဆုံးနိုင်တော့ဘူး နော်ကြည်ပြီးရင်ကြည်ရင်ရင်အဲ့တော့ကြည်နေရင်လည်းအဲဇပွဲတွေကြည်တယ်ရုပ်ရှင်တွေကြည်တယ်တီဝီတွေကြည်တယ်ကြည်ရင်ဘာဖြစ်လဲဒေါသဖြစ်စရာတွေလာလိုက်လောဘဖြစ်စရာတွေလာလိုက်လက်ဖြောက်တဲ့ချက်ဒီအာကုသို့ဂရေတသိန်းဂရေတသိန်းဆိုတော့စကားတကားကြီးဂရေဘောဘဏသိန်းလောက်အာကုသို့ပါတော့နော်အဲ့ကြည့်ရမှာနော်ကဇာကတကဒီနေ့တော့ကြည့်လိုက်ပြီဇာကကြည့်တာငါအာကုသို့တော့အပြုံလိုက်ကြည့်ရပြီလို့တော့မှတ်ပြီးတော့နော်အာကုသို့တွေဘာလို့ကုသို့ကလည်းဒီတိုင်းလေဂုံတော်ပွားတယ် အဲငါမီနဲ့ပွားလက်ဖြောက်တရားတိဂရေတသိမေတ္တာပွားတဲ့လက်ဖြောက်တရားတိဂရေတသိဝိပဿနာပွားတဲ့လက်ဖြောက်တရားတိဂရေတသိကုသိုလ်ဘက်ကလည်းလက်ဖြောက်တရားတိကုသိုလ်စိတ်တွေကဂရေသိမ့်နဲ့သိမ့်နဲ့ချီပြီးရနေတယ်အကုသိုလ်ဘက်ကလည်းဒီတိုင်းအကုသိုလ်တွေကဂရေသိမ့်နဲ့ချီသိမ့်နဲ့ချီပြီးဖြစ်တယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကနော်ပွဲလန်းသမင်ကြည်ဓာတွေကိုရှောင်ရှားရမယ်တဲ့ဓာတွေကြည်ရင်ကြည်ရင်နဲ့ပဲအချိန်တွေကုန်သွားရင်ကိုယ့်ရဲ့ဘဝကြီးဟာတန်ဖိုးဆုတ်ယုတ်တယ် နော်ဘဝရေးမှာဆုံးရှုံးတယ်နော်ဒါသူတော်ကောင်းနည်းနဲ့တွေ့တာနော်တာမလူမိုက်အနေနဲ့တွေ့ရင်တော့အော်ဘဝဆိုတာတော်တော်လေးအပျော်ပျော်နေအဲသူကတော်တော်လေးပျော်ပျော်နေအပြီဘယ်သွားလို့သွားမှလဲ तू သိတာလည်းမဟုတ်ဘူးနော်အဲ့တော့ဒါဦးဇင်းတို့ကဘုရားအဆုံးမရလို့သူတော်ကောင်းတွေအဆုံးမရလို့အရိယာတွေရဲ့အဆုံးမရတဲ့ပုံကတော့ဦးဇင်းတို့ကတော့အသုံးချမှာပဲလေဟုတ်တယ်မလား ကိုယ့်ရဲ့တနေ့တာတနေ့တာဆိုလို့ရှိရင်ဩငါဒီတနေ့တနေ့ကုသိုလ်တွေရအောင်ငါလုပ်နေမယ်အဲငါတနေ့တနေ့ငါကုသိုလ်တွေရသလားငါအသိနိုင်ဉာဏ်တွေရသလားနော်အဲငါရဲ့ကျမ်းမာရေးတွေပိုကောင်းလာသလားဒါတွေရအောင် तू ကအကုန်လုံးကိုယ့်အကိုကြိုးစားပြီးလုပ်ယူရမယ်နော်လုပ်ယူရမှာအဲ့ဒါကြောင့်မို့မြတ်စွာဘုရားကအချက်သားတဲ့မင်းသူတော်ကောင်းကျင့်တွေကိုကျင့်ဖို့ရာအတွက်ကအဲ့ဒီနော်၆မျိုးတော့ရှစ်ခိုးမှုတွေမလုပ်ခင်မှာမင်းအယက်မတောင့်နဲ့ နော်နောက်ပြီးတော့အချိန်မတော်ကြီးဟိုးသွားဒီသွားမင်းအဲ့ဒါတွေကိုမသွားနဲ့နောက်ပြီးတော့ပွဲလန်းသဘင်တွေကို မကြည့်ပါနဲ့တဲ့အပျော်ပါပွဲလန်းသဘင်တွေနောက်မလိုက်စားနဲ့နောက်ပြီးတော့လောင်းကစားတွေမလုပ်နဲ့လောင်းကစားတွေလုပ်တယ်ဆိုလို့ရှိရင်အဲ့ဒီပုံကိုသွားပြီတဲ့ပထမတော့နိုင်တော့နိုင်တော့နဲ့လိုက်ရင်လိုက်ရင်လှုပ်ရင်လှုပ်ရင်နဲ့ပဲဘာဖြစ်သွားလဲနောက်တော့အကုန်ရှုံးရှုံးပြီးတော့တခါတည်း အခုဦးဇင်းတို့ဒါရင်တော့ဖတ်လိုက်ရသေးတယ်စဒနီမြို့အော်မေရလောင်ကစားတက်ပြီးတော့သွားပြီးတော့ကစီနိုယုံတက်ကစားတာသူ့ရဲ့သားလေးကိုကားထဲမှာခဏဆိုပြီးသူကတက်ကစားတာနေမှာပေါ့အဲရှုံးမဲမဲတော့ဘလောက်ကြာနှစ်ရက်ကြာသွားသားလေးကကားထဲမှာသေသွားတာကားထဲမှာသားလေးကနေဘူးတဲ့ဒီတိုင်းပဲကလေးကို ကားထဲမှာတကားပိတ်ပြီးတော့ထားခဲ့ တကားပိတ်ပြီးထားပြီးတော့ကားအပေါ်မှာသွားပြီးတော့ကစီနိုရောမှာတက်ပြီးတော့သွားပြီးတော့ကစားလိုက်တာဇောနဲ့တခါတည်းအဲ့မှာပြန်မစိမ့်မနဲ့လှုပ်လိုက်တော့ဟောကိုယ့်ရဲ့သားလေးသေးတာဒီတော့သတင်းတစ်ခုဖတ်ခဲ့ရဘူးတာเนาะအဲ့ဒါကြောင့်မို့လောင်းကစားတွေလှုပ်ပြီးရှုံးမဲ့မဲပြီးဆိုရင်တခါတည်းအခုတတ်တာတွေလည်းဖြစ်လာတယ်ခိုးတာတွေလည်းဖြစ်လာတယ်လူတာတွေလည်းဖြစ်လာတယ်เนาะမကောင်းမှုအကုသို့ဒုစရိုက်တွေအခုဒီမှာမဲဘောမျိုးကကစီနိုယုံကြီးမှာ လောက်တဲ့ဒကမတရားကဥစဉ်လျှောက်ဖူးတယ်အပေါ်ပါသွားတဲ့ဒီတွိုင်းလက်တွေထဲမှာခဏခဏချုပ်တယ်ဗျာတဲ့အဲ့ဒီထဲဒီမှာအဲ့ဒါခဏခဏပဲဖြစ်တယ်သူတို့အဲ့ယုံနေမှာလောက်ကြအဲ့ဒါဟိုဟိုလောက်ကြတဲ့ခါကျတော့အဲ့ဒီယုံကြီးတွေမှာဘာလို့လဲဆိုတော့ဟိုသေခဏနီးဆိုဦးစင်းကလည်းဒကာကြီးတယောက်ကပါမြန်မာပြည်ကဆရာတော်တွေလာတော့မြို့ထဲလှက်ပတ်ပြီးတော့လိုက်ပို့တော့အဲ့ဒီမှာ ။ तू ကအဲ့ဒီဘက်ဖြတ်ချလိုက်တော့ဟာဒါကြီးကဘာလဲ။ဟာရှင်မြတ်ဒီမြို့မှာကက်စီနိုယုံဆိုတာဒါကြီးလေဖေရတယ်ဒီမှာအကုန်လုံးဩကြည့်လိုက်တော့လူတွေကိုတခါတည်းဖျားပွဲကြီးကြာနာပဲအုံအုံထနေတာပဲအဲ့ဒီကြမှာသွားပြီးတော့အဲ့ဒါအာဂတုဆရာတော်ကြီးနဲ့ကြွရင်းနဲ့အော်အော်အော်အော်ဒီမှာကျမမြင်ဘူးတော့တယ်တခါမှအဲ့လိုမတွေ့ဘူးဦးဇင်းတို့ဘုရားမှာနော်အဲ့ဒါနဲ့အော်လူတွေအများကြီးပဲဒီမှာတွေအဲ့ဒါလုံနေကြတာဗျကက်စီနိုယုံကြီးဆိုတာ ဒီဟာပါပဲဖျားဆိုပြီးတော့အဲ့ဒီမှာသူပြလို့လေအော်အုံထနေတာပဲတခါတည်းအဲလောင်ကစားတွေမျိုးစုံတွေလောက်ကြအဲ့ဒါကြောင့်မို့သေတော့လေချုပ်လေဒီဟာကြီးလောက်ဒီမှာစွဲသေတော့ဒီမှာပြန်ဖြစ်နော်အဲ့ဒါကြောင့်မို့လောင်ကစားတွေကိုလည်းမလုံနဲ့နော်နံပါတ်1အရက်သေးသားကိုလည်းမတောင်းနဲ့နံပါတ်2အချိန်မတော်တွေမသွားနဲ့နော်နံပါတ်3ပွဲလန်းသမင်တွေကို မမက်မောမောအရာတွေလိုက်ပြီးတော့ကြည်မနေနဲ့နံပါတ်၄လောင်းကစားတွေလုံးမနေနဲ့နံပါတ်5မကောင်းတဲ့လူတွေနဲ့မပေါင်းနဲ့တဲ့နံပါတ်5ကျတော့မကောင်းတဲ့လူတွေနဲ့မပေါင်းနဲ့ချစ်သားတဲ့မကောင်းတဲ့လူတွေနဲ့ပေါင်းမိရင်ကိုယ်ပါပြတ်တယ် နော်ဒါအကျယ်ချက်ဟောတာတွေကတော့သီးသန့်သင်္ကာလတုတ်ကြီးမှာဒါဥဒိအကျဉ်းချုပ်တော့ပြောတာနော်သင်္ကာလတုတ်တော်ကြီးကြောင့်အကျယ်ချက်ပြီးမြတ်စွာဘုရားကအကုန်အဲ့ဒါကိုကြွေးမွေးမပြတ်ဆောင်ရွက်စီမံမွေခံတိုက်စေလူမျှဝေရွေ့ဆိုပြီးအများကြီးလင်္ကာတွေနဲ့အမျိုးမျိုးအကုန်လုပ်ထတာနော်အဲ့တော့ဒီဟာတွေလည်းရက်တောက်ချင်းရဲ့အပြစ်ဘဏ္ဍပါဆိုအကုန်လုံးဒါကတော့ဥစဉ်ကတာမန်လေးလောက်ပဲဒါပြောသွားတာပါနော်အဲ့တော့မကောင်းတဲ့လူနဲ့ပေါင်းရင် ကိုယ့်အောက်သီလအားဖြင့်နိုင်တဲ့လူတွေကိုယ့်အောက်သီလအားဖြင့်ကိုကျက်တရားမကောင်းတဲ့လူတွေနဲ့ပေါင်းရင်အဲ့ဒီလူပါအကုန်ပျက်စီးတာနော်အဲ့ဒီလူပါပျက်စီးတာအဲ့ဒါကြောင့်မို့မကောင်းတဲ့လူနဲ့မပေါင်းနဲ့တဲ့ကိုပေါင်းမဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူတော်မကောင်းလားတေချာကြည့်ကိုထက်သီလသမာဓိပညာသာသလားမသာသလားကြည့်ကိုလောက်မှသီလသမာဓိမရှိဘဲနဲ့တော့မပေါင်းပါနဲ့ရုပ်လျော်သွားလိမ့်မယ်ကိုထက်သီလသမာဓိပညာသာလွန်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်မှသာလျှင် အဲ့ဒီပုဂ္ဂိုလ်ပေါင်းသူနဲ့ပေါင်းရင်သူ့လိုကိုယ်ကလိုက်ပြီးတော့ကောင်းအောင်ကျင့်တယ်တဲ့။အော် तू ကသူတော်ကောင်းမယ် तू ကအမြဲတမ်းတရားတွေအထုတ်တယ်ငါလည်းလိုက်တရားအထုတ်မှာပဲ။အော် तू ကအမြဲတမ်းအမ်တရားတွေနာယူတယ်သူများတွေပေးတယ်ကမ်းတယ်စွန့်ကြတယ်လှူဒန်းတယ်ကောင်းမှုတွေလုပ်တယ်ငါလည်းလိုက်လို့မှာပဲလိုက်လို့မှာပဲဆိုပြီးတော့အဲ့ဒီလိုတခါတည်းသူတော်ကောင်းနဲ့ပေါင်းပါတဲ့မကောင်းတဲ့လူနဲ့မပေါင်းနဲ့တဲ့မပေါင်းနဲ့မကောင်းတဲ့လူနဲ့ပေါင်းမိတာနဲ့တခါတည်းအကုန်လုံးဆုတ်ယုတ်ကုန်တာပဲကိုကို ဒီလူကမကောင်းမှသိရင်သူနဲ့ပေါင်းတာနဲ့ကိုဘေးကလူကအထင်သေးတယ်ဘေးကလူကအထင်သေးတယ်နော်ဒါလူလည်းဒီတိုင်းပဲယဟန်လည်းဒီတိုင်းပဲနော်မကောင်းတဲ့ယဟန်နဲ့ပေါင်းမိလိုက်ပြီဆိုလို့ရှိရင်ဟာသွားပြီအပြစ်ပြောခံရဟာ तू ဘလို့ပေါင်းတာလေသူတို့တကယ်ချင်းလေအဲသူ့ဆရာလေးသူ့တပည့်လေးဟော မကောင်းမှုဆိုတာနဲ့ယဟန်လည်းပြောခံတာပဲလူလည်းပြောခံတယ်အကြောင်းမို့မြတ်စွာဘုရားချက်တာမကောင်းတဲ့လူတွေနဲ့မပေါင်းနဲ့တဲ့အဲ့ဒါနံပါတ်5 နံပါတ်6ကမပြင်းကြီးနဲ့တဲ့ပြင်းကြီးနေတဲ့ပုံကမှဘာမှရမလာဘူးမညံဖုန်ညံရနိုင်တဲ့ပါရမီဘုံကံကြီးရှိပါရဲ့နဲ့တောင်မှမကြိုးစားရင်မရဘူးလေးတင်ချေကဘာတသိန်းရှစ်တင်ချေကဘာတသိန်း16တင်ချေကဘာတသိန်းဆိုတဲ့ပါရမီဖြည့်ရတဲ့ဖရာတွေတောင်မှအ ਨੇ ဆုံး6ရက်တော့ကျင့်ရတယ်အတဲဆုံး6ရက်တော့ကျင့်ရတယ်ဥစဉ်တော်ဖရာတာ သွားပြီးတော့နှုတ်ဆော်ကားမိခဲ့လို့6နှစ်ကျန်လိုက်ရတာဒါလဲတင်ကျေကဘာတသိပါရမီဖြည့်ထားပြီးသားဖယားတော်မှာအချောင်းမရဘူးတဲ့နော်တောသုံးတော်တောသုံးတော်ကိုပိုင်ဆိုးတဲ့ချင်းသိမင်းတော်မှာသူ့ခရွေးနဲ့တော့အဲ့နေယုံနဲ့ကတော့ဘယ်ယုံမှလာမဝင်ဘူးအဲ့ဒါကြောင့်မို့အဲ့ဒီတရား6မျိုးနော်အပေါ်ကတရားပထမက4မျိုးနော် နောက်ထပ်အဂတိတရား၄ပါးနော်အဲအခု နောက်ထပ်6မျိုးအလုံး14မျိုးနော်တစ်ချက်လေးပြန်မှတ်လိုက်ပါပါဏာတိပါတာအာဒိနာဌာနာကာမေတုမိစ္ဆာစာရမှုသာဝါဒ၄မျိုးနော်သန္တာဂတိဒေါသဂတိမောဟဂတိဗယာဂတိဆိုတဲ့အဂတိတရား၄ပါးနော်အဲ့ဒီအနေမှာဗာလဲ အရက်သေးစာမတော့စားနဲ့အချိန်မတော်မသွားနဲ့ပွဲလန်းတပင်မကြည့်နဲ့သုံးမျိုးနော်ပွဲလန်းတပင်မကြည့်နဲ့သုံးမျိုးနောက်ပြီးတော့လောင်းကစားမလုပ်နဲ့မကောင်းတဲ့လူနဲ့မပေါင်းနဲ့ပြင်းရပြီးမနေနဲ့သုံးမျိုး6မျိုးအဲ့ဒီတရား14မျိုးကိုမင်းအရင်ဆုံးလေ့လာရမယ်မှတ်သားရမယ်အဲ့ဒီတရားတွေကိုမင်းစောင့်သိရမယ်တဲ့အဲ့ဒါပြီးတဲ့အခါကျတော့မှအဲ့ဒီမှာမြတ်စွာဘုရားအရရှက် အယတ်6မျက်နှာငါတို့သူတော်ကောင်းတွေအရိယာတွေရဲ့အယတ်6မျက်နှာရှက်ခိုးတယ်ဆိုတာအရှက်ရရှက်ခိုးတယ်တဲ့ဘလို့အရှက်ရရှက်ခိုးတာလဲဆိုတာဒီအရှက်ရကြီးကိုအရှက်အရှက်ရှက်ခိုးရတယ်လောက်တာမဟုတ်ဘူးတဲ့အရှက်ရကြီးကိုရှက်ခိုးတယ်ဆိုတာဘာလောက်တာတော့ဆိုတာအရှက်ရဆိုတာအမေဖေကိုပြောတာတဲ့မင်းအမေကိုပြုစုပါလှုပ်ကြွေးပါစောင့်ရှောက်ပါအဖေကိုပြုစုလှုပ်ကြွေးစောင့်ရှောက်ပါလို့ပြောတာတဲ့ ကိုယ့်ရဲ့မိဘတွေကိုစောင့်ရှောက်စမ်းပါတဲ့အဲ့ဒါအရိယာတွေကအရှိရရှ िख ိုးနေတယ်ဆိုတာအမေအဖေကိုစောင့်ရှောက်နေတယ်ကိုပြောတာတဲ့အမေအဖေကိုတခါတည်းယုံကြည်နေပါရှ िख ိုးနေပါကိုးကွယ်နေပါပူဇော်နေပါအမေဖေတွေရဲ့အပေါ်မှာရှ िख ိုးခြင်းကိုးကွယ်ခြင်းပူဇော်ခြင်းစောင့်ရှောက်ခြင်းနော်အယောသေးလေးမြပြုတ်ခြင်းကိုယ့်ရဲ့အမေကိုကုသိုလ်ရအောင်အမေဒါလေးတော့လှူပေးနော်အော်ဒါနာလေးဖြစ်တော့အမေဒီနေ့သီလဆောက်တည်ပြီးပြီလား အော်အမေသီလာလေးစောက်တည်ထားနော်မနဲ့မိုးလေးနာနဲ့ဟောသီလာစောက်တည်ခဲ့အမေဒီနေ့ဂုံတော်လေးပွားလေအရဟံဂုံတော်လေးပွားခဲ့အမေဒီနေ့မေတ္တာပို့ကမ္မထာလေးရောလောက်ရလားအော်ဝိပဿနာတွေရောရှုပွားတတ်ရလားအဲ့ဒါမျိုးပြောရမှာနော်အဲ့လိုလေမေဖေကိုတိုက်တွန်းရမှာတချို့တလေမေဖေကြောလဲမရဘူးအောင်မငါမွေးတာနေကငါလာဆရာတို့တည်းလို့တော့တချို့တရားကြောက်တယ်အရှင်ဖျားအရှင်ဖျားကိုယ်တိုင်ဟောမှရပါတယ်အဲ့ဒါတော့ဒီတော့မရဘူးတဲ့ သားသမီးစကားနားမတော်ညင်မှုအမေဖေကလည်း तू ကလှုပ်လာဆိုတော့ तू ကလည်းမလှုပ်ဘူးเนาะ तू ကလည်းမလှုပ်ဘူးဆိုတော့တချို့တလေကြောလည်းခက်တယ်တခါဒီကမတယောက်ကသူ့ဖေကိုအာသူ့ဖေချင်းနေမကောင်းတော့ဘူးဆိုတာသိတော့ရှင်ဗျာတပည့်တော်ဖေကိုအာတရားဟောပေးပါဗျာဦးဇင်းပြောတယ်နင်တို့အဲ့လိုအာတပည့်တော်ဘလို့မှကိုတိုက်တွန်းလို့မရဘူးတဲ့တိုက်တွန်းလို့မရတော့ဦးဇင်းကတရားဟောတယ်ဦးဇင်းဟောတယ်လေ तू ကအခါတော့ခေါင်းဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်သူ့မှာနားတဲ့ကိုမဝင်ရှားဘူး ဦးသိန်းကလည်းအဲ့နဲ့သူနဲ့တန်နဲ့တရားလေးလောက်ပြောပြီးတော့ပဲဘာလို့လဲသူကစိတ်မှမဝင်လာတာကိုတခါတည်းတရားနာနေနဲ့ဟောရတာလည်းအခုလို online ဟောရတာလေဟောရတာက तू တရားဟောပါတယ်ဆိုမှ तू ကဟိုထသွားလိုက်ဟိုလိုလှုပ်လိုက်ဒီလိုလှုပ်လိုက်ဆိုတော့သမီးကဟောခိုင်းလို့တာဦးသိန်းကလည်းဟောပေးရတာဟောကသူ့ဖေကဘလို့မှစိတ်ဝင်စားမှုမရှိဘူးစိတ်ဝင်စားမှုမရှိတော့ဦးသိန်းနေနဲ့ကလည်းဟောဖို့ပြောဖို့က အာယုံကမရတော့ဘူးမရတဲ့အခါကျတော့ဦးဇင်းလည်းခဏနေတော့ရက်လိုက်ကဲမရဘူးနင်းဖေတော့ပါရမီမျိုးစေ့ပါယုံမယ်အဲ့ဒါအရင်တော့ကလည်းတခါမှအဲ့လိုတွေမလုပ်တာတခါမှကိုတရားနာတာမတွေ့ဘူးတာဟောဗျာအဲ့ဒီတော့လေဒီအချိန်မှာသူ့နားထဲမှာဒီတရားစကားတွေကမဝင်ဘူးအခု2နာရီလဲနားတယ်3နာရီလဲနားတယ်တခါတခါမှတို့တရားနာနိုင်တယ်ဆိုတာတရားရှိလို့ပါရမီရှိလို့နားနိုင်တာ ပါရမီမရှိတာဆိုဟာဘိုးကြီးဘာလျှောက်ပြောနေမှမသိဘူးနော်အာတခါတော့ဟိုလိုပြောလိုက်ဒီလိုပြောဝိပဿနာတွေပြောလိုက်ဟာငါတို့နားလည်းမလဲပါဘူးကွာဆိုပါရမီမရှိရအဲ့လိုခေါင်းဟိုဘက်လှည့်သွားတာခေါင်းဟိုဘက်လှည့်သွားတာနော်ပါရမီရှိလို့နာနိုင်တာအဲ့တော့အဲ့ဒါနဲ့ဦးတယ်လည်းမရဘူးလောက်ပြီလို့မရဘူးလောက်ပြီလို့မရဘူးအဲ့ဒါနောက်တော့လျှောက်တယ်သူ့ဖေတေဂာနာနီကျတော့ခွေးတွေဥလိုက်တာဖျားဦးတယ်တော့ဘာမှတော့မပြောတော့ပါဘူးနမိတ်တွေမကောင်းတော့ သူ့ဖေဆုံးကနာနီမှာခွေးတွေအကုန်ဥတယ်ဆိုတာမကောင်းတဲ့ဟာတွေလားကုန်ပြီလေဟုတ်တယ်မဟုတ်လားနော်အဲ့ဒါတွေမြင်လို့ခွေးတွေကမြင်တယ်ကြောင့်မို့အခုရက်တွေရွာတွေတဲ့မှာခွေးများများဥရင်အဲ့ဒါမကောင်းတာတွေဝင်တာဆရာတာအခုလေဒီဆရာတော်ဘုရားကြီးတို့ယောဂန္တရာဒီပီမှာအကုန်ရေးပြထားခဲ့တာเนาะအဲ့ဒါကြောင့်မို့တေကနာနီမှာခွေးတွေတူနဲ့ဥပြီးတော့အဲ့ဒါလေးတွေကြည်ပြီးတော့အဲ့မှာမျောပြီးတော့တေသွားတယ်ဆိုတာဒါဖြစ်ရတာเนาะအဲ့ဒါကြောင့်မို့ ဦးဇင်းတော်အခုဒီကောင်းမှုတွေလောက်တတ်ဖို့ရာအတွက်ဦးဇင်းတော်မိဘတွေကိုစောင့်ရှောက်ရမယ်နော်မိဘတွေကိုတေချာလောက်ရမယ်မိဘတွေဘက်ကလည်းကိုကိုကိုတခါတည်းပဲကိုဘွားတန်ဖို့ကိုသိပြီးတော့ငါတို့အသက်ကြီးပြီအချိန်မရှိတော့ဘူးအချိန်မရှိတော့ဘူးငါတို့အတွက်အချိန်သိမ့်မရှိတော့ဘူးငါရအောင်ငါအကိုရရအောင်ငါဘွားထောက်တရားရအောင်ဒီဘွားမက်ဖို့နိဗ္ဗာန်ရနိုင်ရင်လည်းရမရနိုင်ရင်လည်းနောင်တန္တရာမှာ နော်ရအောင်ဆိုတဲ့စိတ်မျိုးကိုလှုပ်ပြီးတော့မိဘဘက်ကလည်းကြိုးစားသားသမီးဘက်ကလည်းအမေဖေကိုတိုက်တွန်းပြုစုစောင့်ရှောက်လှုပ်ကြွေးအဲ့လိုသားသမီးမျိုးမှာလောကီလည်းစောင့်ရှောက်တယ်မိဘကိုစိတ်ချမ်းသာအောင်ထားတယ်မိဘစိတ်ဆင်းရဲအောင်ဘယ်တော့မှမလုပ်ဘူးမိဘလိုချင်တာမှန်သမျှကိုကဲငါအမေစိတ်ချမ်းသာရင် ပြီးရောဆိုပြီးတော့ဖြစ်ပေးရဖြစ်ပေးရတယ်ဟာအဲ့လိုမှပုံဖက်နဲ့တခါတည်းမိဘနဲ့လှက်ပတ်ပြီးတော့တခါတည်းရံဖြစ်ခိုက်ဖြစ်နေတော့ အဲ့ဒါသားကောင်းသမီးကောင်းမဟုတ်တော့ဘူးအဲ့ဒါအရှိရပူတော်တာမဟုတ်တော့ဘူးเนาะပူတော်တာမဟုတ်တော့ဘူးအဲ့ဒါမိတွေမှုေးနေပြီအဲ့ဒါလောင်တော့မှာเนาะအဲ့ဒါမိဘမိတွေမိတော့တွေလောင်တော့မှာကျေသူတရားတွေเนาะမိဘမိတွေလောင်တော့မှာအဲ့ဒါမျိုးမဖြစ်စေရဘူးတဲ့เนาะဒါကြောင့်မို့အရှိရကိုရှ िख ောတယ်ဆိုတာငါတို့သာသနာတော်တွေမှာအမေဖေကိုတေးသေးချာချာစောင့်ရှောက်တာလောကီနီးနဲ့လည်းခြေသုံးလက်နဲ့ပေးခြင်းအစာအသောက်တွေကျွေးခြင်းမွေးခြင်းချက်ပြုတ်ပေးခြင်း စောင့်ရှောက်ခြင်းတွေလောကီနည်းနဲ့လည်းလုပ်တယ်လောကုတ္တရာနည်းနဲ့လည်းဒါနသီလဘာဝနာတွေကိုပွားများခိုင်းပြီးတော့အမေဖေတို့ကုသိုလ်တွေပေါအောင်လုပ်တာအဲ့ဒါဒီအရှိရက်ကိုရှ िख ိုးခြင်းဖြစ်တယ်နော်တောင်ရက်ဆိုတာကဘာပြောတာလဲဆိုတော့တောင်ရက်ဆိုတာဆရာကိုပြောတာကိုယ်ပညာသင်ပေးတယ်ငငယ်လေးကတည်းကပညာသင်ပေးကြတယ်ဆရာတွေရှိတယ်ဆရာမတွေရှိတယ်တဲ့အဲ့ဒီဆရာဆရာမတွေကလေတဲ့ကိုယ့်အပေါ်မှာသူတို့က လိမ္မာရင် လိမ္မာသလောက်သူတို့တတ်သိသမျှပညာတွေအကုန်သင်ပေးတာတဲ့ဆရာဆိုတာအဲ့လိုလိမ္မာရင်လိမ္မာသလောက်အတတ်ပညာတွေအကုန်သင်ပေးတတ်တဲ့အဲ့လိုဆရာရဲ့အပေါ်မှာသေးသေးချာချာရိုးရိုးသေးသေးလေးလေးစားစားပြုစုပါဆရာကျေးဇူးဆက်ပါတစ်နှစ်တစ်ကြိမ်ဖြစ်ဖြစ်အနည်းဆုံးသွားပြီးတော့ကိုယ့်ရဲ့ဆရာသမားတွေပြန်ကြော့တာတို့နော်ကိုကျေးဇူးရှိခဲ့တဲ့ပုံကိုယ်တွေအဲ့ဒါမျိုးပြန်လုပ်ပါလို့ပြောတာ အဲ့ကြတော့ဆရာသမားတွေကကိုယ့်ပေါ်မေတ္တာတွေကုတယ်။အော်ငါတပည့်လေးလိမ်မာလိုက်တာတော်လိုက်တာငါဒီလာလာပြီးတော့ကြော့ရှားတယ်ငါဝလာပြီးတော့ဝကြီးဝငဲလာပြီးတော့ပြုတ်ရှားတယ်ငါဝလာပြီးတော့စောက်ရှောက်ရှားတယ်ဆိုပြီးတော့ဆရာတွေရဲ့ချစ်ချင်းရတယ်။ဟောစောစောကမိဘတွေစောက်ရှောက်တော့မိဘရဲ့ချစ်ချင်းရတယ်။ဟောအခုဆရာတွေကိုစောက်ရှောက်တော့ဆရာရဲ့ချစ်ချင်းရတယ်။နော်ဆရာတွေရဲ့ချစ်ခင်ချင်းရတယ်။အဲ့ဒီလိုဆရာတွေရဲ့ချစ်ခင်ချင်းရောက်အောင် လောက်တာကိုအဲ့ဒါကိုတောင်ရက်ကို ရှ िख ိုးတယ်လို့ပြောတာအနောက်ရက်ကိုရှ िख ိုးတယ်ဆိုတာကဘာပြောတာလဲဆိုတော့ကိုယ့်ရဲ့ဇနီးမယားနဲ့ကိုယ့်ရဲ့သားသမီးတွေကိုမင်းသေးသေးချာချာကျွေးမွေးစောင့်ရှောက်လို့ပြောတာကိုယ့်ရှိရရှာသမျှကိုနောက်ကကိုယ့်ရဲ့ဇနီးရနောက်ကနေအကုန်ထိမ့်သိမ့်ပြီးတော့တခါသုံးသင်နာသုံးပေးသင်နာပေးကျွေးသင်နာကျွေးထားသင်နာထားစားသင်နာစားစီးတဲ့ရေဆဲတဲ့ကစင်းလို့နောက်ကနေမှ ထိမ့်သိမ်းစောင့်ရှောက်ပေးလာတဲ့အဲ့ဒီကိုယ့်ရဲ့ဇနီးမယားပေါ်မှာနိုင်သက်စိနဲ့မလောက်ရဘူးတဲ့နော်ကိုယ့်ရဲ့ဇနီးယားနေမှာကျူးလွန်ပြီးတော့လဲဖောက်ပြန်တာတွေမလောက်ရဘူးတဲ့အဲ့ဒါမျိုးတခါတည်းကိုယ့်ရဲ့ဇနီးနဲ့သားတွေသမီးတွေအပေါ်မှာကောင်းကောင်းမွန်မွန်ဆုံးမကောင်းကောင်းမွန်မွန်ပြောဆိုကောင်းကောင်းမွန်မွန်ပြောဆိုဆုံးမပြီးတော့နေရတယ်တဲ့အဲ့လိုနေတဲ့အခါကျတော့ဟောကိုလည်းစိတ်ချမ်းသာတယ်ကိုကအိမ်တော်ဦးစီးလောက်တဲ့ပုဂ္ဂိုလ်ကသီလရှိရှိ နော်တိရိတဏနဲ့ဆိုတဲ့အခါကျတော့ဟောကိုယ့်ရဲ့သာသမီတွေကလည်းသီလရှိတယ်နော်ဘာလို့လဲအတုလိုက်တာလေတာကောင်သမီးကောင်းတွေကအခုပြောသလိုပဲရှေ့ကဖေတွေရဲ့မေတွေရဲ့ပုံစံကိုကြည့်နေတာဖေတွေမေတွေကိုချင်းကောင်းရင် သာသမီတွေကလည်းလိုက်ပြီးကိုချင်းကောင်းတတ်ကြတယ်ဖေမေတွေကကိုချင်းဆိုးရင်လည်းသာသမီတွေကလိုက်ပြီးကိုချင်းဆိုးတတ်ကြတယ်အားလုံးကိုတော့မပြောလို့ ဒါပေမဲ့များသောအဖြစ်ဖြစ်တတ်လို့ဖြစ်တတ်လို့ဘာလို့လဲဆိုတော့အတုမြင်အတတ်တယ်လေမေရဆက်ကြမ်းတယ်ဆိုသာသမီးကလိုက်ဆဲတာပဲအဲ့ဒါမျိုးတွေပေါ့နော်မေဖေရဲ့နှုတ်တွေနောက်လိုက်ပြီးသာသမီတွေကလည်းလိုက်ပြီးတော့အတုမြင်အတတ်တင်တယ်မေဖေတွေကကုသိုလ်ကောင်းမှုတွေလိုက်လုပ်ရင်သာသမီတွေကလည်းလိုက်လုပ်ကြတယ်မေဖေတွေနေတိုင်းဖျားရှိခိုးကြအိခန္ဓာနိရှိခိုးကြဩကလေးတွေဆိုရင်ခုတခါတည်းအိခန္ဓာနိမှာလိုက်ရှိခိုးကောင်းမှုတွေလုပ်အဲ့ဒါမေဖေပေါ်မှာမူတည်ပြီးတော့လိုက်လုပ်တာ အဲ့ဒါကြောင့်မို့မိဘတွေဟာရှိရနေမှာကောင်းကောင်းမွန်မွန်နဲ့အိမ်တော်ဦးစီးလုပ်တဲ့ပုဂ္ဂိုလ်ကလည်းကိုယ့်ရဲ့ဇတိမယားသားသမီးတွေကိုကောင်းမွန်မွန်ဆောက်ရှောက်နောက်ကဇတိမယားတွေကလည်းဩသူဟာငါတို့ကိုလှုပ်ကြွေးနေတယ်နောက်ကောင်းမွန်ပြုစုဆောက်ရှောက်နေတယ်ဆိုတော့စိတ်ချမ်းသာအောင်ထားပြီးကိုကျင့်သီလတွေမပြတ်အောင်အဲ့လိုနေရတယ်တဲ့အဲ့ဒါအနောက်ရက်ကိုရှစ်ဖို့တယ်ဆိုတာအနောက်ရက်ဆိုတာကကိုယ့်ရဲ့ဇနီးမယားသားသမီးကို ပြောတာပါတဲ့မြောက်ရက်ကိုရှစ်ဖို့တယ်ဆိုတာတခြားမဟုတ်ဘူး တဲ့မင်းမှာအပေါင်းအသင်းမိတ်ဆွေတွေရှိတယ်မဟုတ်လားအဲ့ဒီအပေါင်းအသင်းတွေကိုကောင်းကောင်းမွန်မွန်ဆက်ဆံပါကောင်းကောင်းမွန်မွန်ပြုစုပါကောင်းကောင်းမွန်မွန်စောင့်ရှောက်ပါလို့ပြောတာကိုယ့်ရဲ့မိတ်ဆွေတွေရဲ့အပေါ်မှာကိုယ်ကကောင်းရင်တို့ကလည်းကိုယ့်ပေါ်ကောင်းတယ်နောက်ပြီးတော့ကိုယ့်ရဲ့အခက်အခဲတွေကြုံတဲ့အခါမှာအဲ့ဒီမိတ်ဆွေတွေကကိုယ့်ပေါ်အကုန်လုံးပြုစုကြတယ်စောင့်ရှောက်ကြတယ်ထောက်ပံ့ကြတယ်တခါတလေကျတော့ကိုယ့်ရဲ့ဆွေရုံမြင်ဆွေရင်းမျိုးရင်းနော် ငါတော်မှဒီလောက်မဆောက်ရှောက်နိုင်ဘူးကိုယ့်ရဲ့မိကောင်းဆွေကောင်းကြီးကဆောက်ရှောက်သွားတာကိုယ့်ရဲ့အခက်အခဲကြီးကိုတခါတည်းဟာငါတငယ်ချင်းဘလို့ဖြစ်ဟာတငယ်ချင်းမပူနဲ့ငွေဘလောက်ကောင်းကောင်းငါတို့လောက်ပေးမယ်ဩကိုယ့်ရဲ့အဲ့ဒါမိကောင်းဆွေကောင်းကနေမှကိုယ့်ကိုဆောက်ရှောက်သွားတာတဲ့ကြောင့်မို့ကိုယ့်ရဲ့အခက်အခဲကြုံတဲ့အခါမှာမိမိရဲ့အပေါ်မှာနော်ဆောက်ရှောက်ပေးတတ်တဲ့တငယ်ချင်းတွေရဲ့အပေါ်မှာချစ်ချစ်ခင်ခင်ကျင်ကျင်နာနာနဲ့သူတို့ကိုကြွေးပါမွေးပါပြုစုပါဆောက်ရှောက်ပါအဲ့ဒီလို တငယ်ချင်းတွေရဲ့အပေါ်မှာကျွေးမွေးနေမယ်ပြုစုနေမယ်စောင့်ရှောက်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီအဲ့ဒါမြောက်ရက်ကိုရှ िख ိုးတယ်လို့ခေါ်တယ်ဒါအရက်လေးမျက်နှာအရှေရက်ကအမေဖေတောင်ရက်ကဆရာသမားအနောက်ရက်ကသာဇနီးနဲ့သာသမီမြောက်ရက်ကမိတ်ဆွေတဲ့မိတ်ဆွေတွေအပေါင်းအသင်းတွေမြောက်ရက်ကအဲ့ဒါကိုဆိုလိုတဲ့တဲ့အောက်ရဆိုတာကိုယ့်ရဲ့အောက်ကအစေခံတွေကိုပြောတာ ကိုယ့်ရဲ့အစေခံတွေကျဲကြွန်တွေကိုယ့်အောက်နေတဲ့ပုံကိုယ်တွေကိုကောင်းကောင်းမွန်မွန်စောင့်ရှောက်ပေးရတယ်တဲ့သူတို့နဲ့ထိုက်တန်တဲ့လာစာတွေရိတ်ခါတွေကို ပေးရတယ်သူတို့မိသားစုတွေကျမ်းမာရေးတစုံတရာဖြစ်တဲ့အခါမှာထောက်ပံ့ရတယ်စောင့်ရှောက်ရတယ်သူတို့ကိုတည်တည်ချာချာကျွေးမွေးရတယ်အဲ့ဒီလိုသူတို့ကိုတည်တည်ချာချာကျွေးမွေးပြီးတော့ထောက်ပံ့ပြီးတော့စောင့်ရှောက်ပြီးတော့နေတဲ့အဲ့ဒီ တခင်ကို အောက်ကတပည့်တွေကဘယ်တော့မှသူ့ဘောတစ္ဆာမပေါက်တော့ဘူး။အော်သူတို့ကငါရဲ့ကျေသူရှင်တခင်ကြီးကငါရဲ့အပေါ်မှာအမြဲတမ်းကျေသူသိရှာတယ်။ငါတို့မိသားစုဒုက္ခရောက်တိုင်းရောက်တိုင်းလဲသူကနေအကုန်စောက်ရှောက်ပေးတယ်။နော်။အော်လှုပ်အားကားတွေဆိုလဲပေးတင်ပေးလိုက်တဲ့လှုပ်အားကားတွေကိုငါတို့ကိုပေးတယ်။ကျွေးတင်ကျွေးလိုက်တာတွေကိုငါတို့ကိုအကုန်ကျွေးတယ်။ အဲ့ဒီလိုကြွေးခဲ့တဲ့မွေးခဲ့တဲ့ပေးခဲ့တဲ့ကျေးဇူးရှင်ကြီးငါတို့မပြမတော့ဘူးသူမထခင်ငါတို့အကုန်ထသူတို့အိပ်ပြီးမှငါတို့အိပ်တခါတည်းကိုအလုတ်တွေကိုကြောကြောစားစားလုပ်တော့အဲ့ဒီပုံကိုယ်ဒီကြီးပွားချမ်းသာတယ်တဲ့အဲ့ဒါအောက်ရက်ကိုရှစ်ခိုးတယ်ဆိုတာကိုယ့်ရဲ့အောက်ကအစေခံနေကြဲကြုံနေအပေါ်မှာတခါတည်းရင်ရင်ကြဲကြဲကောင်းကောင်းမွန်မွန်နဲ့မေတ္တာနဲ့အုပ်ချုပ်ပါမေတ္တာနဲ့စောင့်ရှောက်ပါမေတ္တာနဲ့လှုပ်ပါ မေတ္တာနဲ့ကြွေးမွေးပါသူတို့အပေါ်မှာမနှိပ်စက်ပါနဲ့သူတို့အပေါ်မှာမဆဲရေးတာတွေမလုပ်ပါနဲ့တိုက်ထွာတာတွေမလုပ်ပါနဲ့တဲ့ဒါကိုယ့်ရဲ့အောက်လက်ငယ်သားတွေရဲ့အပေါ်မှာ အာအမြဲတမ်းဟာဆဲမယ်ဆိုမယ်အာသူကငါတပည့်ပဲဆိုပြီးတော့အာအမြဲတမ်းစူးပူနေရင်ဘယ်လိုလုပ်စိတ်ချမ်းသာမှာလဲဦးဇင်းမြန်မာပြည်ရောက်တော့မှဟောကြိုက်ကြီးရောဖျားတဲ့အဲနဲ့ကားနဲ့သွားတဲ့ခါကျတော့ကားဆရာအရှင်များတဲ့တပည့်တော်ကမိပလက်လေး ပြက်သွားတယ်ဖះညာကြီးမောင်းမှာဆိုတော့ဒီနာဆိုင်လေးတစ်ဆိုင်ကိုတပည့်တော်ဝင်ပြီးတော့ခဏပြင်းအောင်ဆိုတော့ဦးစင်းကလည်းကားကောင်းလေးပေါ့ဟိုကလည်းခဏကားရိုက်ရင်းနေဆိုတော့အဲ့မှာကားဆက်ပြင်းနေဆရာအဲသူကလာတဲ့ပြီးတော့ तू ကကြိတ်ကြိတ်ပြီးတော့ तू က तू ဂွက်ဂွက်ဂွက်ဂွက်ဂွက်နဲ့အကုန်ကောက်ကဲဖြုတ်ပြီးတော့မှအဲ့ဒီမှာတင်တခါတည်း तू ကအကုန်လှုပ်ပြီးတော့ဟိုကသူ့တစ်ဖက်လေးဟိုနောက်ကလှမ်းရနေတာတစ်ဖက်ကြည့်လို့လည်းမခိုင်းဘူးအဲမခိုင်းတော့ဟိုကတစ်ဖက်ကလည်း ကားတကားတွေကနေငုတ်ပြီးလောက်တာဆိုတော့ဟိုကလည်းဘယ်မြင်မှလဲဦးဇင်းကတော့ဒီဘက်ခုံလေးကထိုင်းနေကားသမားတော့ဖယ်ပြီးတော့သူကအဲ့အိုင်နိုင်တယ်ဦးဇင်းကလည်းသားလေးဂုံတော်လေးပွားရင်းနဲ့သားလေးထိုင်ပြီးတော့သူတို့လောက်တာလေးကြည်ကြည်နေရင်းနဲ့အဲ့ဒီမှာနေအလုံးဟောလောက်ပြီးတော့ဟဲ့အောင်နဲ့မင်းပြန်တက်လိုက်စမ်းနဲ့ပြန်တက်ခိုင်းတော့ဟိုကနောက်ကမြင်မှမမြင်တာဟုတ်သူဖြုတ်တာရေလောက်တယ်မမြင်တော့ဟိုကောမရဘူးမရတော့ဟာဆူလိုက်ငေါက်လိုက်ဆူလိုက်ငေါက်လိုက်ဦးဇင်းကြည်နေတာကြည်နေတာကြည်နေတာဩ ဒါငါတပည့်ဆိုပြီးတော့တင်းငေါ့ဖာငန်းဟာနဲ့လှုပ်နေတကယ်တော့ဆိုရင်ဒီလိုဖြုတ်တာဟဲ့ဒီမှာပတ်ဟဲ့ဒီလိုလှုပ်ဟဲ့ဒါမျိုးလာမယ်လေမလာဘူးတခါတည်းအာ तू ကဆရာကြီးဆိုတော့ဟာတင်းဘုန်းကြီးရဟန်းတန်ခါရှိမှတော့မှမရှောင်မဲနဲ့ငေါ့လိုက်ငန်းလိုက်ဆဲလိုက်နဲ့ဟိုတပည့်လေးကမျက်နှာလေးငယ်လို့လှုပ်တော့လဲဒီလောက်စူးနေတော့အမှားမှားကြီးပဲပေါ့နော်ပြည့်နေတော့ဩလောကလောကမှာဒါတွေအသက်မိုးဝမ်းကြောင်းနေမလှုပ်တတ်တာဘူး သွားပြီးတော့တွေ့ရှိရတာပါเนาะအဲ့ဒါကြောင့်မို့တချို့ delay ဆိုလို့ရှိရင်ကိုယ်အိမ်မှာနေရတဲ့အစီကံဆိုပြီးတော့တခါတည်းမတရားသဖြင့်နှိပ်စက်ကြတယ်အဲ့ဒီဟာတွေကကံတွေကဘာလဲနောင်ဝတွေကြတော့ပြန်ခံကြရင်သွားပြီเนาะကိုယ့်အိမ်ကိုယ့်အိမ်မှာရောက်လာတော့ကိုယ့်ရဲ့အိမ်ပေါ်ပဲကိုယ့်ရဲ့အစီကံပဲဆိုပြီးတော့တခါတည်းနင်မဲငဆဆဲဆိုကိုမစားခြင်းနဲ့အစာစာမှကြွေးเนาะကိုမလုပ်ခြင်းနဲ့အလုပ်တွေလုပ်အကုန်လုံးအဲ့လိုတွေတခါတည်းပြောတယ်ပြုတယ်ဆိုလို့ရှိရင်လည်းပဲအဲ့လိုပေါ့เนาะတချို့တလေဆိုရင် ငါပတ်စံပေးထားတာဆိုရင် နားစက်အချိန်ကိုမရှိအောင်ခိုင်းပြတာတခါတည်းဟာဟိုလိုပြီးဟိုလိုဟိုလိုပြီးဟိုလိုဟိုကလည်းစက်ရုံမှာမဟုတ်တာပင်မပြီးနွားနယ်ပြီးနေရတဲ့ဟာတွေအဲ့ဒါရင်တော့ဆုံးခံရင်းနဲ့ဒါမျိုးတွေလည်းကိုရှိတွေလည်းအတင်းစူးကြငေါ့ကြဥစဉ်ကတော့ဆုံးမပါတယ်ဆုံးခံတဲ့အိမ်ဒီမှာလည်းဓမ္မကြီးတို့မလောက်အောင်နော်မလောက်နဲ့မလောက်နဲ့ဩကိုတနေ့နှိမ့်ကြတဲ့အချိန်ရောက်ရင်အဲ့ဒါတွေပြန်ခံရတယ်ကံတွေဟာနော်မလောက်ရဘူးတရားမို့မြတ်စွာဘုရားကလည်း ကိုအောက်လက်ငယ်သားတွေပေါ်မှာမြတ်စွာဘုရားမနှိမ်ချနဲ့မဆဲရင်းနဲ့မဆိုးနဲ့ကောင်းကောင်းမုံမုံဆက်ဆံပါအဲ့လိုဆက်ဆံမယ်ဆိုလို့ရှိရင်အဲ့ဒီအေးကိုယ့်ရဲ့အစေခံနေကျဲကြုံနေအောက်လက်ငယ်သားတွေကကိုယ့်ပေါ်ပြန်ပြီးကောင်းကောင်းမုံမုံဆောက်ရှောက်ပါတယ်အထက်အရက်ကိုရှ िख ောတယ်ဆိုတာချက်သားတခြားမဟုတ်ဘူးတဲ့အထက်အရက်ဆိုတာကအဲ့ဒါဖရာတရားတန်ခါယရနာမြတ်တို့မှသူတော်စင်တွေကိုလှူဒန်းမှာထောက်ပံ့မှာအလင်းမြတ်ပြုပါလို့ပြောတာ တန်ဃာတော်တွေကိုတွေ့တဲ့အခါမှာလေးစားပါတန်ဃာတော်တွေအပေါ်မှာကျေးဇူးတရားတွေသိပါနော်တန်ဃာဂုံကျေးဇူးတွေနော်တန်ဃာဂုံကျေးဇူးတွေသိပါမကောင်းတာလေးတစ်ခုတွေ့တာနဲ့ဟာဘုန်းကြီးမှန်တယ်မြဝလုံးသိမ့်ပြီဘယ်တော့မှမလုံးနဲ့တန်ဃာဟာတန်ဃာပဲသူကသူမကောင်းတာပုံကိုဆိုတာဒါတွေကရှိတယ်ဒါကြောင့်မမြတ်စွာဘုရားလည်းအမြဲတမ်းတန်ဃာဂုံကိုအာယုံပြုတန်ဃာကိုလှူပုံကိုအနေနဲ့ယဟန္တာလှူတာနဲ့ဆိုင်တန်ဃာလှူတာပုံမြတ်တယ်လို့ဟောထားတာပဲယဟန္တာ တပါးလှူတာထက်တော်မှာเนาะတန်ခါလှူတာပုံမြတ်တယ်လို့ဟောထားတယ်အဲ့ဒါကြောင့်မို့တန်ခါကိုကြီးညိုထားအောင်ကြီးညိုပါပုဂ္ဂိုလ်ဆိုတာအမှားယွင်းရှိတယ်ပုဂ္ဂိုလ်ဟာအခုတခါတည်းနာမည်ကျော်နေနောက်တနေ့ကျတော့ဟုတ်ဆိုမဟုတ်မှကြီးထပေါ်လာရှိတယ်အဲ့ဒီရသွားပါပြီငါတို့တွင်ကိုးကွယ်လိုက်ရတာနော်တချို့တွေဆိုဘာဖြစ်လဲထိုင်းတောင်ကိုပါနော်တခါတည်းကြီးညိုလို့လို့နာမည်ကြီးတဲ့ဆရာတော်ကြီးဆရာတော်ကြီးဆိုဟာပုဂ္ဂိုလ်ဆွဲအတ္တဆွဲနဲ့ရွှေအိုးကြီးတွေထုတ်လှူကြတယ်အာတသက်လုံးတိုင်းထားတဲ့ရွှေအိုးကြီးတွေထုတ်လှူပြီးတော့ အာဦးဇင်းဆရာတော်ကြီးတပါးနာမည်တွေပြတ်သွားတဲ့အချိန်မှာအဲ့ဒီမှာရွှေရောထုတ်လူတဲ့ဒကမထိုင်းနိုင်ငိုတာတဲ့သူသူရတယ်သွားပါပြီဆိုအဲ့ဒါဘာလဲဆိုပုပ်ကိုကိုးကွယ်လို့တန်ခါကိုးကွယ်ထားရင်တန်ခါရီမှန်လူတာဘာငိုတရားလို့လဲသူကသူသုံးတာသူ့အပြစ်လေကိုထက်မှမဆိုင်မင်းဟုတ်တယ်မဟုတ်လားလှူတော့ကကိုကလှူပြီးပြီလေသာသနာလှူလိုက်တာလေသာသနာကြီးအတွက်လှူတာလေသာသနာကြီးအတွက်လှူထားပြီးသူကသူမဟုတ်မှသုံးတာသူ့အပြစ်သူခံပေါ့ အဲ့ဒါဘာမှကိုယ်နဲ့မဆိုင်တော့ဘူးကိုကတန်ခါရီမှန်ပြီးလှုပ်လိုက်ပြီအဲ့ဒါမျိုးလှုပ်ရမယ်ဒါကြောင့်မို့ပုဂ္ဂိုလ်ကိုဦးစားမပေးနဲ့တန်ခါကိုဦးစားပေးနော်ရသော်ဘုရားဒါကြောင့်မို့တန်ငယ်ဂေါရမီတေဟိတန်ငယ်ဒိဏမဟဖလံရသော်ဘုရားကိုတခါတည်းသင်္ကန်းလှူတာရသော်ဘုရားဒဇုံမဲ့အလှခံပြီးတော့ဒဇုံကိုမဲတော်ကြီးကိုယ်တို့ရသည်ကြောင့်တန်ခါလှူမဟုတ်ဘူးသားတော်ဘုရားကြီးအတွက်ကိုတပည့်တော်ရက်ခဲ့တာပါဘုရားတပည့်တော်ဝါရင်းသုံးလပါလို့ဝါခွန်းတွေကိုကိုယ်တိုင်စိုက်တာဘုရား အဲ့ဒီဝါခွန်းတွေကိုကိုယ်တိုင်ကိုချီရက်လောက်ပြီးကိုကိုယ်တိုင်သင်္ကန်းချုပ်တာဖေရဒါကြောင့်မို့တားတော်ဖေရအတွက်မို့အရှင်မြတ်လက်ခံမေတော်ကြီးအကျိုးများသိလို့တန်ခါဟိုတာလှူဒန်းပါဆိုသုံးချိန်မြောက်မြောက်အသုံးချိန်မြောက်တိုင်အောင်ဒီတားတော်မှာတန်ခါကိုလှူတာတန်ခါကိုလှူသေးခြင်းလို့လို့အခုလည်းပဲဒါကြောင့်မို့ပုဂ္ဂိုလ်ကိုလှူမိရင်ပုဂ္ဂိုလ်ကမှားခဲ့သည်ရှိတော့မာနာလည်းရှိပဲမှားတာလည်းရှိပဲပုထုဇဉ်တွေကြီးပဲ နော်အခုကောင်းနေနောက်နေ့ကျော်ဆိုးရင်ဆိုးသွားတာပြောရတာမဟုတ်ဘူးပုထုဇဉ်ဆိုတာနော်ဟုတ်တယ်မဟုတ်လားနော်ပြောရတာမဟုတ်ဘူးအဲ့ဒါကြောင့်မို့ဟိုတတလုံးဘာမှအရိယာမသာလေးတကယ်မှန်တာပုထုဇဉ်ကတလွဲလောက်တတ်တယ်နော်တလွဲလောက်တတ်တယ်အဲ့တော့ပုဂ္ဂိုလ်ကိုအာမကိုပဲနဲ့တန်ခါကိုအာကိုပါတန်ခါကိုလှူပါတန်ခါရီမှန်းပြီးတော့လှူဒန်းထားတယ်လှုပ်ထားတယ်ဆိုရင်ဘယ်တော့ခါမှဥဒ္ဒနောတရားဓမ္မတွေနောင်တရရတာမရှိဘူးကိုလှူတဲ့အလှူဟာအဲ့ဒါတန်ခါဆိုတဲ့ လေယာမြေကြီးမှာ စိုက်ပျိုးထားပြီးပြီဒါကြောင့်မို့အထက်အရဆိုတာတဲ့ဖရာတရားတန်ခါယတနာမြတ်သုံးပါးနဲ့သူတော်စင်တွေယသိတွေယဟန်တွေအဲ့ဒါတွေရောက်လာရင်မိမိတတ်နိုင်သမျှနည်းနည်းလေးတော်လဲလှူရတယ်တဲ့နော်အာတခါတော့ငါမလူနိုင်ဘူးဘလို့ညာလို့ဆိုပြီးအဲ့လိုမလောက်ရဘူးတဲ့နော်အလှလားခံသည်ရှိတော်တဲ့နော်အာမလူနိုင်ဘူးဆိုရင်ရိုင်းရိုင်းဆိုင်ဆိုင်ပြောတာမျိုးမလောက်ရဘူးတဲ့ အလူလားခံတဲ့အခါမှာနော်အဲ့ဒါမျိုးမလုပ်ရဘူးတဲ့ဟောကိုနည်းနည်းလေးရှိရင်နည်းနည်းလေးတော့တော့ပေးလူလိုက်ပါတဲ့ကောင်းမှုလေးကိုအမြဲတမ်းအဲ့လိုပြုရတယ်တဲ့နော်အဲ့ဒါကြောင့်မို့အထက်ရက်ကိုပူဇော်တယ်ဆိုတာချက်သားတဲ့ငါတို့သာသနာမှာအရိယာပူဇော်နည်းဆိုတာယဟန်တန်ကသူတော်ကောင်းတွေအဲ့ဓာတွေကိုအလေးမြတ်ထားပါလို့ပြောပါပြောတာပါတဲ့ဆိုတော့ရက်မျက်နှာမှတ်မိပြီနော်အရှိရကမိဘတောင်ရကဆရာသမားအနောက်ရက ကိုယ့်ရဲ့ဇနီးမယား နော်သာသမီနော်အဲမြောက်ရဆိုတာကဘာလဲမြောက်ရကမိတ်ဆွေအောက်ရကကိုယ့်ရဲ့အစေခံတွေအောက်လက်ငယ်သားတွေအထက်ရကဖရာတရားတန်ခါသူတော်စင်နေအထက်ရဆိုတာအဲ့ဒါကိုပြောတာတဲ့နော်အဲ့ဒါပြီးတော့မြတ်စွာဘုရားနောက်ထပ်ဘာထပ်ပြန်ပြီးတော့ပြောသေးလဲဆိုတော့နောက်ထပ်၄ချက်လောက်မြတ်စွာဘုရားထပ်ပြန်ပြောသေးတယ်ချက်သားတဲ့လူတယောက်ဆိုတာတဲ့နော် လူရဲ့ဘဝတစ်ခုမှာနေတယ်ဆိုအများနဲ့နေတာအများနဲ့နေတဲ့အခါကျတော့ကိုယ်မှာစီးတဲ့ဥစ္စာရှိအဲ့ဒါကိုခွဲခြမ်းမျှဝေသုံးရတယ်။ဟာငါစားတရားရှိတယ်ငါတယောက်တည်းစားမယ်ငါတယောက်တည်းကောင်းကောင်းနေမယ်မလောက်ရဘူးတဲ့နော်ကိုယ့်ရဲ့ရှိတဲ့အဲ့ဒီစီးတဲ့ဥစ္စာတွေကိုနော်အကုန်လုံးဖြန့်ဝေသားမှာအကုန်လုံးလှူဒန်းသားမှာတဲ့နော်သူများတွေရေပဲဖြစ်တယ်လေပဲဖြစ်တယ်မီးပဲဖြစ်တယ်ဆင်းရဲတယ်ဒုက္ခရောက်တယ်တတ်နိုင်တာတွေလှူပေးရတယ်လှူပေးရတယ် နော်အဲ့ဒါမျိုးတင်ချက်သားဟာနေ့စဉ်နေ့တိုင်းနဲ့ကိုရှိတဲ့စီစဉ်ဥစ္စာနဲ့သူတစ်ပါးတွေနဲ့မျှဝေပြီးတော့သုံးဆောင်မှာမျှဝေပြီးတော့နေပါတဲ့နော်နံပါတ်1ကို အမြဲတမ်းအလှတန်းလေးလုပ်ပြီးတော့နေလို့ပြောတာနံပါတ်2ကပေယဝစ္စဆိုတာကြတော့စကားပြောတဲ့အခါချိုးချိုးသားသားပြောပါတဲ့နော်သူတစ်ပါးနားမခံတာအောင်မပြောရဘူးတဲ့သူတစ်ပါးစိတ်ဆင်းရဲအောင်မပြောရဘူးတဲ့အဲ့ဒါစကားပြောတဲ့အခါမှာ အဲ့ဒီစကားကို ပြောရမယ်ချိုချိုသားသားစကားကို ပြောရမယ်တဲ့နံပါတ်1ကဒါနနော်နံပါတ်2ကပေယဝိဆဆိုတာချိုသားသောစကားကိုနေ့တည်နေ့တိုင်းပြောရမယ်နံပါတ်3ကအထစရိယဆိုတာသူတော်ဘာအကျိုးအဲ့ဓာတွေကို ဆောင်ရွက်ပေးရမယ်တဲ့သူတော်ဘာတွေအေးဩသူ့မှာဒီနေရာမှာလိုအပ်နေတဲ့ဩဆေးရုံသွားဖို့ဆေးကန်းသွားဖို့သူ့မှာအခက်အခဲလေးရှိနေကိုကလည်းအားတဲ့အချိန်ဆို ကိုနားနေမဲ့စားအေးဆေးုံဆေးကံသွားမယ်ဆိုရင်အဲ့ဒါလေးလုပ်ပေးပါနော်အခုဆိုဦးစင်းဆိုဘာလုပ်ပေးလဲအခုမြန်မာပြည်ကဦးစင်းတီထောင်ထားတဲ့ကျောင်းအခုကာရစီလုပ်ပေးထားတယ်အခုအဲ့ဒါအခုဝထုငွေ9သိန်းချပေးထားတယ်ရွာတဲကကျမ်းမာရေးမကောင်းတဲ့လူလူတိုင်းကိုတော့လုံမပေးနဲ့လို့တော်ရင်ပြဿနာတက်မှာဆိုလို့နော်ဟာသူသူကြတော့သုံးဝင်ပေးတယ်ငါကြောသုံးဝင်ပေးတယ်ဖြစ်မှာဆိုလို့ဆေးရုံဆေးကန်း ဆေးရုံဆေးကန်းကိုသွားမယ်ဆိုရင်ကားလိုလို့ရှိရင်ကားမငှားနဲ့ကားငှားရင်တို့အနည်းဆုံး2000 3000ကိုမှအဲ့ဒီကနေရန်ကုန်သွားမယ်ဆေးရုံဆေးကန်းဆိုရင်လေအဲ့ဒါမျိုးတွေကုန်မယ်ဆိုတော့အခုအဲ့ဒါဦးစင်ဝတ္ထုငွေလှူပေးထားတယ်အခုပရိသတ်ပဲ9သိန်းစပြီးတော့အဲ့ဒါအခုလောတဲ့စပြီးတော့ချပေးထားတယ်အဲ့ဒီ9သိန်းကနေပြီးတော့အခုရွာထဲမှာဆေးရုံဆေးကန်းကိုနေနေညညအရေးကြီးသွားမယ်ဆိုရင်တို့ရွာထဲကအဲ့ဒီမှာကားမောင်းတတ်တဲ့ဒကာလေးတွေ ရှာပေးထားပါလို့ရှာပေးထားပြီးတော့လိုအပ်တဲ့အဲ့ဒီအခုဆေးရုံဆေးကမ်းမှာအကြောင်းကကားနဲ့အဲ့ဒီအကြောင်းကစီထက်ပေးလိုက်ကားနဲ့စီနဲ့ထက်ပေးလိုက်ပြီးတော့အဲ့ဒါနဲ့ဆေးရုံဆေးကမ်းကိုအဲ့ဒီရွာတွေကမောင်းမဲ့တကာဘယ်နှဦး volunteer လုပ်ပေးနိုင်တယ်ဆိုတာလုပ်ပြီးတော့အဲ့လုပ်ပေးပါဆိုဦးစင်းဆိုအခုအဲ့လိုစီစဉ်ပေးထားတာဘာလို့လဲဆိုတော့နာဟိုဒုက္ခဖြစ်နေတဲ့အချိန်တွေမှာလေကာမရှိဘာမရှိအဲအသက်တွေတောင်မှဆုံးရှုံးသွားနိုင်တယ်လေနေရာတွေက ဝေးတဲ့အခါကျတော့ဆေးရုံဆေးကနေအာဟိုခေါ်ပါအောင်ဒီခေါ်ပါအောင်ဆိုရင်လည်းတောတောသူတောင်သားတွေဆိုတော့ပတ်စံလည်းအဲ့လောက်မရှိဆိုရင်ဒုက္ခဖြစ်မှာဆိုလို့အဲ့ဒါကြောင့်မို့ကိုကအဲ့လိုကိုညီမှုစောင့်ရှောက်မှုဆိုတော့အဲ့ဒါမျိုးလည်းလောက်ရတယ်တဲ့နော်ဒါကြောင့်မို့ဟိုသူတော်အကျိုးတွေကို ဆောင်ရွက်ခြင်းဆိုတဲ့အဲ့ဒီဟာလည်းလောက်ရတယ်အထစရိယာဆိုတာလည်းလောက်ရတယ်တဲ့အဲတမာနတ္တတမာနတ္တတမာနတ္တဆိုတဲ့ဟာကြတော့ကိုယ်နဲ့ဒန်းတူထားတာ ဘသူ့ကိုပဲဆက်ဆံဆက်ဆံကိုနဲ့ဒန်းတူဆက်ဆံရမယ်မနှိမ်ချနဲ့ပြောတာနော်ကိုကအထက်ကဆက်စည်းနဲ့လောက်ပြီးတော့ဒီလိုမြင်လိုက်တာနဲ့အင်းဒီလိုကဘလို့စင်တန်းမှာဘယ်တော့မှမလုံနဲ့တဲ့ကိုနဲ့ဒန်းတူထားပြီးပြောဆိုပါဒန်းတူထားပြီးဆက်ဆံပါတဲ့နော်အဲ့ဒီတရားလင်းမျိုးကိုမေရဲ့ဘဝမှာ အမြဲတမ်းကျင့်သုံးရမယ်ဒါနာကိုလည်းလက်ပတ်ပြီးတော့ပြုနေရမယ်ချိုးတာတဲ့စကားကိုလည်းပြောရမယ် သူတော်တွေကိုလိုက်ပြီးတော့ကူညီရမယ်နော်ကိုယ်နဲ့ဓာန်တူဆက်ဆံရမယ်တဲ့လောကမှာနေရင်အဲ့ဒီလိုနေရင်မင်းပစ္စုပန်တန်တရာနှစ်ပြာသောဘဝတွေမှာကောင်းကျိုးချမ်းသာတွေကြီးပဲရလိမ့်မယ်จิตသားဆိုပြီးတော့ဟောလိုက်တဲ့အချိန်မှာသင်္ကာလသရောသားဟာဖရာကိုယုံကြည်တဲ့တရားကိုယုံကြည်တဲ့တန်ခါကိုယုံကြည်တဲ့ဆိုတဲ့တရဏဂုံတည်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ရှင်မြတ်ဟောတဲ့တရား ကောင်းလိုက်တာဖျားပေါက်ထားတဲ့ခွက်ကြီးလှမ်းပြသလိုဖျားညမိုးမောင်ကြနေတာကြီးကိုလျှက်စီးလက်လိုက်တော့လင်းသွားသလိုပါပဲအရှင်ဖျားအခုအရှင်ဖျားရှင်းပြပြောပြမှတပည့်တော်ရှစ်ခေါနီး6မျိုးကိုလည်းသိပါပြီဖျားရေမခေါခင်မှာရှောင်ကြဉ်ရမယ်တရား14မျိုးကိုလည်းတပည့်တော်သိပါပြီဖျားတပည့်တော်လူဘဝလူလောကမှာနေရင်တပည့်တော်ဒါနကိုပဲပြုပြီးတော့ နေပါမဲ့ဖျက်ချိုးသားတဲ့စကားကိုပြောဆိုနေပါမဲ့ဖျက်သူတစ်ပါးတွေကိုလည်းတပြီတော့ကုညီပါမဲ့ဖျက်စောင်းမပါမဲ့ဖျက်ကိုနဲ့ဓာန်တူထားပြီးသူတစ်ပါးကိုလည်းမနှိမ်မဲနဲ့မချိုးပဲနဲ့တပြီတော့နေပါမဲ့ဖျက်လို့ဆိုပြီးတော့သူကတရဏဂုံတီးသွားတယ်ဟောအဲ့ဒီတရားကိုလာနာတဲ့သူ့ရဲ့အမေကဘာတီလဲသောတာပန်သူ့အမေကသောတာပန်တီးပြီးတော့ကဲသားလဲသူလန်းသူ သူ့ဟာနဲ့သူစိတ်ချရပြီဆိုတော့အဲ့ဒါမြတ်စွာဘုရားတပည့်တော်မြတ်စွာဘုရားသာသနာတော်မှာတပည့်တော်ကိုယဟမပြုခွင့်ပေးတော်မူပါဘုရားလို့လျှောက်လို့ယဟမပြုယဟမပြုပြီးတော့တခါတည်းကျင်ညိုလိုက်တာဘုရားရှင်ကိုသူဖူးမြော်နေရင်ဖူးမြော်လို့မဝဘူးဘုရားကုံကိုပွားနေရင်ပွားလို့မဝဘူးသူ့မှာနော်ဘာလို့လဲဆိုဒီကုံတော်တွေပွားခဲ့လို့ဒီလိုကျင်ညိုခဲ့တဲ့သရတရားကြောင့် အဲ့ဒီသရာတရားဟာအခုပြောသလိုပဲကဘာပေါင်းတသိန်းတိတိအပယ်ဝင်မကြအောင်သူကအဲ့ဒီသရာနဲ့ဒီဘုရားကုံနေဟာသူ့ကိုကယ်တင်ခဲ့တာအခုလည်းပဲနောက်ဆုံးဘဝမှာအဲ့ဒီမှာနဲ့သရာတရားတွေကြီးညိုပြီးသရာတွေဖြစ်တော့မှမြတ်စွာဘုရားသူ့ရဲ့သရာတရားတွေနဲ့ကြည်လင်းနေပြီเนาะသရာတရားတွေကတောက်ပနေပြီဆိုတဲ့အခါကျတော့မှမြတ်စွာဘုရားသူ့သရာကိုအခြေခံပြီးတော့မှဝိပဿနာတရားတွေဟောပြောပြီးတော့ဘိက္ခုနီမကြီးဟာယဟန္တာဖြစ်ပါတယ် တဲ့အေတတဲ့ပေးတဲ့အခါမှာတရာတိမௌတ္တနော်တထာတိမௌတ္တဆိုတာအဲ့ဒီမှာတရာတရားကောင်းတဲ့နေရာမှာအသာဆုံးအမြတ်ဆုံးဆိုတဲ့အေတရက်ဘွဲ့ဒူးကြီးကိုရခဲ့ပါတယ်နော်ဒါကြောင့်မို့တရာတရားဆိုတာဦးဇင်းတို့ဘဝတန်တရာသွားမဲ့ပုံကိုများအတွက် အားထားရာအာကိုရာဖြစ်ပါတယ်မက်ဖို့နိဗ္ဗာန်လိုချင်သလား တထာယတရတိဩဃံဩဃလေးပြတန္တရာရေလင်ကြီးကို ဖြတ်ခြင်းနဲ့သောတာပန်တည်ခြင်းနဲ့ဆိုတရာရှိမှရပါတယ်တရာတရားမရှိရင်မရဘူးတဲ့ဒါကြောင့်မို့တရာတရားဆိုတာဘာနဲ့တူလဲလက်နဲ့တူတယ်။အိုးဝေဘူးတောင်ကြီးပေါ်မှာတက်သွားတဲ့ပုံကိုယ်တွေဟာစိတ်နဲ့ကြောက်တဲ့ယရနာတွေမြောင်များစွာလက်ပါတဲ့လူကယူပေမဲ့လက်မပါတဲ့လူကယူလို့မရဘူးတဲ့။ အဲ့ဒီလိုပဲသရတရားမရှိတဲ့ပုဂ္ဂိုလ်ကဟောဒီသာသနာတော်ကြီးနဲ့ဘလို့ပဲတွေ့တွေ့တဲ့အဲ့ဒီပုဂ္ဂိုလ်ဒီဘာကုသိုလ်မှရမသွားပါဘာလို့လဲမယုံလို့လေမယုံရင်မရဘူးတလောကဥစဉ်ဒီမှာမလေးရှားမိသားစုလာတယ်သူတို့နဲ့တယောက်ပါလာပါလာတဲ့လူကဘာသာမဲ့တယ်သူကစကြတယ်သူကဘာသာမဲ့တယ်အဲဘာသာမရှိဘူးတဲ့အဲဘာသာမှမယူဘူးတဲ့သူကအဲဘာသာမဲ့ဆိုတော့မဲ့ပေါ့အဲ့တော့ ဟောဦးဇင်းကတရားကြောင်မပြောခင်လေအာလာပသံလာပါလေးနေကောင်းလားထိုင်ကောင်းလားဘာညာပြောတော့ရွှေမြူးနေတာပဲသူလည်းပြောနေတာပဲอืมအဲ့ဒီကနေဦးဇင်းကတဖြည်းဖြည်းနဲ့ဩဘာသာမဲ့ဆိုလဲမျိုးသိလေးမှာနည်းနည်းပါပါဒီဘက်ကိုဟောရင်းနဲ့ပါမလားလို့ဆိုပြီးတော့ဦးဇင်းကတော့ဒီမလေးဒကမာတွေရောအဲ့ဒါနဲ့တရားဟောတရားဟောတော့သူတို့ကတော့သေချာလေးနားထောင် ဟိုတကာတော်ကဘာသာမဲ့ကဘာလုပ်လဲတရားလည်းဟောရသူကဖုံးနှိမ့်နေတော့သူကသူကဘာလုပ်လဲဆိုတော့တရားဘာသာမဲ့တယ်မဲ့တယ်နဲ့ကောင်းတာမလုပ်တော့ဘူးဆိုးတာတွေပဲလုပ်ဖြစ်သွားကြတော့ဟောအကုသိုလ်တွေကြီးပဲသူ့နောက်ပါသွားတာနော်အဲ့ဒါကြောင့်မို့တရားတရားမရှိတဲ့အခါရောက်တော့စောစောတုန်းကအရဘတန်လာပါတွေပြောတော့မှရွှဲနေတာပဲဟောတရားဟောတရားအကြောင်းလေးပြောတရားအကြောင်းလေးလှုပ်လဲလှုပ်လိုက်ရောတခါတည်းခေါင်းကဟိုလှဲလိုက်ဒီလှဲလိုက် အဲဒီကမပြီးသေးဘူးလားပေါ့သူကသူကပြောလို့မပြီးသေးဘူးလားပေါ့ဒါအင်္ဂလိပ်လိုပြောနေကြတာဟိုတောင်မှနားမထောင်နိုင်တော့ तू နားလဲတယ်နားလဲတယ်ဟိုမြန်မာစကားအချင်းချင်းပြောနေတာမို့နားမလဲတာမဟုတ်ဘူးအကုန်လုံးပြောနေဆိုလိုတာကဒရာမရှိလို့သူ့မှာဘာကုသိုလ်မှရမသွားဘူး။အော်ငါဒါလေးလာပြင်ပါလား။ဒီဘာသာတရားဟာဘလို့လဲ။ဒါမျိုးလေးတွေလာမှာလေ။ဒီနေ့ကကလေးတယောက်သင်္ကန်းလာဖို့တဲ့မိထွေတွေအပေါင်းအသင်းတွေလာတော့ဦးဇင်းကသူတို့အားကြသွားအောင်လို့ကဲမင်းတို့တငယ်ချင်းကိုင်ကြီးဝတ်ပေးပြီးတော့ သီလမင်းတို့အခု၅ပါးသီလမြဲလားမြဲဘူးဖျားတယ်အေးကိုင်းကြီးအခု၁၀ပါးသီလထိုင်းချက်ခိုးကွာဆိုဦးဇင်းတို့ဘွားတွေထိုင်းချက်ခိုးခိုင်းထိုင်းချက်ခိုးတဲ့အခါကျတော့နှစ်ယောက်ကငေါတော့ကြီးထိုင်းနေတာဦးဇင်းလည်းမပြောကြံတဲ့လူတွေချက်ခိုးတယ်မိသားတော့မနေတော့ဘာလို့ချက်မခိုးရလဲဆိုတော့အဲ့မှာတို့ကခရိယန်နေပို့ပါအေးအဲ့ဒါနဲ့ sorry ပါလို့အဲ့ဒါတော့ငါမသိလို့လို့ငါလည်းကြောက်မှလာတယ်ဆိုတော့အခုမှတွေ့ဘူးတော့ဘုရားဘာသာတွေထင်လို့အဲ့ဒါနဲ့ထိုင်းချက်ခိုးရခိုင်းတာလို့ဆိုပြီးအားနဲ့ဦးဇင်းပြောတဲ့ ကဲနင်တို့ခရိယန်ကဒေါသမဖြစ်ဘူးလားလို့ဖြစ်ပါတယ်ဖေရတဲ့လောဘရောမဖြစ်ဘူးလားလို့အဲလောဘတွေဖြစ်တယ်ဒေါသတွေဖြစ်တယ်စိတ်ထဲမှာမကျင်တတ်တဲ့အခါဖြစ်တယ်အဲ့ဒီဖြစ်တော့ဘသူထိမ့်ပေတုံးလို့ဘသူမှထိမ့်ပေဘူးတဲ့ခေါကရောလာထိမ့်ပေမှာလားလို့အဲ့ဒီဒေါသဝိုးလို့ဒေါခေါကလည်းထိမ့်မပေးပါဘူးတဲ့ဘသူကလာထိမ့်ပေမှာကိုယ့်ကိုထိမ့်ရမှာမဟုတ်လားလို့ကိုဒေါသကိုအဲ့ဒေါသရှိလို့အဲ့ဒေါသနဲ့တတ်လိုက်ရင်သိရင်ဘယ်သွားအရင်ဆုံးထောင်ကြမှာ အဲနောက်ဘဝရောက်ရင်လည်းအဲ့ဒါတွေကဒုက္ခတွေကဖြစ်အောင်မှာဒါတွေကတို့အယူဆရည်အဲ့တော့ဒါကြောင့်မို့လက်ရှိပစ္စုပန်ဘဝကျင်ဒေါသရှိရင်အဲ့ဒေါသနဲ့တိုင်ဒုက္ခဖြစ်မှာပဲနော်လောဘကြည်ပြီးသူများသွားကိုခွင့်ထောင်နဲ့ရောက်မှာပဲလေနာမည်ပြက်မှာအဲ့ဒါဘသူလောက်တာလဲကိုလောက်တာအဲ့ဒါအဲ့ဒါကိုကိုလောက်တဲ့ဟာကိုကိုကကိုလောက်တဲ့ကံနေလို့ပြောတာငါတို့ကအဲ့တော့ကိုကနဲ့ကိုကဲအခုဟိုသေးကြတယ်အဖေသေးတယ်အမေသေးတယ် မငိုရဘူးလားလို့ဘုရားဘာသာလဲငိုတယ်လို့ခရိယန်မငိုတော့ငိုပါတယ်တဲ့အဲ့တော့ငိုတော့ဘယ်ဖះအဲ့ဒါမငိုအောင်လုပ်ပေးနိုင်လဲတို့ဖះလည်းလုပ်ပေးနိုင်ဘူးလို့နင်တို့ဖះလုပ်ပေးနိုင်လားတို့တို့ဖះလည်းမတတ်နိုင်ဘူးဘယ်ဖះမှမတတ်နိုင်ဘူးမတတ်နိုင်ရင်ဘာလုပ်ရမှာလဲလို့ကိုယ်စိတ်ကိုငြိမ်အောင်ထားမှာကိုယ်စိတ်ကိုတင်းငြိမ်အောင်လုပ်ရမှာလို့အခုနင်နှာခေါင်းမပါဘူးလားလို့ပါပါတယ်ဖះတဲ့လေပါပါတယ်တဲ့လေမရှူလားရှူတယ်အဲ့ဒီလေလေးကိုဝင်တယ်ထွက်တယ်မှတ်တာဘယ်ဖះလားဒုံးနဲ့ရိုက်မှာတော့လို့ ကိုကိုကိုတမာရီတီးခြင်းနဲ့ဆိုလုံးလုံးမရဘူးလားဦးစင်အဲ့လိုလှည့်ပြီးရပါတယ်လေရရင်အဲ့တိုင်မှတ်ကြီးလို့စိတ်ချမ်းသာလာလိမ့်မယ်လို့အဲ့ဒါဖျားမပါဘူးဂိုင်းမပါဘူးကဏမပါဘူးလို့နော်လူတွေဟာအမှတ်တသိလေပဲတိတ်သဘောကြတယ်လို့ဟာငါခရိယန်လောက်ရတယ်ငါဘုရားတကယ်တမ်းသဘာဝတရားသဘာဝတရား နော်တဘာဝတရားကိုယ်တဏ္ဍာမှာလောဘရှိလို့မငြိမ့်တာဒေါသရှိလို့မငြိမ့်တာမောဟရှိလို့မငြိမ့်တာမနာလိုခြင်းတွေကြောင့်ဝန်တိုခြင်းတွေကြောင့်မငြိမ့်ချမ်းတာအဲ့ဒီမငြိမ့်ချမ်းတဲ့ဘဝကြီးကိုလိုချင်ပါတယ်ရချင်ပါတယ်ဆိုကိုယ်စိတ်ကိုလောဘငြိမ့်အောင်ဒေါသငြိမ့်အောင်မောဟငြိမ့်အောင်ကိုယ့်ဟာကိုယ်ပဲလုပ်ရမှာလို့အဲ့တော့နာသီဝမှာဝင်နေထွက်တယ်အခုမှတ်ကြည့်အဲ့ဒါဘုရားဘာသာမှာခရိယာမှာမဟုတ်ဘူးလူတိုင်းပါတာလူတိုင်းလေရှူနေတာမရှူတဲ့လူသေမှာလို့အဲ့တော့ကိုယ်လေလေကိုရှူတာလေးကိုအဲ့ဒါလေးမှတ်မှတ်မှတ်မှတ်မှတ် မှတ်ရမှတ်ရမှတ်ရမှနဲ့စိတ်လေးချမ်းသာလာလိမ့်မယ်အဲဒီချမ်းသာတာဘယ်သူလဲကိုလှုပ်တာအဲ့ဒါကိုရအောင်လှုပ်တာကိုစိတ်ကိုချမ်းသာရင်ကိုကကိုလှုပ်ဦးဇင်းအဲ့လိုနီးနဲ့ပြောပြီးတော့အဲ့ဒါတနီးပြောရင်တော့အဲ့ဒါတို့တရားနီးပေးလိုက်တာနော်တရားနီးအဲ့ဒါပေးလိုက်တာဒီတိုင်းဒါကတော့ဘုရားဘာသာနီးကတော့ဒီလိုမှတဲ့ပြီးရတယ်ဆိုကောင်းဟိုဘက်လဲတာမှာငါတို့ဘာသာမဟုတ်ဘူးဆိုတော့အဲ့တော့တဘာဝတရားနဲ့အဲ့ဒါအဲ့နေရအဲ့လိုပြောပြီးအဲ့တရားမှတ်ခိုင်းလိုက်တယ်အဲ့ဒါအဲအဲ့လိုမှတ်ဆိုပြီးတော့အလောက်ဆိုတော့အဲ့သူ့အတူ လောကလူစားအကုန်ငြိမ်းအေးခြင်းနဲ့ချမ်းသာခြင်းနဲ့မငြိမ်းခြင်းနဲ့လူမချမ်းသာခြင်းနဲ့လူမရှိဘူးเนาะအဲ့ဒါကြောင့်မို့ဒီတရားတွေကိုလောက်ရမယ်เนาะဘာသာမဲ့ဘာသာမဲ့ဆိုတာလဲအကြောင်းမို့ကုသိုလ်တရားတွေရုပ်လျော့သွားတယ်เนาะဥစဉ်တော့အဲ့အကြောင့်မို့အခုဒီတရားတွေကိုကြောသားပြီးတော့အခုဒီဒီဘိက္ခုနီမှာရည်တယ်အဲခုလိုဘဝတွေမှာရတယ်သူ့မှာဒီတရားတရားတွေရှိတယ် တရားရှိလို့ကုသိုလ်တွေအကုန်ရခဲ့တယ်အကုန်ရခဲ့လို့ကဘာတသိမ့်အပယ်မလားဘူးအဲ့ဒါကြောင့်မို့တရားဆိုတာလက်နဲ့တူတယ်လက်ဆိုတာကအကုန်ယူကျင်တာအကုန်ယူလို့ရတယ်လို့အဲ့ဒီတရားမရှိတော့ဟောသွားရောဘာမှလူဘွားတာလာတယ်ဘုရားသာသနာလည်းတွေ့ဘာကောင်းမှုမှမရတော့ကြောင့်မို့တရားတရားလက်နဲ့တူတယ်အဲနောက်ပြီးတော့ဟိုဘေးရန်နေဖယ်ရှားပေးတာနဲ့လည်းတူတယ်တဲ့ဟိုပင်လယ်ထဲမှာမိချောင်းနေငမန်းနေရရှိနေတော့ ကူးဖို့ရလူတွေကမဝမရဲကြဘူးမဝမရဲကြတဲ့အခါကျတော့သူရဲကောင်းတယောက်ကဓာတန်လျက်ကိုကင်ပြီးတော့ရေထဲကိုကိုးသွားပြီးတော့ကတ်လာတဲ့မိချောင်းတွေငမန်းတွေကိုဓာနဲ့ထိုးခုတ်ပြီးတော့မှဟိုဘက်ကန်းကလူကိုဒီဘက်ကန်းတဲပေးဒီဘက်ကန်းကလူဟိုဘက်ကန်းတဲပေးတယ်လို့ပဲတဲ့တွန့်တိုးတဲ့မပေးခြင်းနဲ့မလူခြင်းနဲ့အဲ့ဒီမစ္စရိယတွေ အဲ့ဓာတွေကိုတရားတရားနဲ့အကုန်တိုက်ထုတ်ပြီးတော့မှအကုန်လုံးလှူဒန်းပေးကမ်းခြင်းတွေအကုန်လုံးလို့ရပါတယ်တဲ့ကံကံရဲ့အကျိုးယုံကြည်မှုတရားတွေရှိမှသာလေအဲ့ဓာတွေကရတယ်နောက်ပြီးတော့ဈေးယုံကြည်နဲ့တူတယ်တဲ့ဈေးထဲသွားတယ်ပတ်စံမပိုင်ဝယ်လို့မရသလိုပဲတဲ့နော်အော်ကို့မှာတရားမရှိရင်ဖရာသာသနာတွင်မှာဒါနသီလဘာဝနာမတရားဖို့တရားဘာမှမရပါတဲ့ဒါနဲ့ဥပမာတွေဒါအတ္တကတာကအများကြီးဖွင့်ပြပါတယ်ဒါကြောင့်မို့ယနေ့ဦးဇင်းတို့ ဒကာတော်မပေါင်းသူတော်ကောင်းတို့တွေယနေ့ဒီသင်္ကာလမာတာရဲ့အကြောင်းကိုနားထောင်ခဲ့ပါပြီဒီထဲမှာသင်္ကာလမာတာဘုရုမုဒ္ဒရာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးတော်ပေးခဲ့တဲ့တရား၄ပါးနော်သရတရားဖရာဘောမယုံကြည်မှုခိုင်ငယ်မြဲမြဲဖြစ်အောင်ထားမှု နော်ကိုကျင့်သီလတွေမြဲမှုနော်နောက်ပြီးတော့သံဃာတော်ရှင်သူမြတ်တေသူတော်စင်တွေကိုကြီးညိုလေးစားတတ်ဖို့ တမာဒိဋ္ဌိအယူမှန်အောင်အမြင်မှန်အောင်တရားတွေကျင့်ဖို့နော်အဲ့ဒီတရား၄ပါးကိုဦးဇင်းတို့ဒါဘုရုမုဒ္ဒရာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါသင်္ကာလမာတာရဲ့အလောင်းဘိက္ခုနီမကိုမြတ်စွာဘုရားအဲ့ဒီတရား၄ပါးပေးပြီးတော့အဲ့ဒီတိုင်းကျင့်လို့ကဘာတသိမ့်တိတိအပယ်၄ပါးကိုမစင်ကြရပါဘူးဒါကြောင့်မို့ဘုရားဂုဏ်တော်ပွားကြပါကိုကျင့်သီလတွေကိုစောက်တည်ပါတန်ဃာတော်တွေကိုထောက်ပံ့ပါလှူဒါန်းပါအာမြင်မှန်အောင် အတ္တဒိဋ္ဌိ တက္ကရာဒိဋ္ဌိတွေကွာအောင်နော်တမာဒိဋ္ဌိအယူမှန်အောင်မိစ္ဆာဒိဋ္ဌိအယူလွဲတွေပြုတ်အောင်တရားတွေကိုအားထုတ်ကြပါနော်နောက်ပြီးတော့ပယ်ရမယ့်တရားအလုံး14ပါးဘာနာတိပါဒာသူတမတန်နဲ့သူဥစ္စာမခိုးနဲ့သူတော်ဘာသားမယမကျူးလွန်နဲ့နော်မူသာတကမပြောနဲ့နော်၄မျိုးနော်သန္တာဂတိနော်သန္တာကြောင့်ချစ်ချင်းကြောင့်လဲအဂတိတရားတွေမလိုက်စားနဲ့မုံငင်းကြောင့်လဲမလိုက်စားနဲ့ တွေ့ဝေလို့လည်းမလိုက်စားနဲ့နော်မောဟကြောင့်တွေ့ဝေပြီးမသိမှုမသိလို့ဆိုပြီးတော့လည်းမလိုက်စားနဲ့နော်နောက်ပြီးတော့ကြောက်လို့ပါဆိုပြီးတော့လည်းဒီခါတဲ့ဒါမောထားလို့သူ့ကြောက်လို့ဒီလိုပြောရပါတယ်ဆိုတာမျိုးလည်းမလုံနဲ့အသက်သေးခြင်းသေးပတ်စေနော်အဲ့ဒါမျိုးကိုတခါတည်းကိုဘွားကိုခိုင်မြဲတဲ့စိတ်မျိုးဖြစ်အောင်တည်တမ်းအောင်ထားရမယ်တဲ့နော်နောက်ပြီးတော့နောက်6 6မျိုးကဘာလဲအဲ့ဒီနောက်6မျိုးကဦးဇင်းတို့အရက်သေးသားတောက်စားတာတွေမလုပ်ရဘူးတဲ့နော် အချိန်မတော်သွားလာတာတွေမလုပ်ရဘူးနော်ပွဲလန်းသဘင်တွေကြိရှုတာတွေအဲ့ဒါနဲ့ပဲအချိန်ကုန်အောင်မနေရဘူးတဲ့နော်အဲ့ဒီအနေမှာ လောင်းကစားတွေမလုပ်ရဘူးနော်မကောင်းတဲ့ပုံကိုယ်တွေနဲ့မပေါင်းနဲ့ပြင်းပြင်းကြီးကြီးမနေနဲ့6မျိုးအလုံး14မျိုးအဲ့ဒီ14မျိုးကိုရှောင်ရှားဖယ်ရှားပြီးတော့မှအရှိရရှစ်ဖို့ပါဆိုတာကမိဘကိုလှုပ်ကြွေးပါ တောင်ရက်ကိုရှစ်ခိုးပါဆိုတာဆရာသမားကိုစောင့်ရှောက်ပါကျေးဇူးတွေဆက်ပါအနောက်ရက်ကိုရှစ်ခိုးပါဆိုတာကတော့ကိုယ့်ရဲ့ဇနီးမယား သားသမီးတွေမိသားစုကိုကောင်းကောင်းမွန်မွန်ပြုစုကြပါစောင့်ရှောက်ကြပါတဲ့တယောက်နဲ့တယောက်ဇနီးကလည်းယောက်ျားယောက်ျားလည်းဇနီးအပြင်းမြန်အလှလှအဲ့ဒါမျိုးတယောက်နဲ့တယောက်လေးလေးစားစားလုပ်နေအဲ့ဒါအနောက်ရက်ကိုရှစ်ခိုးခြင်းပါပဲ မြောက်ရက်ကိုရှ िख ောတယ်ဆိုတာမိတ်ဆွေအပေါင်းအသင်းတွေကိုကျွေးမွေးစောင့်ရှောက်ပြီးတော့ထားပါတဲ့မြောက်ရက်ကိုရှ िख ောတယ်ဆိုတာเนาะမိတ်ဆွေအပေါင်းအသင်းတွေကိုကျွေးမွေးပါစောင့်ရှောက်ပါအောက်ရက်ဆိုတာကကိုယ့်ရဲ့အောက်လက်ငယ်သားကြေးကျွန်တွေเนาะအဲ့ဓာတွေကိုစောင့်ရှောက်ပါကျွေးမွေးပါအထက်ရက်ဆိုတာယဟန်သံဃာတော်တွေကိုနောက်သူတော်စင်တွေကိုထောက်ပံ့ပါလှူဒန်းပါလို့ပြောတာပါတဲ့အဲ့ဒါပြီးတဲ့အခါကျမှနောက်ဆုံးလေမျိုးကမိမိရဲ့မိမိရဲ့ရှိတဲ့စေတိန်ဥစ္စာကို မျှဝေပြီးတော့စားတော့ပါလောကမှာဆင်းရဲချမ်းသာတခါတည်းထောက်ပံ့လှူဒန်းပြီးတော့အမြဲတမ်းနေပါနံပါတ်2ကချိုးတာတဲ့စကားပြောဆိုပါနော်နံပါတ်3ကနော်သူတစ်ပါးတွေကိုကူညီပါနံပါတ်4ကသူတစ်ပါးတွေကိုနှိမ့်ချပြီးမဆက်ဆံပါနဲ့အဲ့ဒီတရားတွေနဲ့ပြည့်နေမယ်ဆိုရင်တော့ဒါအခုပြောသလိုပဲလောကကြီးဒီမှာနေရတာတင့်တယ်ပါပြီတဲ့ဒါကြောင့်မို့သင်္ကာလမာတာ အကြောင်းပြုပြီးတော့ဒီနေ့သင်္ကလောဝါဒတုတ်ထဲဟာတွေကို ထုံထုတ်ပြီးတော့ဟောပြခဲ့ပါတယ်ဒါကြောင့်မို့ယနေ့ဦးဇင်းတို့ဒကာဒကမာပေါင်းသူတော်ကောင်းတို့တွေသည်မိမိတို့တန်တာမှာအမြတ်ဆုံးဖြစ်တဲ့တရားတရားကိုကိုယ့်ရဲ့တန်တာမှာဂိမ်းအောင်ယနေ့မှစ၍ကြင့်ကြံကြောကုတ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာတုသာတု သာဓုပါဖျား